သီတာမောဇင်ကဖြစ်ပေါ်လာရင်မသိလို့လည်းမရပါဘူးသူကရှင်ကြာကြာကြီးဖြစ်လာတာပဲမသိမသာလေးမှမဟုတ်ပဲမနထင်ကြာကြာဖြစ်လာတာပီတိဖြစ်လာတာပီတိသံမောဇင်ကမဟုတ်ဘူးလောဘနဲ့ရှင်တဲ့ပီတိဖြစ်လည်းပဲရှင်ကြာကြာဖြစ်တာပဲနှစ်သိမ့်အာရမှုဝမ်းမြောက်ဝမ်းသာမှုတွေဖြစ်လာလို့ရှင်တဲ့ကားတဲ့ကိုယ်ထဲမှာလည်းလည်းလည်းဖြစ်လာအသားတွေရေတွေပါ သို့သောဆက်ဆက်ပြင်မဲ့ခါပြီးသွက်သွက်ခါပြီးတော့မယ်ပြစ်လာတယ်မိတိပြစ်လာတော့ဘာမှန်းတင်ကြကြဖြစ်တယ်ကိုလိုရှိတဲ့ကိစ္စတွေအောင်မြင်တဲ့ခါကာလတွေကိုလိုရှိတဲ့ဝိသုပစ္စည်းတွေရတဲ့ခါကာလတွေကိုတွေ့ကျင်တဲ့ပုဂ္ဂိုလ်နဲ့တွေ့ရတဲ့ခါကာလတွေကိုယ်သဘောကြတွေကိုကြားရတဲ့ခါကာလတွေမှာဆက်နှစ်သိမ့်အားရမှုပြီးဒီဝမ်းမြောက်ဝမ်းမြောက်နေသိဖြစ်တာ အဲမြတ်စွာဘုရားတရားတော်တွေကြားတဲ့အခါလည်းပဲတရားနာတွေကြားရတဲ့တရားလူသားတဲ့ပုဂ္ဂိုလ်တွေမှာလည်းပိဋိတွေဒီလိုပဲအများကြီးဖြစ်ပါတယ်။တရားနှလုံးသားအားထုတ်နေတဲ့ပုဂ္ဂိုလ်မှာဥရိယပြညာရောက်တဲ့အခါဒီကာလကြတော့လည်းပဲပိဋိတွေကအလိုက်ကြီးဖြစ်တာပဲ။ဒါတော့ဒီပိဋိဖြစ်တာယောဂီပုဂ္ဂိုလ်ကမသိဘဲနဲ့မိထားလို့ဖြစ်ကိုမဖြစ်ဘူးဒါကတော့ပိဋိဖြစ်ရင်ပြင်းမှန်းပြီးတော့တာပဲ။တော့လည်းတခုရှိတယ်။ပိဋိဖြစ်တဲ့ဥစ္စာကိုမရှိဘဲမှတ်သွင်းနေလို့ရှိရင်အဲ့ဒါကတော့ ပြီးပြီမမြင်ဘူးသူကပီတိကိုပဲတာယာနေတဲ့သဘောကြပြီးတော့နေဒါတရားမတွေ့တဲ့ဒါပီတိဖြစ်လာတဲ့ခြင်းဝါမြောက်ရင်ဝါမြောက်တယ်နှစ်သက်ရင်နှစ်သက်တဲ့သဘောကြရင်သဘောကြတယ်အဲ့ဒါလေးမှတ်ရတယ်အဲ့ဒါလေးရှင်ရမှရင်းနဲ့လည်းမေဖို့နေပါဆိုရောက်သွားနိုင်တယ်ဒီကတရားကုန်နေအာယုံပြင်းရင်ပီတိဖြစ်ပြီးတော့အဲ့ဒီပီတိရှင်ရင်ရှင်ရတဲ့ခါလဲမေဖို့ရောက်သွားတယ်အများကြီးရှိတယ်အများကြီးပဲရှိပါတယ် မထေရဘာများမဟာဂတိကမိယမဟာဂတိကမိယဒိဋ္ဌမတိဆိုတာဒီကိုကျောင်းကနေပြီးတော့မဟာဗောဓိကိုဖျားဘူးလားဒီဝနဲ့ဒီမဟာဗောဓိဖျားဘူးလားတော့သင်္ဘောနဲ့လာတော့အခုလည်းသင်္ဘောနဲ့ပဲသွားတာများပါတယ်လင်ညာမဟုတ်ရင်သင်္ဘောနဲ့ပဲသွားရတယ်ပင်လည်း သင်္ဘောနဲ့လာတော့သင်္နေထဲရောက်တဲ့ခါကျတော့ဟိုဘက်ကလည်းမမြင်ရဒီဘက်ကလည်းမမြင်ရဒါကြတဲ့ရေပြင်ကြီးပါဝန်းကျင်လှည့်ကြီးရေပြင်ကိုမျက်စိနဲ့သုံးရတဲ့ခါကျမျောလို့မသုံးနိုင်အောင်လို့ကျော်ဝန်းနေတာတွေ့တယ်အဲဒီမှာလိုက်နေကြလည်းပဲလေတွေနဲ့လိုက်နေနေလေထန်တဲ့ခါဆိုလိုက်ကြီးကြီးရှိတာပေါ့လေမထန်တဲ့ခါတောင်းမှလိုက်နေတော့ကြည့်နေတာပဲအီအီအီနဲ့တခါလေဒီထဲမှာ လိုင်းနေတကူနဲ့တကူနဲ့ခတ်ပြီးတကလားရေတွေတခါလဲကြားပြပြီးတော့ကိုယ်နဲ့ကိုယ်နဲ့ဘက်တွေလည်းဒီလိုဟာတွေလည်းကြည့်တာအဲ့ဒါတွေကြည့်တော့လိုင်းလုံးတွေအဆင့်စဉ်အဆင့်စဉ်တခါလဲလိမ့်နေလိမ့်နေပြီးတော့ပေါ်နေတာတွေကလည်းမြင်ရတာပဲဒါတွေမြင်ရတော့သင်္နေကြီးကတဲကျေပါလားတဲ့သူစိတ်ထဲမှာသင်မြင်လာတယ်ဒီကလည်းသင်္နေဆိုကျေမှတော့ဒီသားပေါ့လေဒါပေမဲ့သင်္နေနဲ့ရောက်တဲ့ကံကျမှပို့ပြီးတော့ဒီ ဒါဓမ္မဒီလိုကြောင့်လည်းဒီအိန္ဒိယကူတာကသိကျယ်မယ်မဟုတ်ပါဘူးမျက်စိနဲ့မမီလို့တာကျယ်တယ်ပြောရတာမှန်ကတော့ဒီဘဝနေပြီးတော့ဗမာပြည်လာမယ်ဗမာပြည်ကနေဒီကိုသွားမယ်ဆိုအဲ့ဒီမှာတာပါပြီးတော့ကျယ်သေးအဲတရက်ဟိုတရက်ဒီဘဝနေပြီးတော့အရှိအင်ဒိုနီးရှားတို့ဒီကို

မြတ်စွာဘုရားဟောထားတဲ့ပဋ္ဌာန်းဒေသနာတော်ကြီးကိုသူစဉ်းစားကြည့်ရဲ့ပဋ္ဌာန်းဒေသနာကလည်းလူကနှုတ်တဲ့အကုန်လုံးရပြီးတော့ပြီးနေတာပဋ္ဌာန်းဒေသနာတော်ကြီးကျေဝန်းဖို့မနကျေဝန်းတဲ့ပဋ္ဌာန်းဒေသနာကြီးကလည်းဟုတ်တယ်ပင်တယ်ကြီးတို့ပဲအာတိတ်ကိုတခါတည်းပြောလို့ကမဆုံးနိုင်အောင်ကျေဝန်းတာပဲတဲကျေဝန်းတာပဋ္ဌာန်းနီးနေရတယ်စဉ်းစားလို့ကိုလိုက်လို့ကမမိနိုင်အောင်တခါတည်းကျေကျေဝန်းမြတ်စွာဘုရားဟောထားတယ်အနတ်ကိုအာဟောစရာကောင်းအဲဒီပဋ္ဌာန်းဒေသနာတော်ကြောက်ပြီးစဉ်းစားလိုက်တဲ့အခါကလည်းကြတော့ ပဋ္ဌာန်းဒေသနာတော်ကြီးကျေဝန်းတာနဲ့မြတ်စွာဘုရားရဲ့ဉာဏ်တော်တွေကျေဝန်းပြီးတော့နေတာနဲ့တခါလဲအဆုံးအစတည်းကျေဝန်းတာတွေအောင်ပြုပြီးတော့တခါလဲပီတိတွေဖြစ်လာတာကိုသွားမြဝန်းတာပီတိတွေဘယ်လဲကမှကနေစီသေးတာပဲဒီပဋ္ဌာန်းဒေသနာတော်ကြီးဟာလိုက်လိုက်မယ်ဆိုလို့ရှိရင်မဆုံးနိုင်အောင်ကိုကျေဝန်းနေတာပဲမြတ်စွာဘုရားရဲ့ဉာဏ်တော်တွေကလည်းပဲမဆုံးနိုင်အောင်ကျေဝန်းနေတာပဲလို့နှလုံးသွင်းတဲ့အခါပီတိတွေဖြစ်လာတာအဲတကူလုံးသိုးသက်သက်နဲ့ကျိုးချင်းချင်းနဲ့ ဒုံလုံးပြီးတော့ပီတိတွေဖြစ်လာတော့အဲဒီပီတိတွေကိုရှင်ရင်ရှင်နဲ့ရဟနာဖြစ်သွားတာပဲသူကတဲနေရကြတယ်ပင်လည်းဒီပိုင်းရဟနာတွေမတရားထုတ်တာမဟုတ်ဒီပိုင်းနဲ့ပီတိဖြစ်တဲ့ကတိတ်ပြီးတော့နေကြတယ်တရားရှိခွင့်ရင်လည်းပီတိဖြစ်လာရင်အဲဒီဝမ်းမြောက်ဝါဒဖြစ်လာရင်သူ့တက်တယ်တရားလူတွေရောက်ရတာရောက်တတ်တယ်အခုလိုတရားနာနေရင်လည်းဝမ်းနဲ့ဝမ်းသာပီတိဆိုတဲ့ခါတခါဖြစ်တယ်မြတ်စွာဘုရားတရားတော်တွေကြားတဲ့အခါကိုနှစ်တဲ့သဘောကြားပြီး တရားတော်လေးကြီးညိုပြီးတော့လည်းပီတိတွေကဖြစ်တတ်တယ်ဒါကမျက်ရည်တွေပါတယ်မှာကြလာတာလေးတွေအဲလဲလဲလဲလဲတွေဖြစ်လာတာအဲဒီဖြစ်လာလို့ရှိရင်ဒီကရဲမှတ်ပြီးတော့ဒီဥစ္စာလေးပြုလိုက်လို့ရှိရင်ဒီအတွင်းမှာဝိပဿနာညာစဉ်တိုင်းတက်ပြီးတော့တရားထုလည်းရကျင်နေကြပါမယ်သူကမနာကျေးဇူးများပါတယ်အဲဒီလိုပီတိဖြစ်လာတဲ့အခါကလည်းအဲဒီပီတိကိုရှုပြီးတော့ပြီးတာကိုဒါကိုဆိုလိုတယ်ဒီမှာဣဇာတံကိုရင်သန္တာ၌တန်တန်ထင်ရှားရှိသောဝါထင်ရှားဖြစ်ပေါ်လာသော

နာတိမကြီးဣတိရောပဇာနာဒိသိပရိသမောစဉ်ဖြစ်တော့မှတ်လိုက်တော့ပရိသမောစဉ်နဲ့ပျောက်သွားတော့တယ်ပျောက်သွားရင်လည်းဒါဝမနေရဘူးမြင်ပျောက်သွားတာလည်းသူကတမျိုးညာညာတိုးတက်သွားတာပဲဝိရိယဉာဏ်နဲ့ပရိသမောစဉ်နဲ့မှတ်လို့ပရိတိပျောက်သွားရင်တော့ပင်ကညာရောက်တာပဲညာတက်သွားတာသူကအဲ့ဒါပရိတိမှာလို့မယဲမယဲနဲ့ပရိတိအားနဲ့ပျောက်သွားတာကြီးပျောက်သွားတယ်လည်းပျောက်သွားပြီဆိုတာသိရတာပျောက်သွားရင်လည်းဉာဏ်တစ်ခုတိုးတက်သွားတာပဲဉာဏ်ရင့် ယထာသာခြင်းကြံ့ကြံ့လည်းနုပ္ပန္နတာမဖြစ်ပေါ်ရတဲ့ပဋိသမုဇင်္ဂသာပဋိသမုဇင်ဝါမျက်ဝန္တာဝါမျက်ဝန္တာမှုဆိုသောပဋိသမုဇင်ဤဥပါရာအဖြစ်ဖြစ်ပေါ်လာခြင်းဟောတိတိပင်သာထိုအကြောင်းကိုလည်းပသာနာတိပိပဋိသမုဇင်ဒီချင်းအကြောင်းလေးလည်းသိရဲ့ဘာကြောင့်ဖြစ်တယ်ဆိုတာတရားကုံနှလုံးသွင်းလို့ပီတိဖြစ်ရင်အဲတရားကုံနှလုံးသွင်းမှုကြောင့်ဖြစ်တာဝိပဿနာရှုလို့ဖြစ်ရင်ဖြစ်ရင်လည်းရှုမှုကြောင့်ဖြစ်တာပါပဲဝိပဿနာယူသည်ယူတာဖြစ်တဲ့ကလေးတွေပြီးတော့

ပေါင်းနေမှလည်းအဲဒီပေါင်းနေမှရကနေပြီးတော့ရှင်းကျိုးရှင်းနေတဲ့ပီတိတွေဖြစ်ပိန်နေမှလည်းပညာကနေဖြစ်လက်ကလေးလှုပ်လိုက်ရင်လှုပ်တယ်မှလည်းလှုပ်ရတာနေဖြစ်တာလမ်းကြောင်နေတဲ့အခါများကြွရတယ်မှလည်းကြွရတာနေပြီးတော့ပီတိဖြစ်တာလမ်းနေမှလည်းလမ်းရတာဖြစ်တယ်ဆန်းနေမှလည်းဆန်းရတာဖြစ်တယ်မတိုင်းမတိုင်းမှရတာနေပြီးတော့ဖြစ်နေတယ်ပီတိတွေခါတယ်ဖြစ်အဲဒီတော့ဒီပီတိတွေဘာကြောင့်ဖြစ်တာလဲကျุလို့ဖြစ်တာပဲ ယောနိသမတိကာရဆိုတာဝိပဿနာယူခြင်းနဲ့ယောနိသမတိကာရကြောင့်ဖြစ်နေတယ်အဲဒီပိဋိဖြစ်ပုံတွေပိဋိတိချင်းရဲ့အကြောင်းတွေကိုထားရတာက30နဲ့တစ်ပါးရှိပါတယ်တဲ့10တစ်ပါးတွေပြောလို့လည်းတော့သုံးခဲ့ပါရဲ့နော်အဲမကောင်းစဉ်တွေပြန်ဆိုကြအောင်လို့နှစ်သိမ့်ရောင်ရဲဝမ်းလဲမြောက်သည်ဆို တ်ကောင်းရုပ်တံပြန်နာစေသည်ကိုယ်စိတ်ပေါ်လျက်ကြွတဲ့ထင်သည်မြတ်တိတိမှတ်သိကိုစဉ်မြတ်တိတိမှတ်သိ ပေါ့အဲပီတိဆိုတာဟာမြစ်သိရောင်ရဲခြင်းတော့ဘောဟောမြောက်တဲ့သဘောပါပဲပီတိသဘာဝလက္ခဏာပဲသံပိယနာလက္ခဏာနှစ်သိခြင်းလက္ခဏာရှိဗန္တဗန္တုဋ္ဌိလက္ခဏာရောင်ရဲအားရခြင်းလက္ခဏာရှိ ပီတိဆိုတာနှစ်သိမ့်ခြင်းအာရရောင်ရဲခြင်းဝမ်းမြောက်ဝမ်းသာခြင်းအတုလက္ခဏာပဲနှစ်သိမ့်ရောင်ရဲဝမ်းလည်းမြောက်သည်ရုပ်ကောင်းရုပ်သားပြဏစေသည်တဲ့ပီတိဖြစ်တဲ့ခါကိုယ်ထဲမှာသူ့ရှိနေတဲ့ခါတစ်ခုလုံးကိုအခုနဲ့သွတ်ချလိုက်တယ်လို့ပဲခါတယ်ပြန်ပြီးတော့ခိုးမှုတွေတောက်သွားတယ်လို့အနံကောင်းတာပဲပီတိတွေ့တယ်အဲရုပ်ကောင်းရုပ်သားနဲ့ပြတယ်ဒီကောင်းရုပ်သားနဲ့ညာညာကြီးပြန်ပါရင်တောင်းတောင်းယောဂပြောက်ပြောက်ပဲဆိုတဲ့နေရာကြတယ်

ကိုယ်စိတ်ပေါ်လေကြွတဲ့တင်သည်အဲ့ဒါဘာလို့ဆိုမြတ်ပီတိမှတ်တိဘုဇင်ကြီးဒါပိဋိသမုဇင်တရားပဲအဲ့ဒီပိဋိသမုဇင်တရားဖြစ်ကြောင်းဖြစ်ခြင်းအကြောင်းတရားနဲ့သာပြားကယောနိသမတိကာရပဲတဲ့ပိဋိဖြစ်အောင်လို့နှလုံးသွင်းမှုပိဋိဖြစ်အောင်လို့ရှုမှတ်မှုယောနိသမတိကာရကြောင့်ဖြစ်တယ်လို့အကြောင်းတစ်ခုပြရရေရာကဆက်တစ်ခုကြတဲ့ယရနာ၃စုံသီလာကုံစွန့်ကုံအောင်မိပါတဲ့ယရနာ၃ပါးရဲ့ကိုဘုရားတရားသံဃာ ယတနာ၃ပါးကုန်ဗုဒ္ဓအနုတ္တိဓမ္မအနုတ္တိသံဃာအနုတ္တိနာကအနုတ္တိ၃ပါးသီလကုန်ကသီလအနုတ္တိသီလကိုအနုတ္တိမြင်ပါတယ်အောက်မိပါတယ်ယတနာ၃ဆုံးသီလကုန်စွန့်ပုံသာဂာနုတ္တိတဲ့ဆိုကြပေးရလူရတာတွေကိုသုံးမှုဆွဲဖို့ရတဲ့ကမသုံးရမဆွဲရတဲ့နဲ့ရဲရဲရောရောမနှမျောနဲ့စွန့်ကြပေးကလူရမ်းလိုက်တာအဲ့ဒါလေးပြန်ပြန်ဝိသရေသေးကောင်းတယ်သူတက်နိုင်ခဲ့တယ်ဒါလေးတွေနောက်ဝိသရေကောင်း ကဲပါလေဆိုအောင်ယတနာသုံးစုံသီလကုန်သွန်ဘုံအောင်မေကယတနာသုံးစုံသီလကုန် သုံးစုံသီလကုန်သွန်မွန်အောင်မေကနတ်ဖြစ်ဖွယ်စုငြိမ်းအေးမှုတွေ့ရှိအောင်မေပါတဲ့ဒေဝတာနုဒတိနတ်ဖြစ်စေရအကြောင်းသရတိလဗုဒ္ဓစာကပညာအစရှိတဲ့ဘုရားကောင်းတရားတွေကြောင့်နတ်ပြည်လောကမှာရောက်ပြီးနတ်သားနာသမီးတွေနာမည်နာမည်ဇာတွေနတ်စည်းစိမ်တွေနဲ့ကျော်ပါပြီးတော့နေကြရအဲသူတို့မှာ နတ်ဖြစ်ကြောင်းတရားတွေပြည့်စုံမလို့ပဲငါမှလည်းပြည့်စုံနေတယ်ငါလည်းဗราသီလစရှိလို့ဘုရားတရားတွေပြည့်စုံနေတယ်လို့စဉ်းစားလိုက်တဲ့ကဝိသပြသိကောင်းတယ်အဲ့ဒါတွေလည်းအာဒီဝရနုပတိခေါ်တယ်နတ်ဖြစ်ွယ်စုတဲ့ငြိမ်မှုတဲ့မိမိတရားနဲ့လည်းအားထုတ်လို့ငြိမ်နေငြိမ်နေငြိမ်တဲ့မလောက်ငြိမ်ပြီးတော့နေတဲ့ကိလေသာလေးတွေရှိရပါတယ်အားထုတ်တဲ့ပုဂ္ဂိုလ်မှရှိတယ်အားမထုတ်ရင်တော့မရှိဘူးအားထုတ်လို့ရှိရင်လောဘဒေါသမောဟအကျဉ်းစားအတော်တန်တော့ငြိမ်တယ်။ဟွာငြိမ်ပြီးတော့နေတဲ့တရားတရားမထုတ်ပဲတရားနှလုံးမသွင်းပဲ နေစဉ်ကလည်းကာလကလည်းမဟုတ်ပဲနဲ့ရာနှလုံးသွင်းအားထုတ်တဲ့အခါကလည်းကိလေသာရောပါမှုနည်းမှုကတော့သူရှိရတယ်။မရောပါမနည်းသေးလို့ရှိရင်ကိုယ်အားထုတ်တာကအချိုးမကျတယ်တဲ့နေရာမကျတယ်။အကျိုးစားဥမှသင်မှာသိဆိုင်ရောတာဆိုတာပြောပါတယ်။မပြောက်တော့သက်တာရတယ်။မသက်တာလည်းဘူးဆိုလို့ရှိရင်အဲဒီသိရရင်လည်းမကောင်းလို့ရင်လည်းဖြစ်တယ်။နောက်သိစားဖို့နေရာမကျလို့ရင်လည်းဖြစ်တယ်။အခုတော့တရားနှလုံးသွင်းအားထုတ်တာမှအဲအားထုတ်ပါရဲ့ ကိလေသာကငြင်းမှုမရှိဘူးဆိုရင်အာရုဒ္ဓနိယမမှန်မဲလည်းဖြစ်ရင်လည်းဖြစ်နေမှာမဟုတ်လေအာရုဒ္ဓနိယမှားနေကြမှာလည်းဘဝတုံကမပြည့်စုံသေးလို့ဖြစ်မှာပေါ့ကွာအချိုးမကျသေးလို့ဖြစ်မှာပေါ့အဲအာရုဒ္ဓပုဂ္ဂိုလ်တွေမှာကိလေသာငြင်းမှုလေးထိုက်ကြလို့ပဲရှိပါတယ်တဲ့အဲဒီငြင်းမှုလေးတွေပြန်တွေးလိုက်ရင်လည်းဘုဒ္ဓဆရာသိကောင်းတယ်ရှိရတယ်ကျမ်းသာနေတဲ့သိတယ်သိငွေ့ပြီးတော့အဲဒါကြောင့်တွေးကြည့်အောင်မိပါဟိုနတ်ပြပွဲစု ငြိမ်းအေးမှုတွေ့ကျူအောင်မေပါနတ်ဖြစ်ပွဲစုငြိမ်းအေးမှုတွေ့ကျူအောင်မေပါသို့ ရာနုဒ္ဓတိဓမ္မနုဒ္ဓတိသံဃာနုဒ္ဓတိယရနာ၃စုံသီလာနုဒ္ဓတိသာရနုဒ္ဓတိသီလာကုံစွန့်ပုံ၅ခုဒုတိယဘက်ကဒေဝရာနုဒ္ဓတိဥပဒမနုဒ္ဓတိတရားနှစ်ပုဒ်ခုနှစ်ပုဒ်ပြီးသွားပြီမွဲ၆သူကျင်ဆိုပြေခြင်းထိုးရင်စိတ်ညွရာမွဲ၆သူလူခပုဂ္ဂလပြိဝေဒနာလူခအောက်မှာတဲ့ပုဂ္ဂအစီအစဲမရှိဘဲနဲ့၆နေဝိထုပစ္စည်းများတယ်ပဲ

အစီအစဉ်မရှိဘူးလေဘာအစီအစဉ်တုန်းသဒ္ဓါအစီအစဉ်မရှိဘူးသဒ္ဓါတရားမရှိဘူးသဒ္ဓါတရားမရှိတဲ့အတွက်ဒီလိုပုဂ္ဂိုလ်ကသဒ္ဓါတရားမဖြစ်တာဘူးကြီးညိုစရာမကြီးညိုတာဟုတ်တယ်သူများကြီးညိုတာတော့မှသူကပြအောင်ပြောတာတဲ့နေ့ကပြောနေ့ကအရှင်ကျန်နာကနေမြတ်စွာဘုရားကြီးကုန်းတော်တွေကြားတော့မြတ်စွာဘုရားကုန်းတော်တွေဒီအပန်တော်နဲ့စပ်ပြီးတော့အပန်ဖွင့်လာပါလို့ပါဘုရား အပိညာတကိုးနဲ့အပန်ထွန်းတာခုကာလအပန်ထွန်းတာလို့ပါပဲဇမတိယနေပြီးတော့အဘိအဘိဟုဆိုတဲ့ယဟန်သာတော်ဘုရားလက်ထက်ကအဘိဟုဆိုတဲ့ယဟန်ကဇမတိယနေပြီးဒီကလာအပန်ထွန်းလိုက်တာဇမတိယနေပြီးတော့တရားဟောလူပြည်လောကကကြားအောင်ဟောအဲဒီတရားကိုလူပြည်ကနေကြားတာအဲ့ဒါကတော့တရားရေဒီယိုနဲ့မှလည်းမဖမ်းရဘူးသူ့လိုလိုကြားတယ်သူကတော့အကုန်လုံး

စပြီးအထုတ်ရင်တော်ပါဗလားလို့ဆိုတော့နေကမထာကိလေသာလက်ထဲမှာလုကင်းထမြောက်လုကင်းထမြောက်ဝါထုတ်ကြပါကုန်လို့အဲကိလေသာလက်ထဲမှာတော့အောင်လို့အထုတ်တရားထုတ်တာကတရားဆိုတာကတော့အထုတ်လို့ချင်းကကောင်းတာကမဟုတ်ဘူးမကောင်းတော့ပြင်းတာတွေကလည်းပေါ်ရတယ်စိတ်ရောရဲရတယ်လည်းပေါ်ရတယ်အဲဒီပြင်းတာတွေရောရဲရတယ်နဲ့ပြင်းလိုက်အဲပြင်းတာတွေကိုမှားလိုက်မှားလိုက်နေတဲ့ကားနဲ့နိုင်နေအောင်လို့အထုတ်ရတာကိုတော့ကြတော့နိုင်သွားတယ်ပြောလားမှတ်လို့ကောင်းတယ် မလည်းကောင်းတဲ့ပြင်းတာမရှိတော့မပြင်းဘူးတကားတဲ့နေရောညာရောမှားတာပြောလို့သူတရားလေးနဲ့သူကောင်းအဲ့ဒီလိုလုံးမြောက်သောအထုပါတဲ့တော်ကလားလို့ပြောမတော်ရသေးဘူးသူယုံစခမပြမစဲအမြဲအထုကြပါကုန်လို့တဲ့ဟောမပြမစဲအထုတဲ့ဟိုလိုအပ်တဲ့ပန်းနိုင်မရောက်မချင်းပေါ့တဲ့ဟုတ်ဒီကြိမ်ပွဲများမှာအပြေးတွေပါလေကြိမ်တော့ပန်းနိုင်မရောက်မချင်းကြီးရတာပဲ အစတော့သူများနဲ့နောက်မကြအောင်လို့ကြိုးစားသူများရှိရောက်အောင်လို့ကြိုးစားသူများနဲ့နောက်ကျနေနဲ့ပြီးအောင်လိုက်ရမင်းနေလို့ရှိရင်ကြော်အောင်လို့ကြိုးစားကြော်ရင်တော်လားဆိုကြော်လို့ရတယ်လို့ပဲဖြစ်နေတယ်လို့မှန်းနိုင်ရအောင်ကြည့်ရမှာလို့သူအရင်ဆုံးရောက်မှပြင်မှာဒါမှသူအောက်မှာနိုင်မှာအဲ့ဒါလိုပဲတရားလမ်းဆုံးမယောင်မချင်းအထုတ်ပါတဲ့တရားလမ်းဆုံးအ ਨੇ ကအောက်တဲ့ဆုံးအပြင် သတ္တပတိမဲ့ပုဂ္ဂိုလ်အဲ့ဒီမရောက်မချင်းနိဗ္ဗာန်မတွေ့မချင်းအထုပ်ပါဘုရားသာသနေမြတ်စွာဘုရားသခင်သာသနာတော်နဲ့အာရမတအစပြုအထုပ်လိုက်ကြပါကုန်တော့နေကမတာကိလေသာလက်တွင်မှလူကင်းဆံပြောင်းအထုပ်ကြပါကုန်တော့ယုံသတ္တမပြမစဲနဲ့အထုပ်ကြပါကုန်တော့သူအသင်လေး၃ဆင့်ကိုတစ်ဆင့်ပြီးတစ်ဆင့်တက်တယ်သူဒေသနာတဲကောင်းတယ်လား ညီဒေသနာတွေကဒါမူလရင်းကတော့ဘုရားဟောတဲ့ဥစ္စာပါပဲဒါဒီယန္တာပုဂ္ဂိုလ်ကမြတ်စွာဘုရားဒေသနာကိုယူပြီးတော့ဟောတာပါပဲဒုနာတာမေသွန်တော်သေနာနလကာရဝဂုံသရောဂုံသရောဆင်ကြောင်းကြီးသည်နလကာရံကျူထျာအေယောကိုဒုနာတိဝါမုံမုံညံ့ညံ့နင်းဖြေခဲ့ပြီးတကဲ့သို့ကျူထျာအေယူထျာရင်ဆိုတာအိမ်နဲ့အညံ့ဆုံးပဲ အဲယူရီးယားဆိုတာဝါလောက်မှမကောင်းမဲ့ဟာပဲယူရီးယားနဲ့အိမ်ဆောက်ထားတယ်တဲ့ယူရီးယားအိမ်ဆောက်တာအိမ်ထဲကနော်နော်နဲ့ပဲသားမှာဘာမှခိုင်တာမှမဟုတ်ပဲအဲ့ဒါဆင်ကြီးကမုံရင်နေတဲ့ဆင်ကြီးအမနာအကောင်းတဲ့ဆင်ကြီးလာပြီးနင်းလိုက်လို့ရှိရင်ပြေးသွားတာပေါ့တော့ဘာခက်မလဲလို့သာဘယ်လိုလေးသမားမခက်ဘူးဆိုအဲ့ဒါလိုပဲတဲ့ဥပမာပေးတယ်ဂုံစရာဆင်ကြောင်ကြီးတွေ နလကာရံကျူပြအေဟောဒုနာတိဝမုံမုံညံ့ညံ့နင်းချေဖြက်ပြီးတဲ့ခဲ့တော့မေသုနာသေမေယိသေနံကိလေသာသတိအပေါင်းကိုဒုနာတာမုံမုံညံ့ညံ့ချေဖြက်လိုက်ကြပါကုန်လောကိလေသာအဲကိလေသာသတိတွေတဲ့သေမေယိကိလေသာသတိတွေသေမေယိ သေမင်းဆိုတာသိချင်းတရားပါပဲသေမင်းဆိုတာမင်းကြီးရှိတာမဟုတ်ဘူးတချို့ကပုံမင်းကြီးရှိတယ်မှနဲ့အာမင်းကြီးတော့မရှိပါဘူးသေမင်းဆိုတာဘုန်းကြီးငယ်ငယ်တုန်းကညင်းရဘူးတခါကြီးတယောက်လေတခါကြီးတယောက်ကသူကသေမင်းဆိုတာကိုတကယ်ကိုသေအောင်လုပ်နေမင်းကြီးတခုရှိတယ်သူကယူဆတာကဒါကြီးသေမင်းဆိုတာမရှိဘူးတို့ဗျာမရှိရင်ဘာလို့ဒီစာရရေးတာသေမင်းနေ ကြည့်ရမှာပေါ့တဲ့ပင်မင်းရှိလို့ရေးမဟုတ်ဘူးကကြီးလို့သိချင်းတရားကိုပဲဒါပင်မင်းလို့တင်စားပြီးတော့ဆိုရတာဆိုတာအာညင်းလို့ကိုမရဘူးဒီကကြီးနဲ့ဘုန်းကြီးကတော့ရှုံးပြရတယ်သူငငယ်တော့ပါတရားဝယ်ဦးဒီဟန်ဖြစ်ခါစားကသောက်စီကဖြစ်ပါလိမ့်မယ်နော်ဒီကကြီးကတဲညင်းတာလည်းသူမှန်တော့လေသူကအညင်းနဲ့ပါမှာပေါ့သူကရွယ်ကြီးပြဘုန်းကြီးငယ်လေးကြည်တာပေါ့ဒီကိုယ်တော်လေးဘာမှမသိသေးဘူးအောက်ဝင်းပါဘာမှမသိသေးဘူးအောက်ဝင်းပါလို့ အဲသိချင်းတရားပါပဲသိချင်းတရားကိုပြောတယ်သိချင်းတရားကိုသိမင်းတဲ့သင်စားပြီးခေါ်တာတဲ့တခါတခါသတင်းစာတွေကမယုတ်ကြောင်တွေပါလေရေးရတယ်သိမင်းကြီးဆိုပြီးတော့အောင်မယ်လို့ကလေးတွေကအဟုတ်မှကျင်ပါသားမယ်သူယုတ်ကြီးရေးတတ်တာကိုသူအဲဒီသိချင်းတရားပါပဲအဲဒီသိချင်းတရားသစ္စီတွေအများကြီးရှိတယ်တဲ့သိချင်းတရားမှာအခုတတ္တဝါတွေသိရတာဟာသူသစ္စီတွေလက်နဲ့တင်နဲ့တိုက်ပြီးတော့သိနေတာပဲ သိသိတွေနဲ့တချို့ကရင်းနေပြီးတော့သေးတယ်ဆိုတော့ရေရသူသိပြီးတယ်တချို့ကမိလောင်ပြီးတော့သေးတယ်ဟာမိရသူသိပြီးဟာမိရသူသိပြီးပဲအသိသိပြီးတော့သေးတယ်ဆိုရင်အသိရသူသိပြီးပဲအသာတော့မှားပြီးသေးကြမိအဲဒါလည်းသူသိပြီးရေကျိုးမှားပြီးသေးကြမိအဲဒါလည်းသူသိပြီးပဲအေးဝန်းယောဂါဖြစ်ပြီးသေးကြတယ်ကာလယောဂါဖြစ်ပြီးသေးတယ် ။ဘာယောဂဖြစ်သေးတယ်အကုန်လုံးယောဂတွေဟူတယ်များတယ်သူဖြစ်ပြီးတွေပဲ။အေးလိမ့်ကြပြီးတော့ဒီသားတဲ့သူဖြစ်ပြီးပဲ။ဘာဖြစ်သေးကြတဲ့အကြောင်းတွေများကြီးသို့တော်လည်းပဲဒါကသစ်တိအရင်းခံတော့မဟုတ်သေးဘူးဒါဒါကဌာနရှိသစ်တိအရင်းခံကတော့ကိလေသာတွေသတ္တဝါတွေသိရတာဘာကြောင့်သိရတယ်လဲဆိုရင်ဘဝအတိဖြစ်လာလို့တဲ့မဖြစ်တဲ့ပုဂ္ဂိုလ်သိပါမလားသိဘူးကဖြစ်လို့သိတာဖြစ်ရင်တော့ပြည့်ရမှာဖြစ်ပြီးရင်ပြည့်ရမယ် မဖြစ်ရင်တော့မပြည့်ဘူးပြည့်လာလို့ရှိရင်ဒီနေ့ကြလို့ရှိရင်ဒါပြည့်ရအောင်မှာမပြည့်လို့ကိုမပြည့်ဘဲနဲ့ပြီးကုန်မပြီးဘူးအမတ်တမဲ့နေနေတော့တော်တော်နေတာနေတာရှိတာသေချာစဉ်းစားလိုက်တဲ့အခါကျတဲနေရမကြောက်ဒီနေ့ကျသေရအောင်မှာဘူးကသေမှပြီးသားမှာအဲဘဝအသိဖြစ်လာလို့ရှိရင်ဘယ်ဘဝဖြစ်ဖြစ်ဘယ်လောက်တက်တန်းကြတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်နောက်ဆုံးတစ်နေ့ကျသူကသေရကြမှာပဲလူဖြစ်ရင်လူဘဝနဲ့သေရတယ်နတ်ဖြစ်ရင်နတ်ဘဝနဲ့သေရတယ်ဓမ္မဖြစ်ရင်ဓမ္မဘဝနဲ့သေရတယ်ဘာဖြစ်လို့ဖြစ်ရတာလဲဆိုရင်ကိလေသာတွေရှိနေလို့ ကိုဘွားလေးနဲ့ကိုကင်းမင်းတွေ့ရတဲ့ဒါရတဲ့ကိလေသာတွေကရှိနေတယ်ဒီကိလေသာတွေမကင်းတဲ့ညကာလပါတော့တဘွားကသေသွားတဘွားဖြစ်မယ်ဖြစ်ရဘွားသေရမယ်နောက်တစ်ခါလဲတဘွားဖြစ်အောင်မယ်အဲ့ဒီဖြစ်ရဘွားသေရမယ်နောက်တစ်ခါလဲဘွားဖြစ်အောင်မယ်ဖြစ်ရဘွားသေရမယ်ဖြစ်လို့လည်းမဆုံးဘူးသေလို့လည်းမဆုံးဘူးဒါပေမဲ့လို့အဖြစ်ကောင်းလေးတွေကြီးတဲ့ဖြစ်နေတော်သေးတာပေါ့လေလူပြင်နာပြေကြီးတဲ့ဆိုရင်တော့နည်းနည်းတော်သေးတာပေါ့အောက်ကြီးရလည်းနည်းနည်းရတယ်အဲဒီငရဲတို့သိစ္ဆာတို့သိတာတို့ဖြစ်မှာနေရာမကြတာဖြစ်ကြတဲ့ကလည်းနေရာမကြဘူးပြီးလည်းမကောင်းဘူးဘယ်မှနေရာမကြပါဘူး အဲ့ဒီဘဝဖြစ်ပြီးတော့သိရခြင်းဟာလက်သက်ခြင်းဟာကြားလိုက်လို့ချင်းကိလေသာကြောင့်ပဲတဲ့ကိလေသာတွေကသင်မင်းစစ်ပြီးတယ်တဲ့သူတို့ကသင်မင်းသင်မင်းစစ်ပြီးအဲသင်မင်းစစ်ပြီးတဲ့ကိလေသာတွေကိုမုံမုံညံ့ညံ့ပြည့်အောင်လို့ဖြည့်ထည့်ကြပါတဲ့ဟုတ်လားဖြည့်ထည့်ကြပါတဲ့သီလာတိဟုသောလက်နဲ့နဲ့သမာဓိဟုဒီဟုသောလက်နဲ့နဲ့ပညာတိဟုသောလက်နဲ့ဖြည့်ထည့်ရမှာပါဝိပဿနာရှုရတာအမှတ်ကလေးတွေနဲ့ပေါ်တယ်ရှုတာလေပညာလက်နဲ့ကလေးတွေနဲ့ရှုလိုက်ရှုလိုက်ရှုလိုက်ရှုတိုင်းရှုတိုင်း ကိလေသာငြိမ်းတာမကျွမရင်ကိလေသာမငြိမ်းမကျွမိတဲ့အာရုံနဲ့စပြီးတော့လောဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်မောဟမာနကိလေသာတွေဖြစ်နိုင်တယ်အဲဒီကိလေသာတွေအကြောင်းပြုပြီးဘဝတစ်ခုဖြစ်နိုင်တယ်သိရဘဝမှာသိရမယ်အဲကျွမိလို့ရှိရင်ကျွမိတဲ့အာရုံတိုင်းမှာကိလေသာမဖြစ်ဘူးကိလေသာငြိမ်းတယ်ကိလေသာငြိမ်းတော့ကာနေမဖြစ်ဘူးသာကနေပြီးဖြစ်မဲ့ဘဝလည်းမဖြစ်ရဘူးဘဝငြိမ်းတယ်ဘဝမဖြစ်တော့ဘူးမူရမနာမသိရဘူးအသေးငြိမ်းတာပေါ်တာအသေးနဲ့မနှိမ့်ဆက်နိုင်ဘူးအဲဒါကြောင့် မေသုနာပေမေဤပေနံကိလေသာတွေဟူသောစိတ်ပင်ပေါင်းကရုဏာတမုံမုံညံ့ညဲ့ခြေထည့်လိုက်ကြပါကုန်လောဘယ်လိုခြေထည့်ရမလဲဆိုဥပမာအားဖြင့်စင်ကြောင်ကြီးလိုလေစင်ကြောင်နဲ့ကျူချအိမ်လိုပေါ့တဲ့ကျူချအိမ်ဆိုတာအမွှားလေးပဲတဲ့ပြော့လေးပဲတဲ့စင်ကြီးနဲ့လိုက်ခြေသွားမှာပေါ့အဲ့ဒါလိုပါပဲကိလေသာတွေကတကယ်အားထုတ်လိုက်လို့ရှိရင်ခြေပြတ်သွားမယ်ဟုတ်လားအဲဒီတော့ယောဂီပုဂ္ဂိုလ်တွေ တရားထုတ်တဲ့ပုဂ္ဂိုလ်တွေစဉ်းစားပေါ်တယ်တရားထုတ်တဲ့ယောဂီကဆင်ကြောင်ကြီးလောက်မှသာမတန်ရလားကိလေသာတွေကလည်းပဲအကျူတရားလုံးမှကြော့ကြော့လေးမှဟုတ်ရလားစဉ်းစားရမှာလို့အေးတရားထုတ်တဲ့ယောဂီပုဂ္ဂိုလ်ဆင်ကြောင်ကြီးလောက်မတန်မဲနဲ့အပြော့သားဖြစ်နေလို့ရှိရင်လေအာကျင်ကောင်တို့ဘာလို့မျိုးဖြစ်နေလို့ရှိရင်ဟိုကကြက်မဲဟိုကဟိုကကိလေသာတွေကကိလေသာတွေကကျူတရားမဟုတ်ဘဲနဲ့တခါတည်းတိုက်အိမ်ကြီးဖြစ်နေမှသိမှနေမှလို့ ဘာမှဆိုလို့ရှိလို့ရမှာမဟုတ်အဲ့ဒီလိုနဲ့တွေ့နေတတ်တယ်ဒီမှာဒေသနာကတော့သေချာပြေးတယ်လို့ဆိုတာအားရစရာတခါတည်းအားပေးတယ်ဒုတိယအိမ်လိုပါပဲလေမခက်ပါဘူးလေကိလေသာဘာမှအားမရှိဘူးလို့ဆိုတယ်အေးတရားလည်းနဲ့တရားလည်းအားကောင်းပါတယ်တဲ့ဆင်ကြောင်ကြီးလိုပါပဲတဲ့သိအားကောင်းပါတယ်တဲ့ဥပမာပေးတာအဲ့ဒီလိုသဘောထားတရားထုတ်ရမှာကိုအားထုတ်တော့အာမဖြစ်နိုင်ပါဘူးဆိုတဲ့ဘက်ကနေပြထုတ်လို့တော့မဖြစ်ဘူးဖြစ်မှာပဲလို့သိရဲတင်းတင်းတခါလည်းထားပြီးအားထုတ်ရမှာဒါရဲတင်းနဲ့အားထုတ်ကြတာဥပမာနဲ့ပေးတာ ဘုံတော်ဆင်မြောင်ကြီးသည်နလကရံကျူတရားအိယောကိုဒုနာတိဝမုံမုံညံ့ညံ့နေဖြစ်ဖြစ်ပြီးတဲ့ကဲ့သို့မေဇုနာပင်မင်းဤပင်နာကိလေသာပေါင်းသည်ဟုသောကိလေသာတွေဟုသောဖြစ်သည်တဲ့ပေါင်းဟောဒုနာတာမုံမုံညံ့ညံ့ဖြစ်လိုက်ကြပါကုန်လောဓမ္မပြရနေပြီးတော့အဘိဓုရဟန်းကဟောတယ်နော်အဲလူပြရနေဒီအားလုံးကြားရတယ်ဘုရားယောဤမသမိန်ဓမ္မဝိနည်းအပမတဝိယတတိ

ဒီဆုံးတရားသောပုဂ္ဂိုလ်ဒီသာသနာမှာမမေ့မလျော့နေကြလို့ရှိရင်မမေ့မလျော့သတိတရားနဲ့ပေါ့သီလလည်းမချိုခြင်းရအောင်သမာဓိလည်းမချိုခြင်းရအောင်ကုသိုလ်ကောင်းမှုတွေမချိုခြင်းရအောင်အကုသိုလ်တရားတွေမပွားရအောင်သတိတရားရှိရအထူးအားဖြင့်တော့သွားကြပါစိတ်တိုင်းစိတ်တိုင်းယုံနာနေကိုတခါလဲအမှတ်ရပဲသတိလေးထင်ပြီးတော့နေရမှာသတိတရားလေးနဲ့ဒီမှာသမေဓမ္မဝိနည်းဤမြတ်စွာဘုရားဤသာသနာတော်၌ ရောကျင်ပုဂ္ဂိုလ်သည်အပမတော မမေ့မလျော့သည်ဒီဝိသတိနေသည်ပညာအံသောတောပုဂ္ဂိုလ်သည်ဇာတိတဏရံအဖြစ်ပေါင်းများစွာရှိသောသံဃာကြီးကိုဘာရပဲဆွံ့၍ဒုက္ခတန်တန်ဆင်းရဲ၏အဆုံးဖြစ်သောနိဗ္ဗာန်ချမ်းသာကိုကြိတ်တတိပြုနိုင်ပြီးစီးနိုင်ပါလိမ့်မည်။အဲမမေ့မလျော့နေသွားလို့ကျင်တော့ဘဝတက္ကတက္ကရှိရတဲ့ သံဃာကြီးတဲ့အဲဒီသံဃာကြီးကိုဆွန့်ပြေးပြီးဘဝအသိမပြရပဲနဲ့ဆင်းရဲဆုံးရတဲ့နိဗ္ဗာန်ရောက်တော့ပါလိမ့်မယ်ဒီကာရဏကုဟောတယ်အဲဒီကာရဏကုဟောတော့လူပြကနေပြီးတော့အလုံးကြားရတယ်အဲကြားတာနဲ့စရိပြန်နာကမေးလျောက်မြတ်စွာဘုရားဒီအဘိဓုယဟန်ကဓမ္မတိကနေပြီးတော့အတန်ကြအောင်လို့ဒိဋ္ဌံပြီးဟောတော့အလုံး လူပြည်ကနေပြီးကြားရတယ်မြတ်စွာဘုရားများဟောလိုက်လို့ရှိရင်တော့ဘယ်လိုနေပါ့မလို့ခင်ဗျာအာဟိုကတာဝကတတိရှိသေးတာပဲဒါတတိဟောတာပဲတဲ့ဒါဘာပြောပါလို့ပြီးလဲတဲ့တရားဟောလို့ရှိရင်တော့အများကြီးပါပဲဒီလိုစကြဝဠာပေါ့သိမ်းမောင်းသိမ်းမောင်းများစွာတခါကြားနိုင်တာပဲအဲ့ဒါပြောတော့တဲ့လည်းပဲပူပြီးကြားနိုင်နေတာပါပဲလူကြီးရင်လူကြီးတော့ကြားနိုင်နေတယ်လို့ကလို့ဟောတော့လို့ပြောတော့ဉာဏ်နာဝမ်းမြောက်ဝမ်းသာရှိလို့တကယ်တည်းသွားပြအမှန်တကူကြီးတာပဲ ဆိုပြီးတော့ချီးကျူးတာချီးကျူးတာအဲဒီတနည်းပြောတဲ့အရှင်ဥဒ္ဒရာကြီးကဥဒ္ဒရာကြီးကလည်းမျိုးမျိုးရှိတယ်ဥဒ္ဒရာကြီးကညာနာဥဒ္ဒရာကြီးကရှိတယ်အဲဒီရှင်ညာနာဥဒ္ဒရာကြီးကတော့သူကညာနာဆိုတော့သူကမလည်းမပြပါဘူးကာလုဒ္ဒရာကြီးတော့ဆိုတဲ့ညာနာဥဒ္ဒရာကြီးရှိတယ်အဲဒီရှင်ဥဒ္ဒရာကြီးမဟုတ်အဲဒီဥဒ္ဒရာကြီးမဟုတ်ဘူးဒါကတော့လာဥဒ္ဒရာကြီးဆိုတဲ့ဥဒ္ဒရာကြီးတယောက်ရှိတယ်သူကသူကတော့ခပ်ပေါ်ပေါ်ပဲသူကနာမည်ပြည့်တယ်ဒီဥဒ္ဒရာကြီးကအဲဒီဥဒ္ဒရာကြီးကထားပြီးတော့ပြောချင်းကျန္နာနာနဲ့ မြတ်စွာဘုရားတကူကြီးတာရှင်ဆရာနာဘာအကျိုးရှိတယ်လဲသူကသူတကူကြီးဘာမှအကျိုးရှိဘူးသူကသူကဘုရားတကူကြီးတာသူကသူကြီးနေကိုဘာဘာကြီးလို့ကိုမှဘာအကျိုးရတယ်လဲဒါတော့မှမြတ်စွာဘုရားကအကျိုးရှိပါတယ်တဲ့အဲဒီတော့ကြီးညိုတဲ့တရားတရားလေးဟာလည်းကုသိုလ်တွေဖြစ်သွားတာပဲတဲ့ကဲရည်တာအာနန္ဒဟာတဲ့အခုဘဝမှာသီလတာမกินသေးလို့ဉာဏ်အဖြစ်မရောက်သေးလို့ရှိရင်တဲ့ဒီကြီးညိုတဲ့ကုသိုလ်စေတနာလေးကြောင့် လူလောကဖြစ်မယ်ဆိုခုနှစ်ကြိမ်တိုင်းနဲ့လူလောကမှာမင်းမင်းသိစိမ်မင်းဖြစ်ကိုရနိုင်တယ်။နာလောကဖြစ်မယ်ဆိုလို့ရှိရင်လည်းပဲနာမင်းသိစိမ်ခုနှစ်ကြိမ်တိုင်းနဲ့သူကဖြစ်နိုင်တယ်ဒီစေတနာလေးကြောင့်ဟုတ်လား။ဒီစေတနာလေးကိုကြောင့်ဒါသူသောတာပန်ဖြစ်နေလို့သောတာပန်သောတာပန်မဖြစ်ရင်တော့ကမှမဟုတ်သေးဘူးကပုထုဇဉ်ဖြစ်နေဆိုတော့တော့မှမသိဘူး။အဲ့ဒီအချိန်ကသောတာပန်ဖြစ်နေတာလေရှင်နာသောတာပန်ဖြစ်တော့ခုနှစ်ဘဝတည်းပူဟောလို့တော့ဖြစ်ဘူး။ခုနှစ်ဘဝတည်းရှင်းဘဝကိုယ်ဘဝသွားဟောလို့ရှိရင်ဟိုမှာသောတာပန်ဘဝတွေများတယ်။အဲခုနှစ်ကြိမ်တိုင်းနဲ့ လူပြည့်ခြင်းမဲ့ဆိုရင်လူပြည့်မှာခုနှစ်ချိန်တည်းနဲ့သူမင်းဖြစ်နိုင်တယ်တဲ့။နတ်ပြည့်ဖြစ်လို့ရှိရင်လည်းပဲနတ်ပြည့်မှာခုနှစ်ချိန်တည်းနဲ့သူမင်းဖြစ်နိုင်ပါတယ်။ဒီစေတနာလေးပြောတယ်။ဒီချင်းကုသိုလ်မဟုတ်ဘူး။ဒီခုရှင်ညိုတာလေးတရားဒီတရားလေးကြားလို့တခါတည်းကြားတာနဲ့တခါတည်းကျက်စွာပြတကူကြည့်ပါပြီ။ဆိုပြီးညိုတဲ့စေတနာလေးတွေအဲဒါတော့ကျိုးရှိပါတယ်။ဒါပေမဲ့လို့အာနန္ဒာကယခုဘဝပဲ အသောကုန်ခါယဟနာဖြစ်ပြိဋိဘာသမ္မာတဲ့ဒီကုသိုလ်လည်းကျိုးတော့ပေးရမှာတော့မဟုတ်ဘူးလို့ဆိုပြီးတော့မြတ်စွာဘုရားဟောပါတယ်။ယဟနာဖြစ်တော့လည်းကျိုးရမှာမပေးရတော့အဲဒီလိုသရာတရားမရှိတဲ့ပုဂ္ဂိုလ်ကသူများကြီးညိုတာလည်းသူကဝင်ပြီးတော့ထက်တာပဲ။သူကကြီးညိုအောင်လည်းမပြောဘူး။အဲဒီလိုရှိတယ်။ဒါကြောင့်မွဲ၆သူချင်းတဲ့အဲ့ဒါသူမွဲကြီးတဲ့ဒါမွဲ၆တဲ့ပုဂ္ဂိုလ်နဲ့မပေါင်းနဲ့။မွဲ၆သူချင်းဆိုတာလူသာမဟုတ်ဘူး။ မွဲ၆သူတွေကရေးထားတဲ့ကျမ်းတွေပါတယ်လည်းရှိသေးတယ်စာအုပ်တွေစရာနေရှိတယ်အဲဒီစာတွေလည်းပဲဒါတွေလည်းကျင့်နိုင်တော့ကောင်းတာပဲခဲရီကိုကတတိကောင်းလို့ရှိရင်လည်းကိစ္စမရှိဘူးပေါ့လေသူကသရာတရားဆိုင်သရာတရားကောင်းတယ်ငါကဆင်ញင်နိုင်တဲ့ပညာရှိတယ်ခိုင်ကားတယ်ဆိုရင်လည်းကိစ္စမရှိပါဘူးပဲစာအုပ်ကြီးကြီးရပါလို့ဒါကတော့မိစ္ဆာဒိဋ္ဌိဟိုဘုရားဘာသာမှုတဲ့ကျင့်တဲ့လောကကကြီးတဲ့ကြီးညာတွေကြီးပါလေကြီးကြည့်လို့ရပါတယ်လားကိုကခိုင်ကားနေတဲ့ပုဂ္ဂိုလ်ကတော့ အဲကိုယ်စိတ်တဲမယုံတဲ့ပုဂ္ဂိုလ်တော့သွားကြည့်လို့နေရာမကြဘူးဟုတ်လားစိတ်နှလုံးခိုင်တဲ့ပုဂ္ဂိုလ်တွေကဘာလဲဖြစ်သွားကြည့်လို့ရတယ်စိတ်နှလုံးခိုင်တဲ့ပုဂ္ဂိုလ်တွေကကြောက်ရလန့်ကြတွေသွားမကြည့်ရဘူးကြောက်ရလန့်ကြတွေသွားကြည့်လို့ချင်းအဲ့ဒါနဲ့လန့်ချပြီးတော့စိတ်တွေဖောက်ပြန်ကုန်လာတယ်တချို့အဲ့ဒီလိုအားနဲ့သွားကြည့်ပြီးတော့စိတ်တွေဖောက်ပြန်ကုန်လို့တကယ်တမ်းမှာပဲဘုန်းကြီးရကြမှာလူတယောက်ရှိတယ်လူတယောက်ကခွေးကိုလူတယောက်ကဓာတ်နဲ့ခုလိုက်တယ်ဆိုတော့မှအဲဘုန်းကြီးကနောက်မှကြားပြီးတာပါ ဒါနဲ့ကိုလည်းတော့ခွေးကတခါတည်းဥတွေပါရထွက်ပြီးတော့တခါတည်းပေါ်ပြီးတော့ပြေးတာအဲ့ဒီလူတယောက်ကမြင်တာကိုမြင်တော့အဲ့ဒီမြင်တဲ့လူကတခါတည်းအဲ့ဒါစိတ်ထဲမှာတခါတည်းလန့်ပြန့်ပြီးတော့စိတ်ထောက်ပြန်တော့အာတွေ့ကြရတဲ့ချက်ပြောနေတာဒီနေ့လုံးတခါတည်းပြောနေဘာကဘာတွေပြောနေမှမသိဘူးတခါတည်းအသားတွေအကျဲကြီးပြောတာဟောဟောပြီးပြောနေတာနေရောညရောအဝေါ်ကြကောက်မှာပါဘာဖြစ်လို့တော့လို့ဟိုကြမေးကြည့်တော့အဲ့ဒါသူအเจ้าကလည်းဒါပါပဲတဲ့ဒီခွေးကဒါနဲ့ခုတ်တာ သွေးရံရဲရဲမြင်ရတော့လန့်ပြီးတော့သူကသိခောက်ကြမှာတဲ့အဲ့ဒီသိခောက်ကြမှာတဲ့အဲသိကုလူလည်းမရပါလည်းမရနန္ဒနာကြကောင်းတယ်သူကအဲ့ဒါသိမခိုင်လို့ရှိရင်မကြည့်တဲ့မကြည့်တဲ့တရားမကြည့်ရဘူးကြောက်တတ်တဲ့ပုဂ္ဂိုလ်ကြောက်စရာတွေမကြည့်ရဘူးလမ်းစရာတွေမကြည့်ရဘူးဒီလိုရှိရင်ပြင်အဲ့ဒါတော့ကြရင်စိတ်တွေကိုရင်ကိုယ်ကားတွေတောက်ဖြစ်သွားတာလေအဲ့ဒါလိုပဲမိမိကသရာတော်ပညာလုံးမခိုင်တဲ့ပုဂ္ဂိုလ်ကြီးအတွေ့အကြုံအဲဒီစာအုပ်သရာနေပါတယ်မဲ့ကြောက်ကြည့်လို့ချင်းအဲ့ဒါ ကိုယ်ကလည်းကြောက်ပြစ်သွားတတ်တယ်။တတိကောင်းရင်လည်းကိစ္စမရှိဘူးပေါ့။အဲသရာတရားပြည့်အောင်လို့သရာတရားရှင်းပြီးသားသရာတရားတွေကိုပြည့်အောင်လို့ရေးရတဲ့ရေးထားတဲ့စာတွေပါတယ်ရှိတယ်။အဲ့ဒါတွေလည်းတူတူပဲမွဲ၆ခုကျင်းစား။ဒါလည်းဒါလည်းမွဲ၆ခုလည်းထည့်ရမှာလို့။ဟုတ်လား။ပီတိမဖြစ်ဘူးသူကြည့်လို့ချင်းပီတိမဖြစ်ဘဲနဲ့ရှင်းပြီးသားဥစ္စာတွေတော့မှပြန်ပြီးပြည့်သွားတာပဲ။တချို့ပုဂ္ဂိုလ်တွေလေပရမအကုတ်ကုသိုလ်လေးတွေနဲ့ဒါနသီလကုသိုလ်လေးတွေနဲ့ဝမ်းမြောက်ဝမ်းသာဖြစ်တဲ့တခါလဲ ဝန်းနေဟောလာငါကုသိုလ်တွေကတော်တော်ပြည့်စုံနေတယ်ဗာပြည့်နေကြပြည့်နေတယ်အားရတယ်ဝန်တာဟွန်းနတ်ပြည်ရောက်ကြောင်းကုသိုလ်တွေငါပြည့်စုံနေပြီဆိုတော့ညဝါလာချက်အဲဒီကနေပြီးတော့တချို့တရားတရားတရားပြောတဲ့ပုဂ္ဂိုလ်ကဘယ်နဲ့ပြောတော့ဆိုတော့ဟာဒါရီကတန်တရားလေကြောင်းတရားတွေပဲဒါရီခဏပြုပြီးတာမှားတာလို့ဆိုတာဘဝတွေခဏဒုက္ခရောက်တော့မှာပဲဆိုတော့ပြောတာနဲ့အဲ့ဒါနဲ့တချို့ကအောင်မှပြီးတော့ငါဒီကုသိုလ်တွေညနောက်လည်းမပြုတော့ဘူးဆိုပြီးသိကျက်သွားတဲ့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါဒီလိုအရည်ရှိတယ်အဲ့ဒါတရားပြပြက်သွားတာလည်းမွဲချောက်သူကိုညံမင်း တရားအထုတ်နေတာလည်းဒီတိုင်းပဲတရားတရားရှိတဲ့ပုဂ္ဂိုလ်တွေကတော့တရားထုတ်နေရင်ကိုယ်တိုင်နဲ့အထုတ်အထုတ်လို့တဲ့ခန္ဓာရှိတယ်အားလည်းထုတ်တယ်သူများတွေလည်းအထုတ်ဝတ်တိုက်တွန်းတယ်သူများအထုတ်နေလို့ရှိရင်လည်းအားပေးဒါတရားတရားရှိတဲ့ပုဂ္ဂိုလ်တရားတရားမရှိတဲ့ပုဂ္ဂိုလ်ကတော့အထုတ်နေတာတွေကိုပဲဟာဒါမလိုပါဘူးဒီဥစ္စာလူပင်မယုံပါပဲဘာလေးဘာလေးလို့တော်ပါပြီဆိုပြီးတော့သူကြိုက်တာလေးနဲ့ကြောက်ပြောပြီးတော့အထုတ်နေတာတွေသိကြအောင်လို့ပြောတတ်တယ်အဲဒါမွဲ၆သူကျင်စိုးပြေးကျင်းနဲ့အဲ သရာတရားဖြင့်သုသတိရှိတဲ့ပုဂ္ဂိုလ်သရာတရားကောင်းတဲ့ပုဂ္ဂိုလ်တွေနဲ့မြှူပဲပါတဲ့ခိုင်းဆိုရမယ်ဆိုရမယ်မွဲ၆သူခြင်းသုပြေရှင်သိုးလွင်စိတ်ညွတ်ရာမွဲ၆သူခြင်းသုပြေရှင်သိုးလွင်စိတ်ညွတ်ရာ ရားသုတ်တာများစဉ်းစားဆင်ခြင်ပါတဲ့ဒါဟောတော့ငါသာကလေးလက်သာဟောရမှာပြီးတန်တယ်သတာရဏိယသုတ်တာနာပစ္စဝေဒနာဒီညိုဘယ်ကိုဆောင်းတတ်တဲ့ဒီညိုဘယ်တရားတရားတွေဖြစ်စေတတ်တဲ့သုတ်တန်တရားတွေကိုလည်းစဉ်းစားဆင်ခြင်ကြည့်ပါတဲ့တရားထုတ်တဲ့ပုဂ္ဂိုလ်မှာတရားကမတိုးတက်လို့အာရောမြည်တဲ့ခါကာလအဲဒီလိုခါကာလမှာ ညို့ဝဲသုဒ္ဓါနေဆင်ញင်ပါတဲ့ဒီနေ့ဆင်ញင်မုံနေဟုတ်လားခေါင်းကြီးကတော်တော်ဒီနေ့ပြောပြီးတော်တော်များသွားပြီဒီကနေ့လည်းတော်တော်ပြောအောင်မယ်ဒီနေ့တော်တော်ပြောလို့ပြီးအောင်မယ်အနေပြီးသားမှပြင်မယ်မပြီးနိုင်မယ်ပြင်နေတော့မဟုတ်အဲသုတ်သုတ်တွေကလည်းဆယ်ကောင်းတယ်သုတ်တဲ့သုတ်တဲ့သုတ်ကလည်းကြာကြီးကြာကြီးပြောရတာကိုတော်တော်လေးပြောလို့လည်းမဖြစ်ဘူးညို့ဝဲသုတ်တယ်မနာကောင်းတယ်ဒီနေ့တော့မြတ်စွာဘုရားကိုတော်တိုင်းတရားထုတ်ခဲ့ပုံအကြောင်းအရာသုတ်တင်နဲ့အဲရှင်သူတို့က တရားထုတ်ပုံအကြောင်းညာသုတ်ကလေးအဲ့ဒါတွေပါပဲအဲ့ဒါတွေပြောရမယ်နာကောင်းတယ်ဆိုတာတရားထုတ်တဲ့ပုဂ္ဂိုလ်ကြီးအကြက်စရာအကြက်စရာကြီးမြတ်စွာဘုရားအလောင်းတော်ဟာ29နှစ်မှာတော်ထွက်တာပါ16နှစ်ရွယ်မှာသေတော်ရာမင်းသမီးနဲ့လက်ထထိမ်းမြပြီးတော့ ရှင်နာစည်းစိမ်နဲ့သုံးဆောင်ခံစားပြီးတော့နေခဲ့နာမသုံးဆောင်ဆိုတာသောဝုဒုနဲ့သင်လျော်တဲ့နာမပြတ်ကလည်းသာဘုံနံပြတ်ကသောဝုဒုဆိုတော့အေးရအေးရဝုဒုနဲ့လျော်အောင်လို့မအေးအောင်လို့အသောဝုဒုတာနွေဝုဒုနဲ့သင်လျော်တဲ့ဘုံနံပြတ်ကလည်းသာနွေဝုဒုဆိုတော့လည်းပူရအိုက်တာအဲမပူမအိုက်အောင်လို့မပူရမအိုက်အောင်လို့ သောက်တယ်မျိုးသောက်မိုးတို့နဲ့သင်လျော်တဲ့နာမပြတ်တာစောင်းတဲ့မိုးတွင်းဆိုတော့လည်းမိုးတွေကရွာတယ်ဒါကလည်းအဲမိုးတံကိုခံနိုင်အောင်လို့ဒီမှာလည်းပဲသင်လျော်အောင်လို့သူကသောက်တယ်မိုးရွာပြီးတော့အိုင်လည်းအိုက်တတ်တယ်အဲဒါကသင်လျော်အောင်လို့သူကသောက်တယ်အဲဒီနာသုံးဆောင်သောဝရုယာရီကြလို့ရှိရင်လည်းသောဝရုယာရီကြလို့ရှိရင်လည်းအဲဒီသောဝရုနဲ့သင်လျော်တဲ့ပြတ်တာပုံမှာ ပြတ်သားဆိုလည်းပဲအသောဝူကြီးပါပဲဟုတ်တိုင်းလည်းသိချင်းဖြစ်မှာပေါ့ဟိုခါတုန်းကတသားအသောဝူကြီးလည်းသိချင်းလည်းဖြစ်မှာပေါ့ဆိုတော့ဘာရင်လို့ဆိုတာမပြောရဘူးဆိုအဲ့ဒီမှာနေတာကိုအဲ့ဒီမှာအလုကျွေးသောဒီမဲ့ပုဂ္ဂိုလ်တွေနဲ့ပေါ့လေဟိုတုန်းကလည်းမင်းမင်းတွေကဟိုတုန်းကအမနာသိသိကြည့်တာတွေပဲဟိုတုန်းကမင်းတွေကအခုကာလတော့ လူတွေကျင်နာအောင်လို့ဗာလိညာတွေလုပ်နေရတာမို့သူတို့ကတဟောစာဓမိတ်ပြီးတာပဲသူကဘာလုံးကြားဆိုပြီးတော့လဲအကြတော့တော့မင်းအခုမင်းတွေကလူလူတွေကျင်နာအောင်သိတော့တာတခါတည်းအာနာလောက်ရတယ်သူတောင်သိလေးပါတယ်ကွာပြီးတော့ကျကိုရတဲ့လကလေးနဲ့မသုံးတော့သုံးတော့နဲ့ဒါလေးသုံးဆွဲပြီးတော့နေကြတာကိုဘုတော့ကသူတို့အခွန်တော်တွေအကုန်လုံးရတယ်မင်းကအကုန်လုံးပိုင်တယ်လို့ထားတာကိုမြည် အစိုးရတော်မူသောဆိုတော့ဟာမြေကြီးနဲ့ဆိုင်တဲ့ဥစ္စာတွေလည်းသူတို့ပဲခွန်လုံးခွန်လုံးကောက်ယူတာပဲအဲဒါကြီးနဲ့ဆိုင်တာတွေစစ်တော်နဲ့ဆိုင်တာတွေပါလေခွန်လုံးသူတို့ခွန်ကောက်ပြီးအဲ့ဒါတွေသူတို့သိနေတာသိနေတာပြီးတော့သူတို့ပြီးနေတဲ့ပုဂ္ဂိုလ်လည်းပဲထိုက်တရားလို့သာပြီးပေါ်တယ်ဆံသာတွေသူသုံးနေတာပဲအဲသူလိုရှိတဲ့တိုင်းသုံးဆိုရင်အဲဒီတော့အစားအရာပြည့်စုံနေတာသာဝရပြည့်စုံနေတဲ့ပြင်ဒီဘုရားအလောင်းတော်ဆိုတော့ဘဝပါရမီတွေကလည်းပါလာတော့သူ့မှာအထူးသဖြင့်ပြည့်စုံနေတာပါ အဲဒီမှာအမြဲမပြပွဲလမ်းသဘင်ဒုရိယာတွေအစငှားရမဟုတ်ဘူးသူအချွေရနေကွာတရားတွေဒါလည်းအတိမှုကကုန်နေဒါတွေပဲလေ့လာထားတာကိုအဲဒီမှာဒါတောင်မှယောက်ျားတွေဆိုရင် မထားဘူးတဲ့ကွာမျိုးသမီးတွေကြီးတယ်ပဲယောက်ျားတွေကြည့်လို့ချင်းချင်းသူကဗန်ရပြေမှာဘူးလို့ဟာဘလူနဲ့ချုပ်ထွေးသလားဒီလူနဲ့ချုပ်ထွေးသလားเนี่ยဘာသာပြင်တဲ့ဗန်ရဖြစ်ကြတယ်အများကြီးရှိတယ်အဲဒီသူ ဟိုနားကြတာမှာယောက်ျားတယောက်မှမထားဘူးဘုံလုံးထားတယ်အဲဒီမဟုတ်ဒုတိယတွေဒုတိယတွေမှာစပြီးတကလားမျိုးသမီးတွေဒီမဟုတ်ကခုံးပြီးတော့ဖြည့်ကျော်ပြီးတော့နေတယ်အဲဒီလိုဘုံနာကြတာပေါ်မှာနေတာလေးလပါလုံးတခါတည်းအောက်မှာမစင်းတော့ပဲအဲဒီမှာပဲနေနေတာမနချမ်းသာတယ်မင်းနေဘောဘုရုံကဒါကຫນွေဥရုပေါက်လာတော့ပူလာပြီဆိုပြန်တော့ຫນွေဥရုຫນွေရာသည် စာနန်းတော့ပြောင်းမြန်လာဘူးအဲဒီမှာလည်းဒီမှုကကုံနေတဲ့ပြောဘာဝကြီးကြောင့်သွားတာတို့ကအဲဒီမှာလည်းပြောဘာဝကြီးကြောင့်သွားကြောင့်သွားပြီးတော့ဟိုမှာနေကြရောမလေးတာဘာလို့မစင်ဒါမိုးကြလာရင်မိုးလူရောက်ကြပြီဆိုမိုးဆောင်လို့ကျွေးလာအဲဒီလိုကြောင်းလဲပြီးတော့သားနေတာက29နှစ်မြောက်ကြတော့ဥယျာဉ်တော်ကိုထွက်ရင်တရား ဆရာပြစ်ဖို့ရခြင်းကလည်းနှီးပြီးတော့လာတော့နမိတ်တွေမြင်ရတာပဲဒါတော့ကဆိုရင်ဘုရားလောင်းသွားတယ်လားဘုရားလောင်းသွားတယ်လားကိုသူသူနာသူတွေတို့ဘာလို့ဆိုမကောင်းတဲ့အနိဋ္ဌာယနမိတ်တွေဘာမှမမြင်ရဘူးအကုန်လုံးရှင်းတာအခုကာလလည်းဒီလိုလိုပါပဲအခုကာလလည်းပဲဒီရာကြီးကြီးတွေဘာတွေပွားတော့မယ်ဆိုလို့ချင်းအဲ့ဒီလမ်းတွေဘာတွေတခါတည်းမှန်ပြန်စင်းကျဲနေအောင်လုပ်တာအစားကဘယ်လိုနေနေကောင်းအောင်တော့သူတတ်နေရတယ်လုပ်ကြတယ် အဲဟိုတုန်းကတော့ဒါပြီးတော့လောက်တာပေါ့လမ်းမှာအချုပ်ထွေးတွေညည်ကြီးတွေဘာမှမရှိရဘူးပူတာတွေဘာတွေမရှိရဘူးစိတ်နှလုံးမသာကြတယ်မရှိရဘူးလူအိုတွေလူနာတွေဘာတွေမရှိရဘူးလို့ပြောတခါတယ်အဲလိုလောက်တာဒါကနေပြီးတော့သောတာပန်ဗြဟ္မာတွေကနေပြီးတော့ဆင်းပြီးတော့ပြရတယ်ဆိုသောတာပန်ဗြဟ္မာတွေကဆင်းပြီးတော့ပြသူ့ကိုရောင်ဆောင်ပြီးတော့ပြရတယ်လူနာရောင်ဆောင်ပြီးတော့ပြရတယ်သူ့သေးရောင်ဆောင်ပြရတယ် ရဟန်းရောက်ဆောင်ပြီးတော့ပြရတယ်အဲ့ဒါတွေမြင်တော့မှသူမေးနေရစုံစမ်းကြည့်တော့မှတတ္တဝါတွေကဒီနေ့ကျရင်ဒီလိုလဲဥရတယ်ဒီလိုလဲနာရတယ်ဒီလိုလဲပေရတယ်မပေလို့ရှိရင်မပြီးကိုနာသေးပြီးသိရတာအဲ့ဒါတွေသူသိရတာကိုသောသောတုန်းကတော့သောသောတုန်းကတော့သူကတခါမှမြင်မှုပဲပဲဟိုဝနာသေးရတချို့ကအဲ့ဒါကိုကဲရရတယ်ဘုရားလုံးဆိုပြီးတော့နော်တတိယ ဘုရားနာတာသေတာတော့သောသောကမပြီးဘူးလို့သူများပြမှသိတယ်ဆိုတော့ဒါအတူပါတခါနဲ့ညာနေတဲ့အဓိပ္ပာယ်မျိုးလို့သူကကဲ့ရတယ်ဒါကြီးတော့ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်တွေပြောကြတယ်ဘယ်မြင်မှမမြင်ဘူးပဲအသိနဲ့ဘုရားလည်းမရှိသေးဘူးသူကဒါသူစဉ်းစားကြရလဲမလိုဘူးသူကကလေးငယ်ငယ်လေးတွေအခုငယ်ငယ်လေးကဘာမှမစဉ်းစားဘူးအဲ့လိုပဲဘုရားလောင်းမှာလည်းစဉ်းစားကြအကွက်ကိုမရှိဘူးသူ့မှာဥရဏတာတွေတခါအစတယ်မြင်ကုန်မြင်ရော အဲ့တော့ဘုရားနေရတဲ့သဘောသူမစဉ်းစားခဲ့ဘူးမစဉ်းကျင်ခဲ့ဘူးမမင်းညာခဲ့ဘူးဒီလိုပဲအမှုမမှတ်မယ်နေလားဒီခါကျမှသူတို့တွေ့ရတော့ဩလောကကြီးဥပါရမကောင်းဘူးနားတယ်မကောင်းဘူးသိရတယ်မကောင်းဘူးဒါမဥမနာတိတရားတော့ရှိမှပဲကြာကြတော့ကောင်းတယ်လို့သူစဉ်းစားကိုယ်အတွက်လည်းမကောင်းဘူးလောကကြီးတစ်ခုလုံးအတွက်လည်းမအောင်မကောင်းဘူးဘုမနာတိတရားရှိကြတော့ကောင်းတယ်လို့ကြားမယ်ဆိုပြီးတော့သူစဉ်းစား အခုကာလလည်းပဲလူတွေဒုက္ခရောက်တဲ့ဆင်းရဲတယ်ဆိုရင်ချင်းလူတွေချမ်းသာရတဲ့နည်းတွေရှားနေကြတာပါပဲမဖြစ်လို့တာပဲအားလုံးဒီလောကလုံးလူတွေဟာတခါပဲအများအားချမ်းသာနေအောင်လို့ဆိုပြီးတော့လူတွေချမ်းသာတဲ့နည်းဆိုပြီးရှားကြတယ်တချို့ကသီလလာပြီးတော့ဘုန်းကြီးတွေတော့လာလာမေးတယ်လူတွေအားလုံးလောကကြီးကြဒနာတွေကြည်ကျင်းသွားအောင်လို့ဘုရားဘာသာတရားဘယ်နဲ့လုပ်နိုင်မလဲဆိုပြီးတော့လာမေးတာပါသူကလူလူတွေဆင်းရဲတယ်လို့ရှိတယ်ချမ်းသာတယ်လို့ရှိတယ်အဲ့ဒါတွေတခါတည်းတဏ္ဍစားတယ် အကုန်လုံးညီလူညီမချမ်းသာအောင်လုပ်ကိုရနီးဘူးဒါလာပြီးတော့မင်းအာသာဘုရားဘာသာတောင်းမခံနိုင်ဘူးလေဥသာဘာလို့လဲဆိုဘုရားဘာသာဒုက္ခနဲ့သူကျိုးပေးတယ်အဲဒုက္ခနဲ့သူကျိုးပေးတာအဲ့ဒါသူတယောက်ကသူလုံလဝိရိယနဲ့သူအားထုတ်လို့ရှိရင်သူကြီးပွားချမ်းသာမှာပဲလုံလဝိရိယမရှိဘဲနဲ့ပေးတည်ပြီးတော့အလကားနေတဲ့ပုဂ္ဂိုလ်သူဆင်းရဲမှာပဲလေဒါဘယ်နဲ့မှမတတ်နိုင်ဘူးလို့ပြောတာဥပမာ မိမိကိုယ်ကိုတန်ရှင်းစင်ကြအောင်လို့ရေမိုးချုပ်ပြီးတန်ရှင်းအောင်လုပ်တဲ့ပုဂ္ဂိုလ်ကသူသားရှင်ရှိမှာပဲတဲ့ကိုယ်ကိုရေမိုးတောင်မချုပ်ဘူးဘာမှမလုပ်ဘဲနဲ့တစ်စလက်ကနေရင်အဲ့ဒါသူဟာသူမတန်ရှင်းမဲ့နေမှာပဲလို့ဒါမှတတ်နိုင်ဘူးလို့ဘုရားဘာသာတရားအဲ့ဒါဒီလောက်ကြောင်တော့မတတ်နိုင်ဘူးလို့ပြောရသေးတော့မကျင်တာဘူးသူကသူကအကုန်လုံးသူကြောက်ကနေအထုတ်လိုက်ရင်အကုန်လုံးချမ်းသာသွားနိုင်တယ်လို့အောင်းမိတာဒါဖြစ်ချင်တာကိုသူကစစ်မှမစစ်နိုင်တဲ့ဥစ္စာကြီးပဲဘယ်နဲ့လို့စစ်မလဲသူကလည်းသူပြည့်နေသူကြောက်နေသူအကျိုးပေးနေတာဘယ်တော့မှမတတ်နိုင်ဘူး

သူ့အဝတ်ကလည်းသူများအဝတ်နဲ့မတူဘူးသူ့ကောင်းကလည်းသူများနဲ့မတူသူ့အနေတိုင်းလည်းသူများနဲ့မတူဘူးဘာလို့ခါလဲဒီပုဂ္ဂိုလ်ကသူအထူးဆန်းသွားတွေ့နေအဲ့တော့ဒါကယဟန်ခေါ်တယ်ဒါကသူကတရားချတဲ့ပုဂ္ဂိုလ်ဆင်းရဲတွေကိုငြင်းအောင်လို့ဆင်းရဲငြင်းတဲ့တရားကိုကြားနေတဲ့ပုဂ္ဂိုလ်ဆိုတော့မအောင်ဘူးဒါနဲ့ငါလေးရကြားတာပဲလေသူကဒါလို့ဆိုလို့ချင်းဆင်းရဲငြင်းအောင်ကြီးတာကြားတာကောင်းတာပဲဒီကူရပြီးတော့သူလည်းပဲဆင်းရဲငြင်းအောင်ကြားဖို့ရ သဘောပေါက်ပြီးတော့သံဝေကရရတယ်တောထွက်တာကို29နှစ်မှာ29နှစ်ဆိုတော့အငယ်ပါသေးတယ်သူဘုရုံက29နှစ်ဆိုတော့နာငယ်အောင်မှာပေါ့ဘုရုံကအသက်တန်းကအသက်တရာကောင်းလို့နေရတာပေါ့အခုအသက်တရာမနေရတဲ့ခေတ်တောင်မှ29နှစ်ဆိုတာကြီးသေးပါဘူးသူစိတ်ကြီးသေးဘူးရွယ်ရွယ်ပဲရှိတယ်အဲဒီမှာတောထွက်ရဟန်းပြုတော်ရရဟန်းပြုတော့အခုကာလတော့စာအုပ်တွေပဲရှိလို့မဟုတ်ဘူး

အဲ့ဒါတွေတော့ခဏခဏပြောလို့တူတူပဲပြောပါမယ်။အလာရရဲ့သိထံရောက်တော့လဲသမဘာ9ပါးနိနေတရားယူပြီးအားထုတ်လို့ရခဲ့တယ်။ဒါကိုသွန်လွတ်ပြီးတော့တခါအားထုတ်ပြန်။အဲကိုယ့်အကိုတခါတရားချတာ။ဥရကရဲ့သိတွေရောက်ဥရကရဲ့သိတွေရောက်တော့လဲသမဘာ7ပါးအဲ့ဒါအားထုတ်လို့သမဘာ7ပါးရရပြီးတော့လဲဒါလည်းပဲသူလိုချင်တဲ့တရားမဟုတ်သေးဘူးဆိုသွန်ပြီးတော့နောက်အားထုတ်ရတာ။အားထုတ်တော့ ဘယ်ချိန်ခါကာလရဲ့လို့အကန့်အသတ်တော့မပါဘူးပေါ့လေသုတ်တုတ်မှာဟောတာလေသူတရားထုတ်သူရှိရှိခါကာလကသူဖြစ်ခဲ့တာတွေဟောတာဘယပေဝတုဘယ်ချိန်ကရဲ့လို့တော့မပါဘူးကန့်တတ်တော့မပါသို့တော်လည်းစောစောပိုင်းကဖြစ်မှာဒုက္ခသီရမကျင့်ခင်ကဖြစ်မှာပဲဒုက္ခသီရကျင့်ပြီးတဲ့နောက်ကတော့ဒုက္ခသီရကျင့်ပြီးတော့ဘုရားရှိတာမကြောက်ပဲဒီကတော့ဖြစ်သွားအဲဒုက္ခသီရမကျင့်ခင်ကနေမှာပဲနော်

ကျင်ညာပြုကြကျင်ညာပြုပြီးတော့တော်တဲ့တောင်းနဲ့နေကြတရားကျင့်သုံးကြဒါတွေဟာအရှင်ဂေါရမအရှင် ကောင်းတော်ပုဂ္ဂိုလ်ကြီးပဲတဲ့။များသောပုဂ္ဂိုလ်တွေကျေးဇူးမြအောင်လို့ရှင်ဂေါရမကောင်းဆောင်ပြီးတော့ဒီသာသနာကြီးဒီပင်ခဲ့တယ်။ဆိုပြီးတဲ့နောက်မြတ်စွာဘုရားလည်းဥမာနဲ့ကြောင်းပြန်ပြီးမင်းကြီးတော်တဲ့တောင်နဲ့နေဖို့ဆိုတာအမှန်ခက်ပါတယ်ဗျာတဲ့ဒုပိသံဘဝနိအာရိဏကနိ အရိညဝနပဋ္ဌာနိပန္တာနိသင်္နာသနာနိအရိညဝနပဋ္ဌာနိတောတောဝရတု၌တောနဲ့တောဝရတု၌နေထိုင်ခြင်းတို့ဒုရိသံဘဝနိဖြစ်စေနိုင်ခဲ့ကုန်၏ပန္တာနိလူနဲ့မနီးသောဝေနာသနာနိတောကြောင့်တောင်ကြောင့်တို့၌နေထိုင်ခြင်းတို့ကိုဒုရိသံဘဝနိဖြစ်စေနိုင်ခဲ့လာပါကုန်၏အဲ ကိုယ်တော့ကဉာဏ်တော်တွေကတော့တဲ့မှနေကြတာအခုကာလမှာတဖြည်းဖြည်းနဲ့နောက်မှမြို့တွေရွာတွေလည်းရောက်ပြီးတော့နေတော့တဲ့နေကြတာတော့ကြောင့်မြို့နဲ့ရွာနဲ့တမိုင်လောက်တမိုင်သားတော့ဝေးတဲ့နေရာတွေမှာနေကြတာပဲတော့တဲ့မှနေကြအဲဒီတော့တွေကလည်းဘုံတော့ကတော့ဆိုဟုတ်တော့တယ်အခုကလာတော့လူတွေကလည်းများလာတာနဲ့အတုံးအတုံးချုံတွေကလည်းများလာတဲ့တော့တွေခုတ်လေလို့ ဒါအချင်းခုတ်ပါကုန်းနဲ့သစ်ပင်တွေအကုန်လုံးပြုံးလို့တခါလဲတော့တာဆိုရတယ်အခုတော့ကျိုးလည်းခွင့်ပြင်းနေသိကုန်ပါပြီခြေတော့ကတော့ဆိုဟုတ်တော်ကြီးတွေတကယ်တော်ကြီးတွေအဲတကယ်တော်ကြီးတွေဆိုတာလူတွေနေဖို့မပြောနဲ့ခဏတစ်ဖြုတ်သွားကြရအောင်ကြောက်ကြလို့လို့ဟောင်းမရတယ်သူကအဲဒီတော့ရွရွနဲ့ဝေးတဲ့တောကျောင်းတောင်ကျောင်းတွေမှာတောကျောင်းဆိုတဲ့ကျောင်းတော်အဲဒီရှိခေတ္တကကျောင်းတော်မရှိသေးပါဘူးအစအစပိုင်းတုန်းကဆိုရင်ကျောင်းမရှိသေးပါဘူးဒီလိုပဲသစ်ပင်အောက်တို့ဘာလို့နေကြလဲ အေးမိုးရွာလို့ရှိရင်မိုးလုံးလေလုံးပြအောင်လို့အဲတော့သိရုံဖက်မိုးကြောင်းလေးတွေပါလေးတွေရှိမှာပေါ့အဲ့ပါလေးတွေသောက်ပြီးတော့ကိုယ့်အကူချက်ချမ်းသောက်ပြီးတော့ဘုံတို့တို့နေကြအဲ့လိုကြောင်းနေနေရတာနေနိုင်ခဲ့ပါရဲ့ဒုက္ခရဝိဝေကအဖော်မမီးပဲနဲ့တကိုယ်ရင်းနေတဲ့ဥစ္စာလည်းပဲ ပြုနိုင်ခဲ့ပါတယ်တယောက်တည်းတကူတည်းနေတဲ့ဥစ္စာပြုနိုင်ခဲ့တယ်တရားတွေနဲ့အာရုံပြုပြီးတော့တရားကိုယူသိလေးစားတော့အချင်းသာလည်းအခုသာသနာပေါင်းတကူကြီးတယောက်တည်းနေကြတာကိုဒီလိုမဟုတ်ဘဲနဲ့ဆိုရင်တယောက်တည်းနေဖို့ခက်တယ်သူကတကူတည်းနေဖို့ခက်ပါတယ်သူကอืมတကူတည်းနေဖို့ရအနန္တကိုတောင်းလေးတဲ့ဥစ္စာအဲ အရဟတိမင်းကြီးမနောဝနာနေသမာရိအလဘမန္တရဘိက္ခုနောသမာရိမရတဲ့ယဟမှာဆိုလို့ရှိရင်တဲ့တောတွေကစိတ်ကိုဆွဲဆောင်သွားသလိုရှိမှာပါပဲဗျာတဲ့ကြောက်စရာနှံကောင်းမှလည်းနေဘူးကဆင်းရဲမှလည်းဆိုပြီးတော့သူသူ့စိတ်ကူးနဲ့သူကြောက်တာပဲကြောက်တဲ့နတ်သားကလည်းမှတ်မိတယ်တဲ့သင်ပုံသားကြောက်တဲ့တိုင်ဟုတ်ပါတယ်ငါလည်းပဲရှေးခါတုန်းကတဲ့ဘုရားလောက် ဘုရားမဖြစ်သေးဘူးတဲ့ဒီကဘောရိညာဘုရားရှိကိုမရသေးဘူးဘုရားဖြစ်မရောက်သေးခင်ခါကာလတုန်းကတဲ့သင်ပြောသလိုပါပဲတဲ့စဉ်းစားမိတယ်လူနဲ့မီးတဲ့တော်တဲ့တောင်နဲ့နေဖို့ဆိုတာခဲရင်တယ်တကူတဲ့နေဖို့ဆိုတာခဲရင်တယ်သမာဓိမရလို့ရှိရင်စိတ်တွေဟာတခါလေလေလွင့်ပြီးတော့အမျိုးသမီးလည်းကြောင်းလည်းဖောက်ပြန်ပြီးသွားနိုင်တယ်ကြောက်စရာမှန်ကောင်းတဲ့ဌာနတွေပဲလို့ဘယ်လိုပဲစဉ်းစားမိပါရဲ့ အဲဒီလိုစဉ်းစားမိတဲ့အခါကာလမှာသူဆင်ញင်ကြည့်တယ်တဲ့ဘုရားလုံးဆင်ញင်ပုံလေးဆင်ញင်ပုံက16မျိုးရှိတယ်တချို့သောပုဂ္ဂိုလ်တွေကတဲ့ယသိယဟပြုသူတော်သူများပြုပြီးတော့တော်တဲ့မှာနေကြသူတို့ကသောသောရတဲ့ကာယကံတွေကမဆောင်ကြည့်ကြဘူးအပရိဒုဒ္ဒကာယကမ္မန္တာ ကာယကံကမကောင်းခဲ့ကြဘူးတဲ့ကာယကံမကောင်းခဲ့လို့သူတော်ဘာအသက်တွေကိုတတ်ခဲ့ကြဆက်ခဲ့ကြတယ်သူတော်ဘာဥစ္စာတွေခိုးခဲ့ကြတယ်သူတော်ဘာဤသားများတွေပြင်မကျူးလွန်ခဲ့ကြပြီလို့ပုဂ္ဂိုလ်တွေရှိတယ်အဲဒီပုဂ္ဂိုလ်တွေဟာလူပြည်လောကမှာနေလို့ရှိရင်မင်းပြင်းမင်းနာနေကြောက်တာနဲ့တော်တဲ့သွားပြီးတကလားသူတို့တော့ခူကြတာကိုလားဒါဟိုတင်သဘုံမဟုတ်ဘူးဥစ္စာကတော့သူကကိုယ်အပြစ်လောက်အောင်လို့သူကတော်တော်သွားပြီးတော့နေကြတယ်ဟိုမှာ ညိုးတွေပါတယ်နေလို့ရှိရင်သူ့မှုတွေကရှိနေတာကိုသူ့မှုတွေကသူဟာအင်းဘသူကသူတတ်တယ်ဘသူကသူကြိုက်တယ်ဘသူကသူခိုးတယ်ဘယ်တော့မှသူတပြားတိုက်တယ်ဟိုဘသူသားများသူကျူးလွန်တယ်မလုပ်တယ်ဆိုတော့ဒီကဟိုအစိုးရဘက်ကရောတော့မသူဆွေမျိုးတွေပါတယ်ကြီးတာခါရတဲ့ပုဂ္ဂိုလ်ဆွေမျိုးတွေပါတယ်ကြီးတာပဲအပေါင်းပေါ်ကြီးဒါတွေကအဲ့ဒါကြတဲ့အခက်မကြီးဖြစ်နေတော့ဒီရတော့ငါနေလုံးဖြစ်ဘူးဆိုပြီးတော့တော်တဲ့တောင်ထဲနေတဲ့ပုဂ္ဂိုလ်တွေရှိတယ်တဲ့တော်တဲ့တောင်ထဲမှာလာပြီးတော့သေသေးရဟန်းပြုတယ် ဒီပုဂ္ဂိုလ်တွေကကြောက်ရတယ်တဲ့သူတို့ကဆွေးချွတ်ချွတ်ချွတ်ကြားရင်ကိုဟာငါနောက်ကလူတွေလိုက်လာပြီခမရဲဆိုကြောက်နေရမယ်တဲ့သူကတော့ဟုတ်တယ်သူကကိုကအမှုရှိတဲ့ပုဂ္ဂိုလ်ဆိုမလုံဘူးသူကခုနနေလို့လည်းသိမလုံဘူးနားနေလည်းမလုံဘူးအမှုကရှိနေတာဟုတ်သူကကြောက်ကြရရှိတယ်မလုံဘူးအဲ့ဒီတော့တဲ့ငါပရိသုဒ္ဓကမ္မန္တပဲတဲ့ဘုရားလုံးကစဉ်းစားဟွန်းငါဘာမှပြည့်မရှိဘူးတဲ့ကာယကံနဲ့စပြီးတော့ငါဘာချွေးညံ့မရှိဘူးဘာကြောက်ကြရရှိမလဲ အဲဒီလိုစဉ်းစားလိုက်တဲ့အခါမှာတဲ့ကြောက်ကြတယ်လုံးလုံးမရှိဘူးဆိုတာကပေါ်လာပါတယ်တဲ့တော်တယ်ဘယ်လိုနေနေတော့ကဘယ်လိုနဲ့နဲ့ဘာမှကြောက်ကြမရှိဘူးလို့ဆိုတာပေါ်လာတယ်လို့ရဲရင်တဲ့စိတ်တွေဖြစ်လာတယ်လို့ဆိုလို့ထို့တူပဲတဲ့တချို့အဝစီကံနေချွေရင်းနေတဲ့ဝစီကံချွေရင်းမှုကြောင့်သူ့မှာလည်းအပြစ်တွေရှိနေတယ်အဲ့ဒီပုဂ္ဂိုလ်ကလည်းတော်တဲ့တောင်နဲ့နေသူ့ဟာသူ့လိပ်ပြသူ့လနေတယ်လို့သူ့ဟာသူ့စားတယ်မလုံးမနဲ့ပြ အဲငါမှတော့ဒါမရှိဘူးလို့စဉ်းစားလိုက်တဲ့အခါမှာဒါသူ့မှာလည်းလုံးနေတာပဲတဲ့မြေပဇီကနဲ့စပြီးတော့လုံးနေတာတချို့ကမနောကနဲ့ပြမရတာတွေရှိတယ်တဲ့အဲ့ဒီမနောကနဲ့ပြမရတာပဲမဲ့လည်းဒါကလည်းပဲမနောကပြမရလူတွေကမသိမနာတွေကပြီးနေမှာဟောအဲ့ဒါကြောင့်လည်းပဲသူကကြောက်လန့်ပြီးတော့နေတာရှိပါတယ်တဲ့အဲဘုရားလောက်မှာတော့ငါမှတဲ့မနောကနဲ့ဘာမှမရှိဘူးတဲ့ဆိုတော့ငါအကောင်းနေကြည့်တယ်ပဲဆိုတော့သိဟာလုံးနေတယ် တချို့ကအသက်မွေးမှုတဲ့အသက်မွေးဝမ်းကြောင်းမှုတွေမတော်မတရားတွေပြုလာတာရှိတယ်တဲ့ဒါတွေကလည်းသူ့အမှုရှိနေတာပေါ့တော်တဲ့တောင်နဲ့ရောက်တာသူလည်းလိမ့်ပြန်မတန်းလို့လှနေတယ်အဲငါမှအသက်မွေးဝမ်းကြောင်းမပြောင်းတာလည်းမရှိခဲ့ဘူးငါသင်ကျဲနေတာပဲဆိုတော့ငါမှမကြောက်ဆက်လာနေတယ်မရှိဘူးလို့သူအကြောက်လန့်ကင်းခဲ့ပါတယ်လို့ဆိုပြီးပြန်ဟောတယ်ဓာတုအဲ့ဒီဖျားလောင်းအဲ့ဒီခါကလာကတော်တဲ့နေတဲ့ခါကလာဖြစ်တဲ့စိတ်တွေကြောနေတာဟုတ်လား တော်တဲ့ဖြစ်တဲ့စိတ်တွေအမှန်တော်ကြီးတွေတဲ့ဖြစ်နေနေစဉ်ခါကလာသူစဉ်းစားပြီးတော့ဖြစ်တဲ့စိတ်တွေညိုကြမနာကောင်းတာပေါ့ဒီလိုညမှာတခါလဲတကယ်ကြောက်စရာလမ်းတဲ့တော်ကြီးတွေထဲမှာရောက်ပြီးတော့နေတော့တာကြောက်စရာလမ်းတဲ့ဌာနတွေပဲလို့စဉ်းစားလိုက်တဲ့အခါကြောက်စရာလမ်းကြမရှိဘူးဆိုတဲ့ဘက်ကနေပြီးစဉ်းစားဘုရားလာပုဂ္ဂိုလ်တွေလည်းတရားနှလုံးသွင်းအားထုတ်နေလို့ရှိရင်တော်တဲ့တောင်ထဲမှာပဲဖြစ်ဖြစ်သောတာမဟုတ်တဲ့နေရာမှာပဲဖြစ်ဖြစ်ပေါ့လေကိုယ်မှာသင်ကျဲနေရင်ဘာမှကြောက်စရာမရှိဘူး။ဟိုသင်ကျဲနေတာ။

သောတဲ့တောင်ထဲနေလူကြောက်ကြလန့်ကြဖြစ်မယ်တဲ့သူ့မှာတော့နိဗ္ဗာန်၅ပါးတရားတွေလည်းဘာမှမရှိဘူးသိုးသိုးသမ်းသမ်းတရားတွေမရှိဘူးပြီးတော့ဘာမှအစိုးရင်ကြောက်ကြမရှိဘူးလို့တရားရင်းတဲ့စိတ်တွေသူ့မှာသိခဲ့ပါတယ်မေတ္တာတစ်ချက်ပုဂ္ဂိုလ်ကအတုကန္တနာပရဝမနာတွေရှိတယ်တဲ့ကိုယ့်ကိုယ်တော့ပြင်းမြောက်မြတော့ကိုခဲရကျုပ်ချပြီးတော့ရှိပါသေးတယ်ကြာထဲမှာကိုယ့်ကိုယ်တော့ခဲရမြောက်စားပြီးတွေ့ကျင်လို့ပြောမြတွေတော့ကိုခဲရကျုပ်ချပြီးတကလား နေနေနေဆက်ဆက်ဖြည်းဖြည်းဖြည်းပြောအဲ့ဒါကြောင့်ညာထဲမှာသူမတည့်ဘူးမတည့်တာနဲ့ဒီလိုတော်တောင်းနေသွားနေရတဲ့ပုဂ္ဂိုလ်ရှိတယ်ဒီလိုပုဂ္ဂိုလ်တွေကြောက်ကြရရှိတယ်ဘုရားလောက်မှသာလည်းမရှိဘူးလေမင်းကရုပ်ဘုရားကြောက်တတ်တယ်အဲ့ဒါကတော့ချက်တယ်ရုပ်ဘုရားကြောက်တတ်တယ်ဟုတ်ကိုကြောက်တတ်တာရုပ်ဘုရားငယ်ငယ်လေးကကြောက်တတ်တာကြောက်တဲ့နေကုန်နေဘူးကျန်တာအင်းနေတော့မှတည်းအခန်းတစ်ခန်းနဲ့ကွဲပြီးတော့မအိမ်ဘူးဒီလိုကြောက်တာညာခါကာလဆိုလို့ချင်း အိမ်ထဲကနေအိမ်ကျင်တချို့မထွက်အောင်ဘူးသူကဒါဟိုဓကမတွေမဟုတ်ဘူးသူယောက်ျားတွေကိုပဲကြောက်နေတာသူစားအဖေမပါပဲနဲ့ပြင်မဲ့မသွားအောင်ဘူးခင်းကြီးငယ်ကြီးတော့သွားကြကြည့်လို့ရှိရင်အဖေကလိုက်ရတယ်ဆိုကြောက်တတ်တာကိုအဲဒီတော့ကြောက်တတ်တဲ့ပုဂ္ဂိုလ်ရှိတယ်တဲ့အဲကြောက်တတ်တဲ့ပုဂ္ဂိုလ်ကတော့တော်နေတော့ဝေးပါတယ်သူကတော့သူကရတဲ့တော့မကြောက်နေတာတော်ဆိုရင်ဖြစ်သူကအဲသိဖောက်ကြလေးပဲယူလိုက်ပဲဒီပုဂ္ဂိုလ်ကတော့အဲဘုရားလောင်းကလည်းဒီကြောက်တတ်တာကလည်းဒီပဲဟာကိုဒါအဲ့ဒါကြောင့်သူလည်းဒါလည်းသိနေတယ်ကြောက်လည်းမကြောက်တတ်ဘူးလေသူက အဲတော့တချို့ပုဂ္ဂိုလ်ကတဲ့လာဘသက်ကာရပြီးလောကအလိုရှိလို့တဲ့တောတတောင်ထဲမှာနေလို့ရှိရင်ပြင်ရင်လူတွေကညှို့ကြမယ်ချီးမွမ်းကြမယ်အဲပိတ်လူကြမယ်ဆိုပြီးတော့လလာပါတွေချီးမွမ်းကြော်သောတာတွေဂုံသိနေလို့ရှိပြီးတချို့ကတောကြောင်တောင်ကြောင်နေတယ်အဲဒါကလည်းစိတ်မတန်တော့ဘူးသူဟာသူတခါလဲစိတ်ကြမတန်တော့ဘူးကြောက်ကြလန်းတာတွေသူဟာသူခေါ်ယူလို့ပဲတဲ့ဟုတ်တယ်ကြောက်တဲ့ပုဂ္ဂိုလ်တွေကသူဟာသူခေါ်ယူတာ ကျော့တစ်စီကြောက်တဲ့ပုဂ္ဂိုလ်ကလည်းတစ်စီကမကြောက်ဘူးသူကသူချောက်နေစိတ်ကူကဘုရားလည်းမဲမဲပေါ်လာတော့မှဘုရားယူယူကြောက်ပေါ်လာတော့မှသူကသူကသူချောက်ဒါနဲ့တော့ဒီခုခုကြားလို့ရှိတယ်တစ်စီပါပဲဆိုပြီးသားတော်တာပဲသူကဒါတွေကလူဖြစ်တာပေါ့အဲ့ဒါတော့ဥပဒေကအဲဒါကဥရယုံဝတ္ထုလေးတခုထုတ်ပြတာပိယကာမိကဆိုတဲ့ဉာဏ်တစ်ပါးရှိတယ်တဲ့ဒီကပိယကာမိကဆိုတဲ့ဉာဏ်တစ်ပါးက သူကစဉ်းစားဆင်ခြင်ကြည့်တယ်တဲ့သူတကာတွေမှာသုတ်တန်တူတင်တွေဆောက်တည်ကြတော့တရားဓမ္မတွေအကြီးညိုကြတယ်သုတ်တန်တူတင်ဆောက်တည်တော့သူများအကြီးညိုကြတာဘောသုတ်တန်တူတင်နေနေတယ်ဆိုတော့သုတ်တန်ဆိုနေနိုင်ခဲ့တယ်သုတ်တန်ဆိုဟုတ်တယ်သူကတော်တော်ကိုနေနိုင်ခဲ့တယ်ဘုန်းကြီးရတဲ့အကြောင်းအလျော်ဆိုတခါကရောက်သွားဟုတ်တယ်သူကသိမ့်မလို့သူသုတ်တန်နေရတာဒါတော့ခုတပါးတည်းမဟုတ်သူကစိတ်ကနည်းတော့လန့်နေတာသူကဟုတ်သုတ်တန်တူတွေက ဟိုတယ်20နဲ့20နဲ့7နှစ်တုန်းကပါပဲဒီက28နှစ်တုန်းကရှိဝါရတုန်းကအဲဒီတရားဆရာရင်မရင်ထွက်ပြီးတော့သွားရတာနေပြီးတော့အဲကျိုးစီပဲရောက်အဲဒီကပြန်တဲ့ခါကာလမှာတုံဝန်းတုံဝန်းရွှေမြရွှေအောင်မြတောင်ဆိုတာအရင်ကဥုံမိုင်ဆိုတာရှိတယ်သူကကြီးမှရဟန်းပြုတာပါပဲသရတရားတဲကောင်းဒီကိုတော့ဒီကုတော့မြည်ကြပါဘူး အဲသူကလည်းပဲဒီလိုပဲသူတွေနေစောက်တည်ပြီးတော့နေလို့ကြော်ကြားလို့ဒီကိုယ်တော်ကြီးလည်းပဲဘာတွေကောင်းနေရှိမလဲမသိဘူးလို့ဒီနေ့တည်းကလည်းကောင်းကောင်းရှိလို့ရှိရင်လည်းဒီနေ့တည်းယူအောင်လို့ဘုန်းကြီးကအဲဒီလိုသွားပါတယ်ဘုန်းကြီးအဲဒီတော့လည်းဘာမှမပါပါဘူးသင်္ကန်းနဲ့သပိတ်ပဲပါပါတယ်ခဏတောင်မှပါဘူးဆိုတာသင်္ကန်းနဲ့သပိတ်ပဲအဲဒီမှာသွားတော့ဒီမျိုးရကောင်းပါတယ် တောင်တောင်ကြည်ချင်းရွာတွေနဲ့ဝေးပါတယ်ရွာတွေနဲ့ရွာနဲ့ဆိုလို့ရှိရင်အဲသုံးမိုင်နဲ့မနီးဘူးနဲ့တူတယ်ကွာသူနေရာဌာနနဲ့ကနီးတဲ့ရွာဟာသုံးမိုင်လောက်ရှိမယ်နဲ့တူတယ်ကွာသုံးမိုင်လေးမိုင်ဒီဝေးပါတယ်အဲဒီကြောကြောင်းတောင်ကြည်ချင်းပါလမ်းမှာတွေ့ရသူနဲ့ဘယ်သွားမလို့လဲရဥငန်ကြောင်းပေါင်းလို့ သွားပါတယ်ဒီကသွားလို့ရှိရင်ဟိုရောက်တော့မှာပါပဲသူ့ဦးမိုင်မှလည်းခွင့်ရမသိသူနဲ့တွေ့မလားလားမှတွေ့တာမသိပါဘူးမသိတာလည်းဒါကိုတော်ကြီးတပါးပဲလို့ပြောအောင်မိတာဒါနဲ့သူအယိုသေးကြည့်ပြီးတော့ကြောက်တော့ညနေခင်းရောက်ညနေခင်းရောက်ပြီးတော့သွားတော့ဟိုကဘုန်းကြီးဘယ်သူမှမတွေ့ဘူးသတိရတဲ့ခါလေးနဲ့တွေ့ဘုန်းကြီးတွေလည်းသွားကုန်ကြတော့ဘုန်းဝင်ကပဲမှာတော့သူကမသိတော့ပဲလုံးမှာ တော့ဘယ်ဘက်ကိုညတော့ဘုန်းကြီးတွေလည်းမရှိပါဘူး။အာဘုန်းကြီးတွေဒီချိန်တော့မရှိဘူးတဲ့။ဟုတ်ပြီသုတ်တံသွားကြတယ်တဲ့။သုတ်တံသွားပြီးတော့ညသူတို့သုတ်တံမှာပဲအိတ်အိတ်ပြီးတော့အဲဒီကနိယကျော်ကနေပြီးတော့သူတို့ဆုံးခံပြီးပြန်ကြတာပေါ့။ဆုံးခံပြီးတော့ပြန်ကြ။ဒါတော့မိုးကလည်းချုပ်နေတယ်။ဘုန်းကြီးကတော့တပါးတဲ့ရောက်တယ်။ဒါနဲ့လည်းဒီကနေ့ညတော့ဒီလိုအိပ်ရမှာပဲ။အိပ်ရမှာပဲဆိုရင်လည်းဟိုမှာအိပ်ရနေရတော့မရှိဘူးကွာ။သူကသူတွင်နေသူတို့ထောက်ပြီးကြတာပေါ့။ ကောင်းလည်းမရှိဘူးကောင်းရင်အုံပြီးအေးရအေးရဆိုပြီးတော့ဟိုလိုခုံလေးပေါ်တယ်ဟိုလိုဟုတ်တယ်ဟာခုံလေးကခုံလေးအပြားလေးကိုလည်းကိုတင်လောက်ထားတဲ့ခုံလေးပါပဲထင်ထင်တဲ့ခုံလေးမျိုးပါပဲအဲ့ဒါကောင်းလို့အချင်းအပူရဒီဟာလေးတစ်ခုပေးတယ်ဆရာလေးတစ်ခုခင်းပေးအဲ့ဒါကျောင်းတွေကတော့သူကျောင်းလေးတွေရှိပါတယ်ကျောင်းတန်းရောဖမိုးလေးတွေပါလေဒီကျောင်းလေးတွေပါပဲအဲဥပမာကသူကသူကကျောင်းကောင်းမဆောက်ရဘူးလေသူကပြောသူများကျောင်းကောင်းမဆောက်ရဘူးဒီလိုကျောင်းမဲ့ဆောက် ဘုဒ္ဓနဲ့ကြောင်းမဆောက်ရဘူးအဲဒါမှသူဒီလိုကဆောက်ထားရတယ်ကျတဲ့ဖမူးလေးတွေနဲ့ဆက်ကလေးတွေကက်ကလေးတွေနဲ့တုံသိုံကြောင်းလေးတွေပါပဲอืมတပားနေတပားနေလေးတွေအဲဒါဘယ်ကြောင်းမှသူကတက်နေနိုင်တာလဲသူကတော့သူကဒါဘသူကြောင်းရဲ့ဘာရလဲမဟုတ်ဘူးတက်နေဟိုမှာကြောင်းပေါ်မှာလည်းဘသူမှမဘသူပြည့်စည်မှာဘာမှရှိတာမဟုတ်ဘူးဟိုမှာတက်ပြီးတော့နေနိုင်တယ်သူကကိုယ့်အကိုတက်နေဟိုပေါ်တက်တက်သွားလို့ရှိရင်လည်းဘာမှမရှိဘူးဟိုမှာအဲဆရာလေးတခုလောက်ရှင်းထားမယ် အဲဒီခုနကောင်းဝန်းစရာဟာကိုသင်လေးခုံလေးရှိမယ်လားပဲဒီလားဒီစားတာအဲ့ဒီအချင်းကိုကျင့်တာအဲ့ဒါကျင့်နေတာသူကသွားတွေ့တာတွေ့တော့ဒီသူ့နဲ့ခတ်တာကသူ့စိတ်နဲ့သဘောကျသွားတယ်သူကမဟုတ်တာကလိုက်လာတဲ့ပုဂ္ဂိုလ်ကဒီလိုပဲမဟုတ်တဲ့ဥစ္စာမှသဘောကျတာကတရားနောက်ကလိုက်ပြီးနေသူကစဉ်းစားတယ်ပလီဘောဓာနေတယ်နော်ဒီယဟန်ကတော့တင်းနေရကြသူကသဘောကျတယ်တို့ယဟန်ဆိုပေမဲ့လို့သင်္ကန်းဒီရောဘာလို့သူ့ပဲသူ့ပါပြီသပိတ်ကြီးရတယ်လွဲတာဖြစ် ပလီဘောဓာတွေအများကြီးတယ်ဒီဟန်သိနေရကြတာပဲသူကအဝေါ်လည်းမရှိဘူးအိယာလည်းမလို့စာကွက်လည်းပဲသပိလည်းမလို့တဲ့သူကသိပြီးတော့နေရာကြတာပဲဆိုတာအရဟံသမနောဆိုတာကိုဒီပုဂ္ဂိုလ်ဟာဖြင့်အရဟံညာနာပဲလို့သူကဒီလိုသဘောကျတာသူစိတ်ကူးတဲ့သဘောကျတော့မြတ်စွာဘုရားသုနေခါတာကိုသုနေခါတာအကြောင်းလည်းပြီးပြီးသားဖြစ်တော့သင်ញင်ကြည့်လိုက်တာကို သူနဲ့ခါတာကြီးဒါကြမြင်သူဘာသာစိတ်ကူးပါလိမ့်တော့မြင်တော့သူစိတ်ကူးတွေအကုန်လုံးဟိုမှာပေါ်နေတာကိုဟိုမှာစာရေးပြတယ်တော့ဘုရားတော့ဘုရားအကုန်လုံးသိနေတာကိုဘုရားမဟုတ်တော့မှဒိဋ္ဌိညာနာပုဂ္ဂိုလ်လည်းသိပါတယ်သူများစိတ်တွေဆိုတာသိတယ်ဟောဗိညာဉ်ရတဲ့ပုဂ္ဂိုလ်တွေသူများစိတ်တွေသိနိုင်သူများစိတ်တွေအကုန်သိနေအဲ့ဒါတွေသိတယ်မြတ်စွာဘုရားသူနဲ့ခါတာကိုအမိန့်ရှိတယ်သူနဲ့ခါတာတဲ့မဲ့ငါးတော့ကယဟန်ဆိုပြီးတော့သမဏအဲကောရမဘုရားဤတတိပါဂုမင်းသား အဲယဟန်ဆိုပြီးတော့မင်းဝန်ခံနေတာအာဝေါ်ပါလေမင်းလိုပုဂ္ဂိုလ်တော့အာဝေါ်ကြပါပဲတဲ့ဆိုတော့သူကစိတ်ထဲအောင်းမိတယ်ဘာဖြစ်လို့ငါပြောရှင်းနေချက်ကြဘုရားပြောကြပါလိမ့်မယ်ရှင်ဘုရားကဘာဖြစ်လို့တတိတော်ကိုအာဝေါ်ရတယ်လဲဆိုတော့မင်းဟာလေတဲ့မင်းငါနောက်ကလိုက်တာပြီးမင်းဘဂုမင်းသားဘုရားသာတော်ယဟန်ပဲဆိုပြီးတော့မင်းဝန်ခံနေတဲ့ဒီကောရခတ္တကြီးခတ္တကြီးမြင်တော့မင်းကကောရခတ္တကြီးမင်းကြီးညိုတယ်မို့လား ဒါကြီးအပြင်ရဟနာပုဂ္ဂိုလ်ပဲငါတို့မှာတကယ်ရဟန်းဆိုပြီးတော့သင်္ကန်းတွေသပိတ်တွေနဲ့ပရိခရာတွေနဲ့အိယာနီယာတွေနဲ့ချုပ်ကချုပ်ပါပြီးတော့ပိလိဘောဓတွေအများကြီးလားဒီပုဂ္ဂိုလ်သိနေရကြတာပဲဆိုမင်းဒီလိုသဘောကျတယ်မို့လားဆိုတော့ဟုတ်ပါတယ်တဲ့ကြပါတယ်တို့ဗျာတဲ့သူတစ်ပါးရဟနာဖြစ်တာကိုဝန်မတိုးဝန်တိုးစရာမရှိပါဘူးလေသူကပြောသေးတယ်ဘုရားကဝန်တိုးလို့ပြောတယ်အောင်မေးတယ်အဲ့ဒါခုလည်းဒီလိုပဲခုကလာလည်းပဲဒီလိုပဲဟုတ် နီလာမှားနေတဲ့ပုဂ္ဂိုလ်တယောက်မှားတယ်ပါပြောလို့ချင်းအောင်မယ်သူ့မနာလို့လို့ပြောတယ်တော့အောင်မိတတ်တယ်။ဒါကြောင့်တချို့မပြောရဘူးခွန်ကြီးကလည်းသောက်ကြည့်ရတယ်။သူရတယ်ဟောမဟုတ်ပဲလည်းသာနားထောင်နေရတယ်မဟုတ်ဘူးလို့ပြောအောင်ပြောလို့ချင်းသူကမနာလို့ရအောင်ဝင်နေတယ်လို့သာလေးနေရတယ်သူ။အင်းအဲ့တော့ဘာကြောင့်ဝန်တူရတယ်လဲလို့သူကပြစ်တင်လိုက်သေးတယ်။ပြစ်တင်တော့မှလည်းသာကြာမဟုတ်ဘူးတဲ့မင်းသင်လွဲနေလို့တဲ့နာဝန်တူတာမဟုတ်ပါဘူးတဲ့ဒီပုဂ္ဂိုလ်က အဲဒီပုဂ္ဂိုလ်ကမင်းထင်တယ်တဲ့ရဟန္တာလည်းမဟုတ်ဘူးတဲ့ရဟန္တာတိကျောင်းတရားလည်းသူဘာမှမရှိဘူးတဲ့ဘာမှအကျင့်မရှိဘူးတဲ့ဒီပုဂ္ဂိုလ်ဟာလေတဲ့မင်းဟောမှတ်ထားတဲ့နောက်ခုနှစ်ရက်နေတဲ့အခါကျလို့ရှိရင်အဲဒီအစာမကြေတဲ့ယောဂဖြစ်ပြီးတော့သေလိမ့်မယ်တဲ့ကွာသေလို့ရှိရင်လည်းပြည့်ညက်ရှိတဲ့သင်္ကြန်မှာချရမှာတဲ့သူအလောင်းကသိပ္ပဉာဏ်မှာမဟုတ်ပြည့်ညက်ရှိတဲ့သင်္ကြန်ချရမယ်ပြည့်ရမယ် ပြီးတော့ကသူဟာအသူရကဲဘုံမှာဖြစ်မယ်တဲ့သူရကဲဆိုတာဟာဖြင့်သူရာထဲမှာဖြင့်သူကအောက်ဆုံးပါပဲအဲ့ဒီအသူရကဲမျိုးမှာသူဖြစ်မယ်သိတာမျိုးထဲမှာအောက်တန်းထဲကပါကာလကင်စီကခေါ်တဲ့အသူရာမျိုးဟာအညာဆုံးပဲတဲ့သူရာထဲအဲ့ဒါမျိုးဖြစ်မယ် ဖြစ်ပြီးတော့မင်းမယုံရင်သွားမေးနိုင်နေတယ်ဟောမင်းအလောင်းကြီးကိုဟောကြောပုတ်ပြီးတော့မင်းခေါ်တော့ခါကြီးရမင်းဖြစ်တဲ့နေရာဌာနပြည့်ရလားတော့မေးလို့ရှိရင်ဟောမင်းအလောင်းကြီးကထပြောတယ်ဥမဲ့တဲ့ငါဟာသူရကာလကင်စီကသူရမျိုးဖြစ်ပါတယ်ဆိုတာပြောလိမ့်မယ်လို့ဘုရားကပြီးတော့သူ့ကိုပြောတာပေါ့မှန်ဒီလိုပြောရတာလည်းတခြားကြောင့်မဟုတ်ဘူးသူတရားတရားဖြစ်ပြီးတော့ဒီဟိုဘုရားစကားနားထောင်တာနားထောင်အောင်လို့သူရိုးရအောင်လို့ပြောရတာအဲဒါပြောတော့သူကမယုံဘူးသူကကောင်းမယုံဘူး မယုံတဲ့ကျင်သူကတည်းကဘုရားစီလာရဲ့လာပြီးကြောင်းရောက်တဲ့ခါကျတော့သပိသင်္ကန်းတွေပါလေသိမ့်ဆဲပြီးတော့သူကအဲဒီကောရခတိယပြီးသူသိသိကြံသွားတာပေါ့ကြံသွားပြီးတော့အဲဒီမှာသွားပြီးတော့သူကအဲဒီကောရခတိယပြီးသူကသူ့သူ့နဲ့ရဟန္တာကိုရိုးသေးသေးပဲဟိုမှာသွားပြီးဝိုးပြီးတော့သူကခါစားပြီးတော့သူကပြောတာကိုသူကပို့ပြီးခါစားပြီးတော့အဲဒါရှင်ကောရခတိယဟောပြောဟေးဟောကြည့်လိုက်တော့အာဒီဥစ္စာဂေါရမဘုရားတပည့်ပဲဟောအဝိုးသင်္ကန်းကြီးတော့ ဒီကောင်ဘာဟုတ်လာပါလဲသူကသူကဟိုကဟိုသေးခွေးများကျင့်တယ်လို့လေခွေးများကတော့ခွေးချင်းခွေးချင်းတွေ့လို့ရှိရင်သွားကြည့်ပြီးတော့ဒီလိုပြနေတာပေါ့သူကဒီလိုလုပ်လိုက်ရသေးဆိုတာပေါ့သူအဲ့ဒါမှာအဲ့ဒါလိုလုပ်ပြီးတော့ဘာဟုတ်လာလဲလို့ပြီးတော့သင်္ကောခတိရတဲ့ငါတို့ဆရာသင်္ကောရမကတော့ဒီလိုဒီလိုပြောတယ်ဟောခတိရကလည်းစိတ်ထိုးတာပေါ့လေသူဒီလိုပြောရမလားဆိုတော့သူ့ကိုနှိမ့်ချတယ်ပြောတဲ့အတိတ်ပဲလို့ဆိုရင် ဟုတ်ကောရကောရမကတို့ရာသူပဲကွာတဲ့သူပေါ်လာတဲ့ကတို့ဘာမှဘုံလတ်တပကမရှိတော့ဘူးတဲ့တကူအေးဒီပါဒီသိအောက်သားကြတာဆိုပြောမှာပေါ့ကွာတဲ့မလို့မလို့လားတဲ့ပုဂ္ဂိုလ်ဆိုတာမဟုတ်တာတွေပြောမှာပါပဲတဲ့ဆိုရပြောမှာပဲဆိုတော့ကောရကကြီးကမဟုတ်ဘူးတဲ့ဒီဥစ္စာသတိပြုပါတဲ့အဲဒီအစာခုနှစ်နေလို့ရှိရင်ပြင်အစာလွန်ပြီးတော့အစာမကြေပြီးသေးနိုင်မယ်လို့ဆိုတယ်ဒီဥစ္စာအဲအစာနဲ့တိုင်းထွားပြီးစားပါတဲ့ အေးစိတ်ကမရှိပါဘူးတဲ့ငါကတော့တတိနဲ့ဝိရိယနဲ့နေမှာပေါ့တဲ့သွားတော့သွားပါဆိုပြီးတော့လှုပ်လိုက်သွားလိုက်တော့သူပြန်လာပြန်လာပြီးတော့နောက်ရက်နောက်ရက်ဒီလည်းသူအမြဲတမ်းသွားပြီးတော့သူကအားပေးနေဟိုကကောရခတိယကလည်းအစာလွန်ပြီးတော့သေးလိမ့်မယ်ဆိုတော့ဒီလောက်ရှိတတ်တာငါဒီကနေ့ကစားရအစာကိုမစားတော့ဘူးဆိုသူကအစာမစားဘူးအစာနဲ့မသေးအောင်လို့ကိုသေရင်လည်းသေပင်ကြီးနဲ့သေရင်လည်းသေရော့ဆိုပြီးတော့အစာကိုမစားဘူးသူကဒီလိုလုပ်တာဒီလိုလုပ်တော့ သူကလည်းနေ့စဉ်နေ့စဉ်သွားပြီးတော့ပြောတယ်သင်္ကောရခတိယဒီနေ့တရက်တော့အောင်သွားညကြသတိပြုပါအောင်တော့နောက်6ရက်ကြာနေတယ်သူကသူကအများအားသွားပြီးတော့သူကဟောမအားပြီးသူမျိုးဖြစ်နေတာပါသူကဆရာတော်ကသူမျိုးဖြစ်နောက်တကအဲနောက်2ရက်နေရင်လည်းသွားသတိပေး3ရက်4ရက်5ရက်6ရက်တိုင်အောင်မလို့သူသတိပေးတယ်6ရက်လွန်သွားပြီနော်6ရက်တော့အောင်သွားနောက်ဒီရက်ထဲကျန်တော့ဆောင်းလိုက်အောင်ပါပဲဒီရက်တော့ပြင်အဲ9ရက်ကလည်းရှိတယ် တော့မကြမ်းမာတဲ့ပုဂ္ဂိုလ်ဆိုတော့ခုနှစ်လောက်မစားလို့လည်းကိစ္စမရှိဘူးပေါ့ကျမ်းကျမ်းမာမာကြီးနဲ့မစားတာကစားတယ်သူကသိစားကျင်တာပြောတာအဲခုနှစ်ရက်ကလည်းကြီးတော့အဲဒီခောရခတိယကိုကိုယ်ွယ်တဲ့တကားလည်းကြီးတာကိုသူတကားခါတိုင်းခါတိုင်းသူဖုံးတကားခါတိုင်းခါတိုင်းသူ့အိမ်လာပြီးစားနေကြဆိုတာအဲတော့သူတို့အရှင်လည်းပဲမလာပါခုနှစ်ရှိပါပြီနေမကောင်းလို့လားဘာလားမပြောတတ်ဘူး อืมသွားကြည့်တယ်ဥမာပဲဆိုပြီးဒီကရဲဖုံးသွားပို့တာပေါ့စားကြရတယ်နဲ့ကောင်းမှုဝက်သားနေပါနဲ့ဖုံးသွားပြီးတော့ပို့ဖုံးသွားပြီးတော့ပို့တော့သားကြည့်တော့ကြိုးကြောင်းနေမိပြီးတော့ဒီလိုလိုပဲပြောတော့ဟိုကြတော့အဲဒါသူဆုံးလာပို့တဲ့အကြောင်းပြောပြီးတော့ဒါသူ့ကိုသူ့ရတာကိုသူဆိုမဲ့လို့ဒီလိုဖွက်တွေပါတယ်လဲနေကြမလို့ပါဘူးသူတော့မြေကြီးပေါ်ပုံပြီးကျွေးရတာပါပဲသူစားတော့လွယ်တော့လွယ်လွယ်ပဲသူကအဲဒါသူက ရှင်းတာနေနဲ့သွန်းတာနေနဲ့ဟိုမစားတာလည်းခုနှစ်ရက်ရှိတော့စားလည်းစားလာပြဘူးစားကျင်စိတ်ကလည်းပေါက်စိတ်ကူးတယ်လေကောရခါကြီးကอืมဒီအစာစားပြီးအစာလွန်ပြီးတော့စာမကြေပြီးပြေနိုင်မယ်လို့ဆိုတယ်တဲ့ငါအခုမစားတာလေခုနှစ်ရက်ရှိပြီတဲ့စားလည်းစားလာပြီပေမှာကတော့မစားဘဲနဲ့နေတဲ့ငတ်ပြီးသိကျင်တဲ့ပေမှာလည်းမထူးတဲ့သူစားသပေချင်းတူလို့ရှိရင်ဝါဝါလေးစားပြီးသေးတာကောင်းမယ်စားကျင်လာပြရကိုသူစားစားကျင်လာတော့ကိုယ့်အကိုတခါတည်းဟိုတစ်ဆက်ကနေပြီးတော့ ရှင်းနေလို့ရသေးတာဟုတ်မှာသင်ကြီးလဲလျာပြတ်တော့ဒီလိုပဲသူတွေကလှုပ်ရှင်လာပြီဆိုတော့ကျင်တစ်ဖက်ကနေပြီးအချောင်းလေးကိုယ့်အကိုပြလျာတယ်သူများမသိနိုင်မယ်လို့သိကူးနေပါလေဒါလှုပ်ရှင်လာပြီဆိုတော့အာဘာကြောင့်ဘာကြောင့်လုံးဝပါပဲဆိုတာဒီတစ်ဖက်ကနေပြီးတော့ဒီလိုလှုပ်ရသေးတယ်သူကအဲဒီတော့ခေါရခတ်ကြီးကလည်းသူကစားကျင်လာပြီဟောစားနေတယ်သူစားကျင်တဲ့ဘက်ကနေစားမယ်ဘက်ကနေပြီးအားပေးပြီးသူစဉ်းစားလိုက်တာကိုอืมမစားလည်းပဲစာငါစားနေဒီနေ့သိမှာပါပဲတဲ့နေတော့ သာငါပြီးသင်မဲ့တူတူတော့ဝါဝလင်းလင်းနဲ့သိရတာကောင်းပါသေးသူကပြောတာဟုတ်ချင်မှလည်းဟုတ်ပါပါဆိုပြီးတော့တခါတည်းသူစားတာကိုစားတော့ခဏလောက်ကလည်းမစားဘဲတော့စာရင်ကလည်းပြည့်နေပါလိမ့်မယ်စားတာကလည်းနည်းနည်းတည်းလွန်သွားပါလိမ့်မယ်အဲ့ဒီညအစာမကြေဘဲနဲ့သူခင်ဗျာသေးကြပါတော့သူကသေတော့ခေါရခကြည့်ရတာသတင်းကြသေးတယ်ဆိုတော့သွားကြည့်ဟွန်းခေါရမပြောတာတစ်ချက်တော့မှန်သွားပြီ သို့တော်လည်းနောက်ချက်တည်းကတော့လွယ်နေကြအကြောင်းရှိရဲ့ဆိုပြီးတော့သူကသွားပြီးတော့အာပိဒံနဲ့ဘွားလူတွေသူတပည့်တွေကြည်ရတာကိုကောရခတိရတပည့်အေးဟုတ်ပြီကွာတယ်သူပြောတာသင်္ကောရမပြောတာတခုတော့မှန်သွားပြီလေပြီးတော့နောက်ဟာတွေကပြင်းညက်ရှိတယ်တင်းညက်ချရမယ်ဆိုတာတော့ကွာတဲ့ဒါပြင်းညက်ပြင်းညက်မရှိတယ်တင်းညက်ချလိုက်ပြီးတာပဲတဲ့ဒါဖြစ်ပါတယ်တဲ့သူသာတော့ကဲလို့ကြကွာသူသာကြဆိုတော့ကွာကောရခတိရအလောင်းကိုယူနဲ့ချီပြီးတော့ခွဲကြတာကိုခွဲပြီးတော့သွား တော်တော်ကြလို့ပြစ်ထားမလို့ဟိုခြေတုံးကသင်္ချိုင်းကပြုတာဟုတ်ပုံမရပါဘူးတော်တယ်လို့ပြစ်ထားပုံရတယ်အဲတော်တော်ဝေးလောက်တော့ပြစ်ကြဆိုရင်ဟဲ့ကတိသောကျုံကကျုံကရင်းရင်းနဲ့ပြုလာကျုံဆိုတော့ကြည့်လိုက်တော့ပြင်းရတရားရှိနေဟာဟိုပြုကမဟုတ်သေးဘူးဆွဲကြအောင်ဆွဲကြအောင်ဆွဲကြကြတယ်တော်တစ်ခါနောက်တစ်ခါပြစ်မယ်လို့ပြန်ကြည့်ရင်ပြင်းရတရားရှိနေဆွဲကြအောင်ကဆွဲကြအောင်ကလည်းဆွဲဆွဲနဲ့နောက်တော့ကျိုးကပြတ်ကျိုးကပြတ်တော့နောက်ဆွဲလို့ထုတ်လို့မရဘူးကြည့်ကြအောင်ကကြည့်ကြအောင်ကဆိုတော့ဟိုမှာပြင်းရတရားရှိနေတယ် ဆွဲလို့ဆုံးလို့ကိုမရတော့ဘူးအာပြင်းလည်းမတတ်နိုင်ပါဘူးကွာဒီနှစ်ခုတော့မှားသွားပြီဆိုပြီးတော့ဒီမှာလက်လျှော့လိုက်ရကြမှာဒီမှာလျှော့လိုက်ရတော့ဟောရခါအတင်းကသုဏခတာကစဉ်းစားကြဟွန်းနှစ်ခုတော့မှားသွားပြီဒါတော့ကာလကင်စီကသူရကသူရအောင်မှာဖြစ်တယ်အဲ့ဒါဟာဟုတ်မဟုတ်ကိုမင်းနိုင်တယ်လို့ဆိုတဲ့အလောင်းကြီးကထပြောမယ်ဒါတော့မဟုတ်နိုင်ဘူးအလောင်းဆိုဘယ်နဲ့မှမထနိုင်ဘူးဒါတော့သေပြီးမှတော့ဘယ်ကလာထနိုင်ရမလဲလားမဟုတ်နိုင်ဘူးဒါကတော့မှားရမှာပဲဆိုပြီးတော့ သူကတယောက်တည်းသွားပြီးတော့ညသွားပြီးတော့အဲဒီကောကောရခတိယအလောင်းကိုကြောပုတ်ပြီးတော့ဖေးကောရခတိယဆိုတော့ဟိုအလောင်းကြီးကထလာသူကထလာမင်းဖြစ်တဲ့ပုံများသိရလားဆိုတော့ဟိုထထိုင်ပြီးတော့သိပါလေကွာငါဖြစ်တဲ့ပုံကကာလကင်စီကသူရာဆိုတာသူရာတဲ့တော့အညာဆုံးပါပဲတဲ့အဲဒီသူရမျိုးကငါဖြစ်တယ်လို့ပြောပြီးတော့ဒီခါလည်းပြန်ပြီးဘုံနဲ့လဲသွားတယ်ဒါအကုန်လုံးမှန်တာမှန်တော့မှသူဘုရားเจ้าတော့သူကြားလာတာကို လက်မိုင်ချပြီးကျမ်းလာတော့ဘုရားကသိတယ်။ဒါဒီသားတွေလောကတွေအကုန်လုံးသိတော့ဆိုဘုရားကမင်းဟေ့သူနဲ့ခါတာမင်းမင်းစီတို့ဒီလိုသွားပြူလို့ဘယ်နဲ့နေသလဲငါဟောတာတွေငါပြောတဲ့ဟုတ်ရတာမဟုတ်ဘူးလားဘယ်နဲ့နေတော့ဆိုတော့ဒီတော့မှဟုတ်ပါတယ်လို့ပြောတော့ဒါချင်းရင်တဲ့မင်းငါတကုံးမပြဘူးတကုံးမပြဘူးလို့ဘယ်နဲ့လို့ဒါဆိုရင်တကုံးပြတာတော့မဟုတ်ပြီဘူးလားဒါဆိုရင်တော့တကုံးပြတာတော့ဖြစ်နေလားဒါပေမဲ့သူစိတ်ထဲတော့စိတ်တော့သဘောမကျတယ်သူကအဲ့ဒီလိုဟာကိုသူက အဲ့ဒီပါဒါဒါတခုပြောပြီးတော့တခါနောက်သောစဉ်ခါကာလတုန်းကဝေသာလိကြီးမှာကလာရမတကဆိုတဲ့လူတယောက်ကလည်းရှိသေးတယ်သူကလည်းသူကလည်းပဲသူကလည်းပဲဝတ်ခွန်ပါကျင့်တယ်ဝတ်ခွန်ပါဟုတ်လားဟောအခု ဘာသာတရားတွေဆိုတာအရှိတုကပူတော်သလိုပူတော်သလိုဖြစ်လာတယ်ခုကာလဘာသာတွေလည်းဒီလိုပဲချက်ပြီးရှင်ကြီးဘာမှသိကြည့်တာပေါ့သူတို့ကလည်းဖြစ်ဖြစ်လာတယ်ဒါကြောင့်ဒါလေးတွေလည်းနည်းနည်းသိအောင်လို့ခွန်ကြီးအတင်မှာဘုရားဘာသာနဲ့စပြီးညညို့ကြတယ်မနာကောင်းပါလေရှင်ကြီးတွေသိကြည့်တာအဲ့ဒါတွေကနောက်နောက်ချက်မှပြောရမယ်အဲဒီကလာရမတက်ကဆိုတော့ဝုခဏပါခြင်းသူဝုခဏပါဘာတော့ဆိုပထမဘုကကသက်ပန်လုံးအဝမိုးပါဘူးတဲ့သူကိုတုံးလုံးနေတော့မှပေါ့လေဒါကအကျင့်တစ်ခု ဒါကလည်းဗုဒ္ဓဘာသာတွေကိုအမြင်နဲ့ဆိုလို့ရှိရင်ဘာမှကောင်းတဲ့ဥစ္စာမဟုတ်ဘူးပေါ့သို့တော်လည်းသူအိန္ဒိယမှာတော့ဒါကလည်းသူကဂုံရှိတယ်သူကလည်းသူကလည်းသူတော့ရှိနေတာသူကဟောမှာသူတွေကဒီလိုပြည့်နောက်အာဇမစရိယဇမစရိယအကျင့်ကိုကျင့်မယ်တဲ့အာဇမစရိယမေတော်မှုမပြုဘူးဒါကတော့အကောင်းပါပဲဒါတွေကတော့ဒါကတော့အကောင်းပါအဲဇမစရိယတသက်ပါလုံးဇမစရိယအကျင့်ကျင့်မယ်ဒါတော့အကောင်းပါ တသက်ပါလို့သေကြီးအရက်ပဲအဲသေကြီးအရက်သေကြီးအရက်ပဲောက်စားမယ်သမင်းနေမုံနေမစားတော့ဘူးလို့ဆိုတယ်။ဒါလည်းသူ့အကျင့်ဝတ်တစ်ခုပဲသူက။ဒါလည်းပဲလောကထူးထူးဆန်းဆန်းလုပ်ရင်တချို့ကအကောင်းတင်တယ်။ဒီအခုဘုရားဘာသာတွေတဲ့တော့မှပဲဒီလိုပဲတချို့ကသုံးမစားဘူးတဲ့တတိစားတဲ့ဆိုရင်အောင်မဲသူ့စားဟုတ်မလို့လို့ပဲဆို။ကျိုးတတိစားတာနဲ့တတိစားတဲ့ပုဂ္ဂိုလ်ကလည်းသူ့အကြောင်းနဲ့သူစားတာပါကျိုးရှိတယ်။ ပစ္စည်းပဲစားကြတော့သွန်းစားလို့ရှိရင်ပြင်သွန်းအစားမကြည့်လို့ပစ္စည်းစားနေရတယ်ရှိတယ်တို့သွန်းစားလို့ရှိရင်စားပြည့်တဲ့နွားနို့ကြီးတွေတောက်နေတဲ့ပုံစံတွေရှိတယ်အဲ့ဒါတချို့ကအဲ့ဒီဥစ္စာကိုအကျင့်တစ်မျိုးမှတ်ပြီးတော့ချို့ကကြီးညိုးတာရှိသေးတာပဲသူဥစ္စာ။အဲဒီမှာတော့နတ်ကွန်းကြီးတွေစီတီခေါ်တယ်လို့အာရိယာသူတို့ဘုံလုံးကတော့ဘုရားတွေပါပဲ။ဘုရားမပွင့်ငယ်တုန်းကတော့ဒါတွေဟာသူတို့ဘုရားတွေပဲ။နတ်နတ်ကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေမှာလည်းအဲ့ဒါမောများဆုံးဘုရားတွေဖြစ်နေတာပဲ။အဲ့ဒါကြီးကဥရိနာဆွဲစီတီရှိတယ်။တောင်ကနေပြီးဂေါရမကဆွဲစီတီရှိတယ်။

ဝုံမိုးတာရဲ့သိရတာတောက်စားမယ်သမင်းမစားဘူးဆိုတာရဲ့အဲပြီးတော့ကိုအာဇမသရိယာကြီးဆောင်းစီဆောင်တဲ့ဆိုတာဒီသုံးခုနဲ့ဆိုတော့ပေါင်းခုနှစ်ခုကိုအဲဒါကိုထောက်တည်ပြီးတော့ကျင့်နေတာနဲ့လူပိနာကြာဖြစ်ပြီးတော့အောင်မဲသူလည်းတဲ့ညိုတဲ့ပုံကိုယ်တွေနဲ့သူကဘုံလူကိုကြီးနေတယ်ဆိုတာဟုတ်သလားအဲဒါတွေနဲ့စားပြီးတော့သူကတွေ့ရပြီးရတော့ကောရခတိအဲသူနဲ့ခတာကသူအဲဒါလည်းပဲသူကကောင်းတယ်လို့ထင်လာတာပေါ့ထင်လာတော့ဆရာက ပြောတယ်ဒီပုဂ္ဂိုလ်လည်းပဲတဲ့သူကျင့်ဝတ်တွေဒီနေ့ကြပြတ်မှာပဲတဲ့မကြခင်ဒီဝတ်တွေအကုန်လုံးပြတ်ပြီးတော့အိမ်တော်ရသားကြပြီးကျင့်ဝတ်တွေခေါက်ပြပြီးကလာမကြခင်သိလိမ့်မယ်လို့သူဟောတာပေါ့အဲ့ဒါကိုလည်းသူကသွားပြီးတော့ဟိုသတင်းသွားပြီးတော့ပေးကြတယ်သတင်းသွားပေးပြီမယ်လို့နောက်မကြခင်ပဲအဲဒီမြတ်စွာဘုရားဟောကြားတဲ့အတိုင်းပဲဝိုးမှုဘူးဆိုတာလည်းဝိုးဝိုးလို့အိမ်တော်ရသားတွေကြလို့ အာဇမစရိယာတွေလည်းကျင့်လို့အဲဒီသူများလိုပဲသမင်းနေမုံနေစားလို့ပေါ့လေဟိုနေပယ်တွေလည်းပဲဟိုဘက်ဒီဘက်လည်းအကုန်လုံးသွားကျင်ရတယ်သွားကျူးလွန်လို့အကုန်လုံးဝတ်တည်ပြဲပြီးတော့နောက်မကြခင်လည်းဒီလည်းသိပါပဲအဲဒီတော့မြတ်စွာဘုရားမေးကြတယ်သူနဲ့ခါဒါတဲ့ငါပြောတဲ့တိုင်ပဲနေနေတုံးလည်းမဟုတ်ဘူးလားဆိုတော့ဒါလည်းမှန်ပါတယ်မှန်လို့ရှိရင်တော့ဒါတကောပြာကြီးဟာတွေမှုလားလို့ဆိုတော့ဒီလိုဆိုရင်တော့တကောပြာကြီးဟာတွေပြတာပဲဘုံခါနဲ့ဒါပေမဲ့သူသိတယ်မှာမကြည့်တော့ဒီလိုအားတွေကိုနောက် ပါဠိကဗုဒ္ဓဆိုရင်ပါဠိကဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ကသူကသူကလည်းပဲအဲပြပိုက်တယောက်ပဲသူကသူပြိဋ္ဌာနဲ့သူကဟောပြောနေသူလည်းပဲညာနာဝါဒပဲညာအကြောင်းတွေပြောဟောတာပဲတဲ့ခေါတော်ကဆရာလည်းညာနာဝါဒညာအကြောင်းတွေဟောပြောနေတာပဲဒါဘာမှမဆုပါဘူးတဲ့အဲခေါတော်ကဆရာ တစ်ခုပြောလို့ရှိရင်သူနှစ်ခုပြောနိုင်ပါတယ်တဲ့ဝရဏကနှစ်ခုပြောလို့ရှိရင်သူလေးခုပြောနိုင်ပါတယ်ဆိုပြီးတော့ဟိုမှာကြွားနေတာအဲနဲ့ဒီအကယ်၍သာနှစ်ဦးချင်းဆုံပြီးတော့ပြောရမယ်ဆိုလို့ရှိရင်လည်းသူပြောနိုင်ပါတယ်ပြောရပါတယ်ပြောနေတော့ဒါနဲ့ဆက်သွားပြရဟောရအဲသူနဲ့ခတ္တသူနဲ့ခတ္တကနေပြီးတော့ဆက်သွားပြသူနဲ့ခတ္တကနေပြီးတော့သွားပြီးတော့စုံစမ်းစုံစမ်းကြည့်တော့သူသဘောကျတာနဲ့ သူကယုံကြည်ချက်ကြလောမြတ်စွာဘုရားပြောတယ်လားမဟုတ်ဘူးတဲ့ဒီပါဠိကပါဠိကရဲ့သာပါဠိကဗုဒ္ဓဟာဘာမှလည်းသူပြောနိုင်ဆိုနိုင်တဲ့တတိမရှိပါဘူးတဲ့ဒီပုဂ္ဂိုလ်ဟာငါဘုရားရဲ့မျက်မှောက်ကိုရောက်အောင်မလာနိုင်ဘူးတဲ့မျက်မှောက်ကိုမရောက်တဲ့မရောက်ထိုက်တော့ဘူးတဲ့သူပြောသားတဲ့စကားတွေအနံ့လုံးယူနေပြီတဲ့ဆိုတော့သူနဲ့ခါတာကမြတ်စွာဘုရားကြောက်တယ်မြတ်စွာဘုရားတဲ့ဒါတော့ဒီစကားတော့ပြင်သိခံတော်မူပါဘုရား ဒီလောက်တော့လွန်လွန်ကျူးကျူးတော့မပြောတော့ဘူးပါနဲ့ဗျာဟာသူနဲ့ခါတာနင်ဘာလို့လို့ဒီလိုပြောရတယ်မဟုတ်ပါဘူးဗျာတဲ့ဒီပါဠိကဗုဒ္ဓကပဂရိယုံနဲ့မဟုတ်ဖဲနဲ့ရုပ်ဆောက်ပြီးတော့များရှင်ဘုရားမျက်မှောက်ပြန်ရောက်လာလို့ရှင်ရှင်ဘုရားစကမှားသွားပြီလို့ဆိုတာအဲသူစိတ်ထဲမှာတကိုးကြည့်တယ်လို့ထင်နေတာပဲသူကဟိုကတကိုးကြည့်တဲ့ပုဂ္ဂိုလ်ဆိုတော့ဘုရားကြီးကို ကိုယ်အောင်ဖြောက်ပြီးတော့လာလိုက်မယ်ဆိုရင်လည်းရောက်လာရင်ဘုရားမသိပဲနေမှာသူကဆိုးရိမ်နေတော့သူကအဲ့ဒီနေကြတဲ့သူကဘုရားဆောက်ရောက်တဲ့နေတယ်ပြဿနာဘုရားတော်တော်လွန်ကျူးကျူးတော့ပြောတော်မူပါနဲ့ဘုရားသူကတည်ပြီးတော့ပြောရည်တယ်တော့အင်းငါဘုရားဒီပုဂ္ဂိုလ်ရဲ့အကြောင်းတွေအကုန်လုံးသိလို့ပြောတာတဲ့သူကငါဘုရားရဲ့မျက်မှောက်ကိုမရောက်ထိုက်ပါဘူးလို့ပြောတော့သူအဲ့ဒါတွေလည်းသွားပြီးတော့ပြောပါပြီးတော့ပြောဒီနေ့ဒီနေ့အားကြတော့မြတ်စွာဘုရားသုံးကပြန်သုံးဖုံးပေးပြီးတဲ့အခါမှာဒီနေ့ကြတော့တခါလဲအဲ့ဒီ ပါဠိကဗုဒ္ဓရဲ့နေရာဌာနကိုမြတ်စွာဘုရားကြွတာပါဠိကဗုဒ္ဓကပထမပြောတာကဒီအကယ်၍ဟိုရင်ပြုလို့ရှိရင်ဖြင့်อืมတိုင်းဆိုင်ပြီးပြောရမယ်ဆိုလို့ချင်းသူကလည်းခྱི་တွက်သွားပါမယ်ဘုရားကလည်းခྱི་တွက်လာခဲ့ပေါ့လေဘောရမဘုရားကလည်းခྱི་တွက်လာခဲ့သူကလည်းခྱི་တွက်လာခဲ့လမ်းလမ်းတဝက်စီမှာထုတ်ပြီးတော့တွေ့ပြီးတော့ပြင်ရရဝါရပြင်ရရအောင်သူကပြောထားတာလေမြတ်စွာဘုရားသူเจ้าကိုပဲသွား သူเจ้าသွားဆရာတစ်ပါးလည်းပဲသွားပရိသတ်တွေပါလေခေါ်မလို့ပရိသတ်တွေပါလေခေါ်သွားလို့ရှိရင်နောက်ပါပရိသတ်တွေနဲ့အတင်ဝါယူပြီးတော့ကိုအနိုင်ကျင့်တယ်လို့ဖြစ်နေမှာဆိုတော့ဆရာတစ်ပါးလည်းပဲကြွသွားတစ်ပါးလည်းကြွသွားပြီးကြသွားတော့သူနဲ့ခါတာကရထဲလိုက်ပြီးတော့ကြီးညာတယ်သူကမြတ်စွာဘုရားတော့ဟောပါဠိကဗုဒ္ဓသွားပြီးတယ်ပါဠိကဗုဒ္ဓကြောင်းသွားတယ်အဲ့ဒါပဲကြောင်းသွားအဲ့တော့ညာကြီးပုဂ္ဂိုလ်ချင်းချင်းပြောကြဆိုကြတာတွေကိုကြားနာရအောင် ကဲထွက်ကြထွက်ကြဆိုပြီးတော့တခါလေလူတွေလိုက်နှိုးတော့တာပဲသူကတော့သူ့စိတ်ထဲမှာဒီအဲဒီပါရိကဗုဒ္ဓကပဲပြောလို့ဟောလို့ရှိရင်နိုင်နိုင်မယ်သူ့စိတ်ထဲအောင်းမင်းတော့ဘူးသူကအဲဒီလိုထင်နေတာသူဒါနဲ့သူလူတွေစုစားတယ်မလဲဘူးဆိုတော့လူတွေအဲဒီမှာသူသားလေးကြီးပြိပတ်တွေအများကြီးစုစားတာအသာအောင်လာတော့မြတ်စွာဘုရားကြွလာတယ်ဆိုတော့သတင်းကြတာနဲ့ဟိုကဒီအဲပါရိကဗုဒ္ဓကတော့မနေဝံ့ဘူးအကြောင်းမှာသူကဟုတ်မှမဟုတ်ဘဲနဲ့တကားကြွလာတာကို အဲ့တော့ဘုရားလည်းတွေ့တယ်လို့ကျင်ကဘာမှပြောကြလည်းမရှိဘူးဘုရားတကူပြရင်ငါနှစ်ခုပြမယ်ဆိုငါပြကြလည်းတခုမှမရှိဘူးဆိုတော့ငါနေရာပြောင်းစောစောကကြောင်မပဲဆိုပြီးသူကတခြားတခြားနေရာဌာနကိုသွားပြီးကြောင်တိတ်နေတာကိုတိတ်နေတော့ဟိုမှာပြိဿတွေအများကြီးသူ့မိတဲ့ခါကျတော့ဆိုတာဘုရားပြောပါဠိကဗုဒ္ဓဟာတဲ့ငါဘုရားမျက်မှောက်မရောက်ထိုက်ပါဘူးလို့ပြောတော့အဲဒီမှာအမကြီးတယောက်ရဲ့ဒီအိုရင်းကြီး တယောက်ရယ်ဒီလူတွေကသွားပြီးတော့တမင်တကာခေါ်ကြတယ်ဗာတိကဗုဒ္ဓတွေသွားပြီးတော့သတင်းသတင်းနာပြီးတော့ဘယ်မှာရှိတယ်ဆိုတော့အဲသွားပြီးတော့ခေါ်ကြတော့ရှင်ဗာတိကဗုဒ္ဓတဲ့အရှင်စားရတယ်ပြောထားတာပဲတဲ့ဒီငါလည်းညာနာညာညာညာအကြောင်းဟောပြောနေတာပဲဘောရမဖျားလည်းညာအကြောင်းဟောပြောနေတာပဲအဲသူကတစ်ခုပြောရင်ငါနှစ်ခုပြောနိုင်တယ်သူတစ်ခုတစ်ခုပြလည်းငါနှစ်ခုပြနိုင်တယ်ဒါတော့ ဒီဂေါရမဆရာနဲ့တို့ဟာတကယ်ပြန်ပြောရမယ်ဆိုလို့ရှိရင်သူကလမ်းတစ်ဝက်လာခဲ့ငါလမ်းတစ်ဝက်သွားပြီးတကလားဒီဒါအလယ်မှာသုံပြီးတကလားတို့ပြောရဲပါလေဆွေရဲပါလေပြန်ရဲပါလေဆိုပြီးတော့ရှင်ပါတိကပြောတယ်အခုကတော့လမ်းတစ်ဝက်မဟုတ်ဘူးတဲ့ကိုเจ้าကိုကိုရောက်နေပြီတဲ့ဂေါရမဆရာကဂေါရမဆရာရောက်နေပြီတဲ့တတ္တိစီရင်ဖြင့်တကယ်ဟုတ်လို့ရှင်ဖြင့်ရှင်ပါတိကဗုဒ္ဓလာပါတဲ့ပြီးတော့နောက်တစ်ခုကပါလဲဆိုတော့ဒီ အဲ့ဒီဂေါရမဘုရားကပြောပြနေတယ်ဒီပါဠိကဗုဒ္ဓဟာငါဘုရားရဲ့မျက်မှောက်ကိုမရောက်နိုင်ဘူးလို့ပြောပြနေတယ်အဲ့တော့ဝါဒပြိုင်မှုရမလိုပါဘူးတဲ့တကိုးလည်းပြဖို့မလိုပါဘူးတဲ့ရှေ့ရောက်လို့ရှိရင်ကိုခင်ဗျာအနိုင်ရပါပြီကဲသွားတာကြွပါဆိုပြီးသွားပြီးပြင်ရတာကိုပြင်ရတော့ကလာပါမယ်လာပါမယ်နဲ့မလာနိုင်မဲနဲ့ရှင်းနေတာကျတော့ကစောင့်ကြည့်လာအောင်မလားထားအောင်ထားလည်းမထားနိုင်ဘူးလာပါမယ်လာပါမယ်လည်းမထားနိုင်မဲဆိုစိတ်ပြစ်ပြီးတော့ကြားလာတော့တော့ဆိုကိုယ်မှဒီမှာတည်းခြေကြီးပါတော့ပြောတယ်အဲ့ဒါ ဟောတဲ့ပြုတဲ့အခါကျမြတ်စွာဘုရားဟောတဲ့ဟောလိုက်တဲ့ပရိသတ်တွေတရားဟောပြီးတော့သကိုးတွေပြပြုပြီးကြတာကျောင်းတော်ဝေဒာတိယအဲဒီကျောင်းတော်ကိုမဟာဝိရခေါ်တဲ့ကျောင်းတော်မှာအဲဒီကျောင်းတော်ကိုပြန်ပြီးတော့ကြွလာတာကြွလာတော့မှသောရခတိယကိုအဲသူနဲ့ခတာကိုတခါမေးကြတယ်သူနဲ့ခတာဘယ်နဲ့လဲတဲ့ငါပြောတဲ့အတိုင်းမှန်ရလားမှန်မူလားဆိုတော့ အဲ့ဒါလေးလည်းသူမှန်တယ်ကြောင့်ဝန်ခံတာပါပဲတဲ့ဒါပဲမဲ့လို့သူကယောနိတော်မသိကာရမရှိတော့အာနိတော်မသိကာရရှိပြီးတော့သူဟာသူသာသနာတော်ကနေပြီးတော့အကျုံးပေးပြီးတော့ထွက်သွားတာပါပဲဆိုတဲ့ကြောင့်အဲ့ဒီသုံးမှာဟောတာအဲ့ဒီသုံးမှာဟောထားတဲ့သုတ်ဒေသနာတွေထောက်ထားသောအားဖြင့်မြတ်စွာဘုရားဟာတရားတွေကိုကိုယ်တိုင်သိပြီးတော့ဟောထားတယ် သူတစ်ပါးရဲ့စိတ်တွေလည်းကိုယ်တိုင်သိပြီးဒီကလာဟောထားတယ်သူတစ်ပါးတွေလည်းပဲအကျိုးများအောင်လို့အဲမေတ္တာနဲ့ကရုဏာနဲ့အများအားစောင့်ရှောက်ပြီးဒီကလာဟောပြောညွန်ပြဆုံးမနေတယ်လို့အာရုံပြုလိုက်တဲ့အခါကလာမှာညို့ကြတဲ့အနာကောင်းပါလေဟောနောက်သုတ်တစ်ခုမှာတော့အဲဥဒုံဥဒုံပရိကပရဘိုက်ဆိုတာရှိတယ်သူကလည်းတကြီးပရိသတ်တွေအမြောင်များနဲ့ပဲရာဇယုတ်ပြီးမှဥဒုံပရိကပရဘိုက် အဲသူကလည်းတတိပရိသတ်တွေအမြောက်များနေတယ်တဏီသောခါကာလကြတဲ့ရာဇဝကတဏနာဆိုတဲ့တကားတယောက်ကတရားလက်တဲ့တုန်းကတော့ဒီအရိယမေဖို့ရရောက်သောတာပန်နေသရဂါနေနာဂါနေဆိုတာတကားရရှိတယ်ဉာဏ်ရှိတယ်ပဲသူတို့ကသူတို့ကလည်းပြပိုက်ကြောင်းတွေတကားတကားနဲ့သွားတယ်သွားပြီးတော့ပြပိုက်တွေနဲ့သွားပြီးတော့သူကတရားဆွေးနွေးပြောကြတယ်တခြားမဟုတ်ပါဘူးပြပိုက်တွေညာနေနေပါပါများဘယ်ရင်ကျွတ်တဲ့ပြပိုက်များရှိမလားလို့သူတို့သွားပြီးတကားရီကသွားခေါ်တာ ဒကာတွေကလည်းဟောနိုင်ကြနိုင်တယ်လို့သောတာပြီးဟောကြတယ်သတ္တဟောလည်းတချို့လည်းပဲသူတို့ပြောတာနဲ့တချို့လည်းပဲသဘောပေါက်လာတာလည်းရှိပါတယ်အဲစိတ်ဓာတ်သူရဲ့ကြီးညာဟောလို့သဘောပေါက်လာတယ်ဟိုတင်အဲဗရပိုက်ထဲကနေပြီးကျွတ်လာတာလည်းရှိတယ်အဲဒါနဲ့သာနာနာဗရပိုက်ကတနေ့သောအခါမြတ်စွာဘုရားကျောင်းတော်သွားမယ်လို့တော့သောသေးတယ်လေဘုရားကျောင်းတော်ဒီချိန်တော့မြတ်စွာရဟန်းတန်ဃာတော်ကြီးရမြတ်စွာဘုရားရောစိတ္တခဏချင်းဆက်နေတဲ့ခါကာလဖြစ်မှာပဲစိစိညင်ညင်ပြင်းသုံးနေတဲ့ခါဖြစ်မယ်တရားဟောဖို့ရှင်နေမှုပြီးနည်းနည်းသောသေးတယ်ဆိုပြီးတော့ အဲဒီဥရုံပိကပရပိုက်အရံကိုအဲဒီသွားတာအဲဒီသွားတော့အဲဒီမှာပရပိုက်တွေကသူ့ဝေးပြီးဒီကလာတော်ကြောင်တောင်ကြောင်တွေပေါ့လေ32ပါးသောတိရစ္ဆာန်ကထာတွေစမျိုးကြောင်ရွာကြောင်အစသာရာအကြောင်းအရာတွေကြောက်ပြီးတော့ပြောနေကြတာပေါ့အဲလိုပြောပြီးတော့စူစူနဲ့တခါလည်းပြောကြခုံညင်းညခုံညစူစူဖြစ်နေတော့ဆရာကြီးကနေပြီးတော့ပြောဟေ့ဟိုမှာဘောတော့ကဆရာကြီးဒီကာဏနာဆိုတခါကြီးလာနေတယ်ဟိုမှာဒီတိတ်တိတ်တိတ်နေကြတိတ်တိတ်နေကြဟိုမှာ အဲကောလုံးကဘုရားကတတိညီဖို့ရအဲသွန်သွန်နဲ့ဆုံးမထားတယ်တဲ့ဘုရားကသာဏိတိတနာဝောဘိကွေတွားရံကြရမီညာဘိကွေယာနသာဏိတိတနာအညီညိုစွေမိကောင်းသောသင်တို့အားတွားရနှစ်ပါးသောမှုကိုကရဏီယံပြုရမယ်အိက္ခဏကုရှိတယ်အဲ့ဒီငကူတွေကတခုခုပြုတယ်ဓမိဝါကထာရိယဝတ္တုနိဘာဝဓမိဝါကထာတရားနဲ့သာသောစကားဖြစ်စေရိယဝတ္တုနိဘာဝ မြတ်သောစိတ်သိနေခြင်းဖြစ်စေဒွါရနှစ်ပါးသောမှုကိုကရဏီယပြုခြင်းအယူအဲတရားစကားပြောနိုင်ရင်လည်းပြောပါတဲ့အဲဒါလို့တူတရားစကားမပြောနိုင်ရင်လည်းပဲမြတ်သောစိတ်သိနေခြင်းတွေပါတရားစကားပြောတယ်ဆိုတာကတော့သင်ကြားနေပါပြီတရားနဲ့ဆက်တဲ့စကားပြောတယ်စကားပြောလို့ရှိရင်တရားနဲ့ဆက်တဲ့စကားပြောပါတဲ့ညာနေဆုံးပါကနော်အဲလူတွေတော့လည်းဒီလိုအကုန်လုံးလိုက်နာမယ်ဖြစ်ပြီလူတွေတော့လူတွေကစီးပွားရေးတွေဘာတွေလောက်ကရေးတွေပြောမှဖြစ်မှာကိုတရားကြီးတွေပြောလို့ဖြစ်ပြီလို့ ဆရာကြီးလည်းပြောနေလို့ချင်းဇယောင်းနဲ့တူကကြောင်းမမဟုတ်ဘူးသူကအဲ့ဒါမဖြစ်ပြီကတူတော့ပြန်သူသူနဲ့သူကတော့ပြောတယ်ပြောလိုက်တာပြောအောင်ရဟန်းကတော့ရဟန်းကတော့သိချင်းလုံးမှရှိမှမရှိပဲတရားစကားပြောပါတဲ့အဲနောက်တရားစကားမပြောလို့ရှိရင်လည်းပဲမြတ်သောစိတ်စိတ်နေပါစိတ်စိတ်နေတာလည်းနှမျိုးရှိတယ်မြတ်သောစိတ်စိတ်နေခြင်းရှိတယ်မမြတ်သောစိတ်စိတ်နေခြင်းရှိတယ်မမြတ်သောစိတ်စိတ်နေခြင်းကတော့စကားတော့မပြောဘူးပေါ့လေစိတ်ကူးနဲ့ ကြောက်ကြားနေမှာကိုဆိုတာကာမဝိတ္တတိနဲ့ကြားနေမှာဇာဝရဝိတ္တတိနဲ့ကာမဝိတ္တတိနဲ့ကာမဂုဏ်အာယုန်တွေကြောက်ပြီးသူစဉ်းစားကြားနေမှာဟုတ်လားဇာဝရဝိတ္တတိနဲ့ဒေါသတွေနဲ့သူကြားတွေပြင်မှာသတ်ပြဖို့ညှင်းဆဲဝိရတွေကြောက်ကြားနေအဲ့ဒါကတော့မြတ်သောစိစိနေခြင်းမဟုတ်ဘူးစိစိနေပင်မဲ့လည်းအကုသိုလ်တွေကပွားနေတာပဲဒါတော့ကောင်းတယ်လို့ဘုရားမကြီးမုံဘူးလားတော့အရိယမြတ်သောစိစိနေခြင်းဆိုတာတော့တရားတစ်ခုနဲ့နှလုံးသွင်းနေတာကိုပြောတယ်သမထဖြစ်စေဝိပဿနာဖြစ်စေ ကိုတရားလေးနဲ့ကိုကျူးပြီးတော့နေတာပေါ့အဲ့ဒါ၄ယောက်ကြီးကြီး၃ယောက်ကြီး၄ယောက်ကြီးကြီးတရားဟောကြပြောကြမပြင်ကိုတရားလေးနဲ့ကိုကျူးမှပြီးတော့နေရတယ်သူဒီမှာယောဂီပုဂ္ဂိုလ်တွေကဒီလိုနေရတာပဲသူကြကြယောဂီပုဂ္ဂိုလ်တွေဆိုဒီလိုနေကြတာသုံးသီးပင်မဲ့လည်းပြောကြအကြောင်းသူမရှိရင်မပြောဘူးကွာတရားလေးနဲ့မှားပြီးတော့နေတယ်အမှန်ကောင်းပါတယ်ကွာအဲ့ဒါနဲ့ကိုတစ်ခုခုကိုပြုရမယ်လို့ဘုရားကသုံးမထားတော့သူတို့အဲ့ဒါလည်းသိနေတော့ဘောရမဘုရားက စိတ်စိတ်နေဖို့ရတယ်သွန်နေဆုံးမထားတယ်တဲ့အဲဒါကြောင့်မင်းတို့စိတ်စိတ်နေကြစိတ်စိတ်နေကြလူတကြီးတွေကသတိပေးလိုက်တယ်သတိတွေကစိတ်ကြီးအဲအင်းဒီတော့မှသာနာနာတခါကြည့်ရတယ်အဲ့ဒီလိုသွားသွားပြီးတော့ဟိုသူတို့လည်းပဲယူသည်ပေးတာများပေးပါတယ်ဟိုမှာယူသည်ပေးတာများပေးပြီးတော့ဟိုမှာသိရင်ပေးတယ်လို့ယူသည်ပေးပြီးတော့ဟိုမှာသာနာနာနေတဲ့တခါကြည့်သူ့ကိုပြောတာပေါ့ဒီပရဝိုက်အရှင်တွေကတော့ သောရမဖရာမယားရှင်းပုံကျင်နည်းနဲ့မတူဘူးတဲ့တမျိုးပဲဒါပဲနဲ့တော့သူညံညံနဲ့စကားတွေဟောခြင်းဟောခြင်းနဲ့ပြောနေကြတာကိုတဲ့သူဝေးပြီးတော့သောရမဖရာတတိပရိသတ်တွေကတော့တိတ်တိတ်ဆိတ်ဆိတ်ပဲတဲ့ခါတဲ့အဲတရားဟောရင်လည်းဟောတရားမဟောလို့ရှိရင်လည်းတရားဟောရင်လည်းနာတဲ့ပုဂ္ဂိုလ်ကနာဖို့ဟောတဲ့ပုဂ္ဂိုလ်ရောက်တဲ့ဟောနေတော့အမင်းညာကြကျင်လည်းထပြီးတော့မိသားပဲရှိတာကိုညှင်းကုန်တာမဟုတ်အဲတော့တရားနာရင်လည်းစိတ်စိတ်ငြိမ်ငြိမ်ပဲ ဒါမှမဟုတ်လို့ရှိရင်လည်းပဲကိုတရားလေးနဲ့ကနှုတ်သွင်းပြီးတော့တိတ်တိတ်ကလေးစိတ်စိတ်ကလေးနေနေကြတာပဲဒီရှင်ပြပိုက်တွေကတော့ရှင်ပြတော့နေတာကတော့တမျိုးပဲမတူဘူးလို့ပြောတော့သူတဲမကြိုက်ဘူးပေါ့လေတကယ်ရတယ်ဆိုတာမကြိုက်ဘူးလူလူကကဲရတယ်ဆိုတာဟိုးဟိုးဘယ်သူမှတဲမကြိုက်ဘူးသာဟုတ်ဝင်မယ်လည်းမကြိုက်ဘူးရှင်မိုးရင်တော့ကြိုက်တယ်သူကရှင်မိုးရင်တော့မဟုတ်ဝင်မယ်လို့ဘုံဖားတော့တိလာပေါ့လေဒါပေမဲ့ရှင်မိုးလို့ကျင်တော့မသိမဆိုးဘူးသူကအဲဒါကာနာနာတကကြီးကပြပိုက်တွေကဲရပြီးတော့ပြောတာကိုပြောတော့တခါလဲ မကျင်းတော့ဘူးကကုရုံပရိကခေါင်းဆောင်ပြပိုင်ကြီးကပြောဆဲဆရာကြီးရှင်ဂေါရမဟာလေတဲ့သင်တို့ဆရာရှင်ဂေါရမဟာပရိသတ်ထဲမှာမကျက်စားပဲတဲ့ကိုကကိုတယောက်တည်းစိတ်စိတ်ငြိမ်ငြိမ်အဲတော်တဲ့တောင်ထဲမှာနေနေတာပဲတဲ့ဒါတော့ဘာအသိဉာဏ်ပွားမလဲတဲ့ကိုကကိုတယောက်တည်းနေတယ်မပွားဘူးဟိုတော်တဲ့တောင်ထဲမှာကျင်တုန်းကနည်းနည်းပါးပါးပွားထားတဲ့အသိဉာဏ်လေးဟာလေတယောက်တည်းနေနေဟိုပရိသတ်တွေပါတယ်ဘယ်သူနဲ့မှမတွေ့ရတော့ ဒီစိတ်ကွညာကူးလေးတွေဟာလည်းပဲတစ်ဖြည်းဖြည်းပြောက်ကုန်တာတဲ့ဘာနဲ့တူနေလဲဆိုတော့မျက်စိကနေတဲ့နမနဲ့တူတယ်တဲ့သူကဥပမာပေးတာကိုမျက်စိကနေတဲ့နမမျက်စိတစ်ဖက်ကနေတာကိုတစ်ဖက်ကနေတော့နောက်တစ်ဖက်လည်းပုံမတော်တိုက်ရင်ကန့်သွားမှဆိုလို့သူကနွားတွေအလဲကောင်းမှသူမနေဘူးတဲ့အစွန်ပြမှနေရတယ်တဲ့သူကလဲကောင်းနေနွားတွေနဲ့တိုးခွေဟိုမျက်စိပါကွယ်သွားရင်ဒုက္ခရောက်တော့မှာပေါ့အဲဒါမို့မျက်စိတစ်ဖက်ကနေတဲ့နမဟာပြိဿအစွန်ပြားကလွတ်လွတ်ကင်းကင်းကနေပြီးကျက်စားတယ်လို့ပါပဲတဲ့ သင်္ကောရမပရိသတ်ထဲမဝင်ဘူးလို့သူတော်တယ်ပါလေနေနေတာသူကပြောတာပါသူကဒီလာခဲ့လားပါလေလာခဲ့လို့ရှိရင်စကားတခွန်းနဲ့တခါလဲရှေ့ကိုမဆက်နိုင်အောင်လို့ရပ်သွားမှုကပြောတယ်လို့သူကလည်းပြောတယ်လို့အဲဒါအချင်းကြီးရီအိုးများခဲ့လို့ဘာမှစကားတစ်လုံးမှမပြောနိုင်အောင်လို့သူကတခါလဲဖိနေပြီးတခါလာပြောမယ်လို့လည်းပြောတာအဲဒီလိုပြောတာမြတ်စွာဘုရားကလည်းဒီခိုက်တာမှာဘုရားကလောကလည်းအများကြီးကြည့် ပြီးနေတော့ဆင်းရဲနေတော့သူပြောတဲ့စကားဟိုကဒိဗ္ဗသောတာပင်ကြီးနဲ့ကြားနေတာဒိဗ္ဗသောတာပင်ကြီးနဲ့ကြားသူပြောတာကိုသိသိနေရကြတယ်မြတ်စွာဘုရားဒိဗ္ဗသောတာဒီပြင်ဘုရားတပိသားတွေသမိုင်းကိုလည်းရှင်မောကလာအစရှိတဲ့ပုဂ္ဂိုလ်တွေလည်းပဲဒီပင်ကြီးနဲ့ကြပါတယ်သိနေရကြတယ်ခုကလာဟိုရေဒီယိုတွေဘာတွေကနေပြီးကြားနေတာဝယ်ရလက်တွေကနေပြီးမိနေတာတော့ပဲသူကနှလုံးသွင်းမိတဲ့အချိန်နဲ့ဆိုရင်မိတာပဲနှလုံးမသွင်းမိတဲ့အချိန်တော့လည်းမကြားသေးဘူးဒါကတော့သမာဘဝင်စားနေတဲ့အချိန်လိုချိန်တွေတော့လည်းမကြားသေးဘူးဒီပြင်တရားတွေဘာတွေဟောနေလို့နှလုံးမသွင်းမိတဲ့အချိန်လည်းဒီလိုလည်းကြားမှာတော့မဟုတ်ဘူး အဲဒီကိုကနှလုံးသွင်းမိတဲ့အချိန်သူ့ဘက်ကိုဟိုသင်းလိုပဲအခုရေဒီယိုမှာသူ့တိုင်းနဲ့သူဖမ်းတယ်လို့ပြောတယ်အဲဒီသူ့ဘက်ကိုလှည့်ပြီးတကလားနှလုံးသွင်းမိတဲ့အချိန်ဆိုလို့ရှိရင်အဲ့ဒီအံကြီးကုန်ကြားတယ်အဲ့ဒါသူပြောတာကြားကြားတော့လည်းဆိုကြရင်ဒီဟာသွားဖို့ရအချိန်ပဲတဲ့ဒီပြိဿတွေကျွတ်ဒီဖြစ်စေမကျွတ်ဒီဖြစ်စေဘာမှရရနဲ့ဆောက်ပြဆိုတရားဟောရတယ်နဲ့ဆောက်ပြအမှန်ကြီးညူတယ်ကောင်းပါတယ်မိမိဟောတဲ့တရားတွေအကုန်လုံး လိုက်နာနိုင်လိမ့်မယ်လို့ဒီလိုမဟုတ်ဘူးသူကမလိုက်နာနိုင်လဲသွားခေါ်သေးတာပဲဘာသိညာမသိနဲ့တခါတခါကိုဒီမဲစည်းဝေးတွေပုံနာစည်းဝေးတွေတထေသကျွယ်စည်းဝေးတွေရာစည်းဝေးတွေအနာစည်းဝေးတွေသွားပြီးမြတ်စွာဘုရားဒီတိတ်တိတ်သွားခေါ်တဲ့ခါကြည့်သေးတယ်အဲ့ဒီမှာအဲ့ဒီမှာသွားတဲ့ခါကျဘယ်လိုလုပ်သွားလဲဆိုတော့ဘုရားအနေနဲ့သွားတာမဟုတ်ဒီလိုပဲတာမန်ပုဂ္ဂိုလ်တယောက်အနေနဲ့သွားတာသူတို့ဟိုရောက်တော့ကိုသူတို့တက်တော့သားနေတာကိုပြိတ္တာတွေကလည်းသားနေတော့သူတို့အဲသူတို့တွေကလူကြီးတို့အောင်မိရတယ် ကြီးကဲဖြစ်တဲ့ပုဂ္ဂိုလ်လို့အောင်မြင်ရတယ်။ဒါနဲ့သူတို့အမြင့်မြတ်ထားတဲ့နေရာမှာထိုင်ပြုပြီးတော့တရားစကားတွေဟိုမှာဟောတယ်။ဟောတော့လေသူတို့တွေကအကြီးကဲတဲ့ပုဂ္ဂိုလ်တွေကဟောပြောနေတယ်အောင်းမိပြီးရိုးသေးသေးဟောနားထောင်နေကြတာ။နားထောင်နေလည်းပြန်သွားတယ်နဲ့ဆိုကြ။ပြန်သွားတဲ့အခါကျတော့ဒီတရားကတော့ကြားနေတယ်သူတို့ကြားနာတယ်တရားတွေတော့ကြားနေ။နောက်သူတို့အကြီးကဲတဲ့ပုဂ္ဂိုလ်ကနောက်တစ်ခါရောက်လာတဲ့အခါကျတော့မှအင်းတို့အကြီးကဲကခုမှလားခုနကပြောတော့တယ်သူတို့ကတူတာပဲ။ဘယ်သူများဖြစ်ပါလိမ့်ဘယ်လိုအောင်မရဆိုတာပဲ။ ဒီလိုလည်းပါဟောတဲ့ကရှိတယ်။ဘာလို့တော့ဒီလိုဟောရလဲဆိုလို့ရှိရင်ပါမီဖြစ်အောင်လို့တဲ့ဝါသနာဖြစ်အောင်လို့ဒီအစကတည်းကဘုရားအနေနဲ့သွားလို့ရှိရင်ဟိုပုဂ္ဂိုလ်ကနာကျင်မနာမှာနာကျင်မနာမယ်။ဒါကြောင့်မို့သူကဒီလိုလုပ်ပြီးဟောရတာ။သူကဒါလည်းပဲတစ်မျိုးပဲ။ဒါလည်းတစ်နည်းပဲ။ဘုန်းကြီးကဒီကဟိုအရင်ကဒီမှာတရားအားထုတ်တော့တဲ့အတောက်ဆိုတဲ့ဟိုလေစစ်ဖို့တယောက်ကြီးတယ်ဟော။အရင်ကဟိုဟိုတင်းမှာသင်္ကပူကနေပြီးတော့သူကအဲဒီက အပြမှာဒီမှာဝင်ပြီးတော့တရားထုတ်တာ15ရက်လောက်နဲ့တူပါတယ်။နေသူတို့အဝမဝသားတို့သားတော့ကြီးချူကြံတာအနေတိုင်းနေချူကြံသူတို့အရှင်းနေရှိပါတယ်။အဲဒါသွန်ခံရလူခံရတွေမှာလည်းဘယ်လိုဘယ်လိုသွန်သူခံရမယ်ဘယ်လိုဘယ်လိုသွန်သူမခံရဘူးဘယ်လိုဟာမစားရဘူးဘယ်လိုဟာစားရတယ်ဘယ်လိုဟာမိုးရဘူးဘယ်လိုဟာဝဲရတယ်ဆိုတာအဲသူတို့ကိုယ်ရင်းနေအရှင်းဝတ်တွေရှိပါတယ်လား။အဲဒါကိုဂျင်းတွေသူကလာဂျင်းလို့ခေါ်တယ်။ဘုရင်ကတော့နာတာဗုဒ္ဓတကြီးတွေပေါ့။အဲဒီဘယ်ပိုင်းရှင်းနေရှိပါတယ် အဲဒီကျင့်တွေဟောပြီးတော့ဒီကျင့်တွေကျင့်လို့ရှိရင်ဒါတွေဟာသင်တို့ပြောတဲ့အတိုင်းဒါတွေကောင်းနေတာပဲမဟုတ်လားလို့ဆိုတော့ကောင်းပါတယ်တဲ့တိုင်းဆိုလို့ရှိရင်ဒါပြည့်စုံနေတာပဲဒါပေမဲ့လည်းဒီဒီကျင့်တွေထဲမှာချွေးရင်းတွေအများကြီးရှိတယ်ဆိုတော့ဗျာဟောချွေးရင်းတွေအများကြီးရှိတယ်ဘာတွေရှိဒီကျင့်တွေပြည့်ပြည့်စုံစုံကျင့်နေတဲ့ပုဂ္ဂိုလ်ပဲဖြစ်စေကမပြည့်စုံကျင့်မှုတာတိတ်မလွယ်ဘူးသူကတော်တော်ကြံ့ကြံ့ထန်းထန်းသေလူကမှကျင့်ရတယ်သူကအကျင့်တွေကတော်တော်ပြစ်တာတယ်သူကလုံးလုံးနေဆောက်စားတွေပါမဟုတ်မလို့တဲ့ဥစ္စာတွေလည်းကြောက်ကျင့်နေတာသူက အဲ့ဒါသိကျင့်နေခြင်းကတော်မလွယ်ပါဘူးအဲ့ဒါဒီကျင့်နေတဲ့ပြည့်စုံနေတော့လည်းပဲတဲ့ဒီပုဂ္ဂိုလ်မှာချွင်းကျင်တွေရှိပါတယ်ဘာတွေလို့ဆိုလို့ရှိရင်ဒီကျင့်ကျင့်နေတဲ့ပုဂ္ဂိုလ်ကငါချင်းဒီကျင့်နဲ့ပြည့်စုံတယ်ငါလိုမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေကချွင်းချွင်းနေတဲ့ဆိုပြီးကိုယ်ကိုယ်ကိုပြင်းမြောက်ပြီးတော့သူများတွေနှိမ့်ချပြီးတော့သူများတွေအရှင်သေးတယ်ကိုယ်ကိုယ်အရှင်ကြီးရဲ့အဲ့ဒါကအဖြစ်တွေပဲဒါကဒီကျင့်ကျင့်တဲ့အတွက်ဒီကျင့်ကျင့်တဲ့အတွက်သာဝတ္တကာရဒီလောကတွေလလဘာတွေဂုံစင်ကြီးမှုတွေ ဂုံကြီးမှုတွေအဲ့ဒါတွေမျောလင့်ပြီးတော့ကျင့်နေတာတည်းရှိတယ်စသည်ဖြင့်အဲ့ဒါနဲ့စားပြီးလောဘတွေဒေါသတွေမောဟတွေမာနတွေအဲကိလေသာတွေဖြစ်နိုင်မှုတွေကြောက်ပြီးတော့ဟောဒါတွေအကုန်လုံးအပြစ်တွေကြီးတယ်ပဲတဲ့ဒါတွေဆိုလို့ရှိရင်အပြစ်တွေမဟုတ်ဘူးလားလို့မေးတော့ဟုတ်ပါတယ်လို့သူကဝန်ခံပြီးတော့နောက်တစ်ခါဒါနဲ့လည်းမပြည့်စုံသေးဘူးဆိုပြီးနောက်တစ်ခါဆက်ပြီးတော့ဟောတော့ပြည့်စုံတဲ့အာဘယ်လိုအားလုံးဆိုတော့အဲဒီမှာသမာဓိလုံငန်းတွေဟောတာသမာဓိလုံငန်းတွေသမာဓိဇာနေဟောတာ မေတ္တာသုံးနာမုဒိတာဇာနေအဲဒါဇာနေဟောပြီးတော့ဒီဇာနေကနေပြည့်စုံတဲ့ခါကာလကြာဘိညင်ဟောတာကိုပုဝေနိဝါဒဘိညင်ရှိရှိသောဘဝတွေသိနိုင်တယ်ဒါတော့ဒိဗ္ဗစက်ကုနဲ့အမြင်တွေပေါက်ပုံလေးအဲဒါအကြအမြင်တွေပေါက်တဲ့ဘိညင်တွေဟောတယ်အဲဒါဒီလိုဆိုလို့ရှိရင်ဖြင့်အဲဒီချိုးကြံတဲ့သင်တို့အကျင့်နီလာဟာပြည့်စုံတာမဟုတ်လားတဲ့ဆိုတော့ပြည့်စုံပါတယ်တဲ့ဒါလို့ဆိုရင်ပြည့်စုံနေပြီတဲ့ဒါလမ်းဆုံးနေပြီကုန်နေပြီတဲ့အေးငါဖျား တတိသားတွေကုန်းနဲ့ဆုံးမတဲ့နိမိတ်တရားတရားတွေကဘယ်တော့တည်းမပြည့်စုံသေးဘူးတဲ့ဒီအထက်မှာကြီးသေးတယ်တဲ့အဲ့ဒါတွေဟောလို့ပြဘူးလို့မြတ်စွာဘုရားပြောတာဟုတ်တယ်ဒီသူပြောတဲ့ဒီသမထရဇာဘိညာဉ်တွေပြည့်စုံတဲ့ကမပြည့်စုံသေးဘူးဝိပဿနာဟောရမှာကိုဒီဝိရဏတရားတွေအဖြစ်ဖြစ်အနိစ္စဒုက္ခအနတ္တတွေဟောရမှာကိုအဲ့ဒီအထက်မှာကြီးသေးတယ်တဲ့ဒါတွေဆိုတော့မှဒီသူပရပိုက်တတိအားလုံးကနေပြီးတော့အမှန်တန်ကိုအာအာအောအာအာသိပြီးတော့

ကိုယ်နဲ့ထောက်ခံကုန်ကြပြီအာဘိကုန်ကြပြီဒီချိန်ဟာချင်းငါခုနကစကားလေးရှင်းမှပဲဆိုပြီးတော့ခုနကဟိုပြပိုက်ဆရာချက်ပြောတာတော့သူတို့ဝိကဆရာကြီးပြောတာဘာမှပြာတော်လဲတောင်းလဲတောကြည့်တော်ကြမှာနေတယ်သွန်ပြမှလည်းပြိတ္တာတဲ့မွန်းသူကအဲရသည့်တစ်ခါကနေတော့ဓမ္မများလိုပဲသွန်ပြမှသူကျက်စားရတယ်သူပညာအဲပညာအတိကလေးတွေဟာမတိုးပွားဘူးပြည့်စည်နေတယ်ဆိုပြီးတော့သူပြောထားတာလေးကိုကြမ်းချင်တာကအကျဉ်း ကုရုံပရိကပြပိုက်ခုနကအရှင်ဒီလိုဒီလိုပြောတယ်တဲ့ခေါ်တော့ဗျာပရိသတ်ဆုံးပြမှကျစားတဲ့အဲလက်စီတစ်ဖက်ကနဲ့နမနဲ့တူးတဲ့ပရိသတ်တဲ့မုံမုံမှုဒီလာလို့ရှိရင်ချင်းစကားတခွန်းနဲ့တခါလဲရှေ့ကိုမဆက်နိုင်အောင်လို့อืมပြောမယ်လို့ခုနကပြောတယ်မလားတဲ့ကဲအခုခေါ်တော့ဗျာပရိသတ်တဲ့မုံမုံအောင်ကပြောတော်မူပါဆိုတော့ရှင်းတာကိုသူကဒါကထပြီးတော့ရှင်းရှင်းတော့မှတခါလဲဟော သရိုက်ဆရာကြီးကသရိုက်ဆရာကြီးကတခါလဲစိတ်မချမ်းသာဖြစ်သူလည်းပြန်ပြီးတော့ရှင်းပြလည်းမရှိပြောလည်းမပြောနိုင်ဘူးဟောဘုရားနဲ့မျက်မှောက်ပြနေတော့သူပြောတာတွေကသွန်းနေတာကိုတရားမြတ်စွာဘုရားကမေးရပြီးလို့ပြောတာဟုတ်သလားလို့ဆိုတော့ဟုတ်တယ်လို့ဆိုတော့ဝန်ခံတော့မြတ်စွာဘုရားထပ်ပြီးတော့မေးတယ်ဥရုံပရိကပြပိုက်တယ်ကျင်းစာကြီးတယ်သင်ဘယ်လိုကြားဘူးတည်းတဲ့သင်ဆရာဆရာတွေကတည်ကြည်တော့ သမ္မာသမ္ဗုဒ္ဓမြတ်စွာဘုရားတွေဟာပရိသတ်တွေနဲ့စုဝေးပြီးတကအတော်အကြောင်းတောင်းကြောင်းနေတကတဲ့ကြော်ကြော်နဲ့အဲပြော့ဟောပြီးတော့ညှင်းခုန်ပြီးတော့နေတယ်လို့ကြားဘူးသလားတော့မဟုတ်ငါခဲ့တော့စိတ်စိတ်ငြိမ်ငြိမ်ပဲတရားတွေနဲ့နှလုံးသွင်းပွားများအားထုတ်နေတယ်လို့ကြားဘူးလားပဲလို့ကြားဘူးလေလို့အဲတော့အဲဒီပရိသတ်ကြီးကပြန်ပြီးရှိပြီးတော့ကြားဘူးတာကတော့အဲဒီတိုင်းပါပဲတဲ့ပရိသတ်တွေနဲ့စုညဉ့်ညာပြောဆိုနေတယ်တော့မကြားဘူးပါဘူးတဲ့ဒီလိုပဲစိတ်စိတ်ငြိမ်ငြိမ်တော်ကြောင်တော်ကြောင်နေပါ စည်စည်ငြိမ်ငြိမ်နေဒီကိုတရားတွေနဲ့ကိုလုံးသွင်းအားထုတ်နေဒီလိုပဲကြားဘူးပါပဲလို့ဆိုတော့မြတ်စွာဘုရားကပြန်ပြီးတော့မိန့်တော်မူတဲ့ဘုရုံဘိကပြပိုင်တဲ့သင်ဟာစဉ်းစားကြည့်ပေါ့တဲ့သင်ဟာငယ်ရွယ်တဲ့ပုဂ္ဂိုလ်လည်းမဟုတ်ဘူးတိုင်းဆရာကြီးလည်းဖြစ်နေပြီတဲ့သင်ပညာရှိပုဂ္ဂိုလ်ကြီးပြောမဟုတ်လား အဲဒီလိုစဉ်းစားဆင်ခြင်သိမှာပဲဘုဒ္ဓသောဘဂဝါဘောဓာယဓမ္မတိတိတိခန္တောသောဘဂဝါဓမ္မထာယဓမ္မတိတိတိခန္တောသောဘဂဝါဓမ္မထာယဓမ္မတိတိတိဒိဏောသောဘဂဝါတရဏဓမ္မတိတိတိသရိနေဘုဒ္ဓသောဘဂဝါပြိနိဗ္ဗာန်ဓမ္မတိတိတိအဲဒီလိုစဉ်းစားသိမှာလေဒါလေးတွေကောင်းပါလားဆရာကလည်းနည်းနည်းကြည့်ကြည့်ကြကောင်းတယ် သောဘဂဝါထုံမြတ်စွာဘုရားသည်ဘုဒ္ဓသစ္စာ၄ပါးမှန်တရားကိုပိုင်းခြားတင်သိမြင်တော်မူပြီးပြီဖြစ်၍ဘောရာယသစ္စာ၄ပါးမှန်တရားကိုပိုင်းခြားတင်သိမြင်ကြပါစေခြင်းကျိုးမှာဓမ္မသစ္စာ၄ပါးတရားမှန်ကိုတည်သည်ဒီဟောကြားတော်မူပါပေ။အဲ့ဒါပြတရားဟောတာဒီနည်းတိုင်းဟောတာကိုယ်တိုင်သိပြီးမှသူများတွေလည်းကိုယ်လိုသိအောင်လို့ဟောတယ်။မြတ်စွာဘုရားကိုယ်တိုင်သစ္စာ၄ပါးတရားတွေဘယ်တိုင်းသိအောင်လို့ကျင့်ခဲ့တယ်။ ကိုယ်တိုင်သိရလို့ကျင်းဒီကိုယ်တိုင်သိပြီးတော့မှသိတဲ့သိလိုက်တဲ့ဝိနည်းတ attva တွေလည်းပဲငါဘုရားကဲ့သို့သိကြပါစေလို့သိပြီးတော့ကျိုးများပါစေလို့ရည်ရွယ်ပြီးတော့မြတ်စွာဘုရားတရားဟောအဲ့ဒါနှလုံးသွင်းရင်သိပါတယ်နားလေးတွေစဉ်းစားလိုက်လို့ချင်းနာကျင်ညူစေကောင်းတယ်တရားနဲ့စားပြီးတော့ပီတိမှမလို့သိဖြစ်စေကောင်းတယ်မြတ်စွာဘုရားတရားတွေတို့အားထုတ်နေရတာပဲမြတ်စွာဘုရားက ကိုယ်တိုင်သိပြီးတော့ဟောထားတယ်ကိုယ်တိုင်သိပြီးဟောတာလည်းတခြားကြောင့်မဟုတ်ဘူးတို့လိုပုဂ္ဂိုလ်တွေသိသင်သိလိုက်တဲ့ပုဂ္ဂိုလ်တွေကျုပ်သိကြလိုက်တဲ့ပုဂ္ဂိုလ်တွေသစ္စာလေးပါးတရားတွေအမှန်သိအောင်လို့ဟောတော်မူတယ်အဲဒီလိုဟောတဲ့တရားတွေတို့အားထုတ်နေရတာပါလားလို့စဉ်းစားလိုက်ဟောတာကြမနာကောင်းတဲ့ဒီပါမှုဆိုဖြစ်နိုင်ပါလေဘုဒ္ဓသောဘဂဝါဘောရယဓမ္မနေသိတိသောဘဂဝါသူမြတ်စွာဘုရားသည်ဘုရားသစ္စာလေးပါးအမှန်တရားကိုပိုက်ခြားခြင်းနဲ့သိမြင်တော်မူပြီးဖြစ်၍ ဟောရာယာဝိနည်းတတ္တဝါအပေါင်းတို့အားအလားတူစွာသိကြပါစေခြင်းကျိုးငါဟောရာယာငါတို့အားလည်းသစ္စာလေးပါအမှန်တရားကိုပိုင်းခြားတင်တင်သိမြင်ကြပါစေခြင်းကျိုးငါဓမ္မသစ္စာလေးတန်တရားမှန်ကိုဒေသေးဒီကုဏရှိသွားပညာအားဖြင့်ဟောကြားတော်မူခဲ့ပါလေ။လုံးလုံးကုမြင်ပါခဲ့။ဟုတ်လား။ကဲကဲကဲဒါလေးတစ်ခုဆိုကြအောင်နော်။အာညူလည်းကောင်းပါလား။ ဗုဒ္ဓသောဘဂဝါဘောရာယဓမ္မတေသေတိဗုဒ္ဓသောဘဂဝါဘောရာယဓမ္မတေသေတိဗုဒ္ဓသောဘဂဝါဘောရာယဓမ္မတေသေတိ သောဘဂဝါသို့မြတ်စွာဘုရားသည်ဘုဒ္ဓသစ္စာ၄ပါးအမှန်တရားကိုပိုင်းခြားခြင်းနှင့်သိမြင်တော်မူပြီးသည်ဖြစ်၍ဘောရာယငါတို့အားလည်း အလားတူစွာသိမြင်ကြပါစေခြင်းအကျိုးငါဓမ္မံသစ္စာလေးရံတရားမှန်ကိုသေသေးတိကရုဏာရှိသွာပညာအခြင်းဟောကြားတော်မူပါပေ၏ တယ်မြတ်စွာဘုရားတရားဟောတယ်ဆိုတာကိုယ်တိုင်သိပြီးတဲ့တရားတွေသူများတွေလည်းတို့လို့သိပါစေလို့ကြီးရွယ်ပြီးတော့မသိတဲ့ပုဂ္ဂိုလ်ရဲ့သနာနဲ့ကရုဏာနဲ့တည်ကျူးပြီးတော့ဟောထားကြတာအဲဒါဒီလိုဟောထားတဲ့တရားတွေတို့အားထုတ်နေရတာပဲကျင့်နေရတာပဲဟုတ်လားသူများတို့အပြောတယ်မဟုတ်ဘူးတို့ကိုယ်တိုင်ကိုအားထုတ်နေရတာပဲဆိုရင်နတ်ဝိသဇေကောင်းတဲ့တရားထုတဲ့ပုဂ္ဂိုလ်တွေကိုဘုညာတရားထုတော့အစဉ်းစားမိတယ်

မိမိတို့ဒီစည်းဥစ္စာရှိသလောက်တခါလဲအလှပတင့်တယ်တွေနဲ့ပြုပြင်ပြီးတခါလားပွားကြလာကြထွက်ကြအဲလိုကြော်ပါကြတဲ့သိခါကလာကြီးကိုဆိုင်သားနေဘုံသားနေဒုရိယသားနေတညာညာနဲ့သူကြောကြောင့်ဆိုမယ်လေမြို့နေကတဲဝေးဖို့မရဘူးကြားနေမှာများအဲတော့အဲ့ဒီကိုတော့ကြည့်ရတော့စဉ်းစားသူကစဉ်းစားလာလည်းပါတဲ့ကိုယ်ရည်ကိုကြည့်ပြီးတော့သူများရည်ရောနော် ထိုင်တာနေဘုံသားနေဉာဏ်ဉာဏ်နဲ့ပြောနေကြသူရှိတယ်မှလည်းသူလည်းသွားမှုတဲ့ခါတွေကိုသူလည်းသွားမှုတာသူလည်းမြင်နေတာကိုသူစားတယ်ဒီကတွေ့မှုကြုံမှုတာတွေဆိုသူကမြင်နေသူများတွေကသူတို့သွားညမှာသူသိအဲသူကသူကြည့်လိုက်တော့လာရောင်ကအရင်နဲ့ဆိုတော့ခေါင်းကလည်းပဲကရုံးနဲ့ဘုံတော့ကတော့သပင်းနေအခုတော့လူတွေကလည်းအခုကာလလူတွေတော့သိမထူပါဘူးအခုတော့ကာလလူတွေကသပင်းကတည်းမရှိဘူးကရုံးကများနေတော့သိမထူလောက်ဘုံတော့ကတော့သိထူတယ်ကရုံးက

အပေါ်လိုလည်းမရှိဘူးတဲ့မိဘမှာကောင်းကြောင်မဲ့ပုဂ္ဂိုလ်၊ကူညီမဲ့ပုဂ္ဂိုလ်၊ထောက်ပံ့မဲ့ပုဂ္ဂိုလ်၊အားပေးမဲ့ပုဂ္ဂိုလ်ဘယ်သူမှလည်းမရှိဘူးတဲ့။ဘာနဲ့တူနေတော့ဆိုတော့တော်တယ်မှာအသုံးမကျလို့ပြည်ထားတဲ့ချင်းချောင်းများလို့ဖြစ်နေတာပါပဲ။ဘာမှနေရာမကျဘူးဆိုပြီးတော့သိကျက်ပြီးခါလာ။ကိုတင်ကျူတယ်ကြီးတယ်ဒီကိုယ်တော်ကတော့အဲ့ဒီကိုယ်တော်ကြီးလို့နတ်ကနေပြီးအားပေးရဘူးတဲ့။အဲသင်ပြတော့လို့ဥစ္စာတဲ့။နတ်ကောင်းပါလေ။ဒေဝါဘိပိယန်တိဆိုတယ် နတ်တွေကကိုအမှန်အားကြနေပါရဲ့တဲ့ဒီလိုလူကောင်းတရားတွေရှိနေကြတာအမှန်တန်ကိုအားကြနေနေရိနေရိကဝိယသက္ကကာမိနာငရဲကြနေတဲ့ပုံငရဲသားတွေကနေပြီးတော့နတ်ပြည်ကနတ်သားနတ်သမီးတွေအရှင်မျိုးကိုတောင်းလာတယ်လို့ပါပဲတဲ့အရှင်ဘုရားတို့လိုတရားချင်းအားထုတ်ကြတာအချင်းတတိတော်တို့အများကတခါတည်းနတ်ပြည်ကဓမ္မတာကိုအားကြပါလေတဲ့ဒီလိုဟာမျိုးတခါတည်းသိရရင်သိကောင်းပါပဲလို့ဓမ္မတာကိုလိုလားနေကြပါဆိုကြောင်းအားပေးရတယ်အားပေးတော့မှသိကလေးတဲ့ဆိုအဲ့ဒါ သေချာစဉ်းစားကြည့်ရင်တရားကျင့်သုံးအားထုတ်နေရတယ်မနာအားတဲ့ဆရာကောင်းတယ်သူတော်ဘာတွေမှာဒီလိုတရားပဲပဲပဲနှလုံးမသွင်းနိုင်သေးဘူးစာရေးသောက်ရေးနေထိုင်ရင်းနဲ့ကြော်ရေးပါရင်းနဲ့ဒီဘက်ကနေပြီးတော့အချိန်တွေဖြုံးပြီးတော့နေကြတဲ့လောကကြီးထဲမှာဒါတွေမလုပ်ဘဲနဲ့ကိုရေးကိုယ်တာလေးတခါတည်းဗာမယဝဆင်းရကျွလို့ရအောင်ဗာမယဝဆင်းရတွေမတွေ့ဘဲနဲ့ဗာမယဝဆင်းရတွေညီးနဲ့နိဗ္ဗာန်ကိုရောက်အောင်မြမတာဆင်းတမ်းမြင့်တဲ့တရားတွေကိုရှင်းပြအားထုတ်နေတယ်မြတ်စွာဘုရားသစ္စာလေးပါးတရားကိုယ်တိုင်သိပြီးတော့မလွဲနိုင်တဲ့တရားတွေဟောတာ အဲ့ဒီမလွဲနိုင်တဲ့တရားတွေငါတို့အားထုတ်နေရတာပဲလို့လုံးသွင်းလိုက်တယ်အားထုတ်ရင်လည်းပိဋိပံဝိပဿနာဖြစ်လာတယ်အားတက်လာနေမှာလေဘုရားသောဘဂဝါဘောဓယဓမ္မတေတိတိသောဘဂဝါဘုံတော်၆ပါးနဲ့ပြည့်စုံတော်မူသောအထုံမြတ်စွာဘုရားသည်ဘုရားသစ္စာလေးပါးအမှန်တရားကိုပိုင်းခြားတင်နေသိမြင်တော်မူသည့်ယူကြည့်သည်ဖြစ်၍ဘောရာယာငါတို့ဟာလည်းသစ္စာလေးပါးအမှန်တရားကိုပိုင်းခြားတင်နေသိမြင်ကြပါစေခြင်းကြောင့်ငါဓမ္မသစ္စာလေးကတရားမှန်ကိုတည်သည် ေတေတိကရုဏာရှိသောပညာအဖြင့်ဟောကြားညွှန်ပြတော်မူခဲ့ပါပေတည်းသံတော်သောဘဂဝါဓမ္မထာယဓမ္မတေတေတိသောဘဂဝါဘုန်းတော်ကြောင့်ပါနဲ့ပြည့်စုံတော်မူသောအထုံမြတ်စွာဘုရားသည်တန်တော်ကိလေသာစိတ်တော်ကိုကင်းဝေးလျက်ရင်ကျေးသိမ်မှုတော်မူပြီးဖြစ်၍ ဓမ္မထာယငါတို့အားလည်းလာတူစွာယဉ်ကျေးသိမှုကြပါခြင်းကျို့ငါဓမ္မံသစ္စာလေးတံတရားမှန်ကိုသိသိသည်ကရုဏာရှိသွားပညာဖြင့်ဟောကြားညွှန်ပြတော်မူရပါပေတည်းအဲမြတ်စွာဘုရားတရားကျင့်သုံးအားထုတ်လို့လောဘဒေါသမောဟအစရှိတဲ့မြင်ကျေးတဲ့ကိလေသာတွေအကုန်လုံးအထိတ်အထိတ်တော့ လောကမမြင်ကြဘူးရင်းနေတယ်ဆိုတာသူတို့ပဲဒါတွေအကုန်လုံးငြိမ်သွားတော့ရင်ကျေးသိမ်မှုတွေအကုန်လုံးရှိလာကိုမူရနှုတ်မူရစိတ်မူရဘယ်ကမှရင်းနေတဲ့သဘောမရှိဘူးအကုန်လုံးရင်ကျေးပြီးတော့ပြည့်စုံတဲ့အခါကာလကြတော့မှမိမိကဲတော့ပဲကိလေသာစိတ်တော့တွေကင်းပြီးတော့ရင်ကျေးသိမ်ပြီးတော့မြတ်စွာဘုရားတို့တရားတွေဟောထားခဲ့တယ်အဲဒီတရားတွေတို့အားထုတ်နေရတယ်တဲ့လုံးသွင်းလိုက်ဝမ်းမြောက်ဝမ်းသာစိတ်ကောင်းပါလေကံတော်သောဘဂဝါသမထာယဓမ္မတိတိ သောဘဂဝါငါတို့များ၏အာထာကိုဝေယဖြစ်တော်မူသောသူမြတ်စွာဘုရားသည်ကံတော်ကိလေသာပူမိငြိမ်းတော်မူပြီးဖြစ်၍သမထာယာငါတို့အားလည်းအလားတူစွာငြိမ်းကြပါစေညို့ငါဓမ္မသစ္စာလေရန်တရားမှန်ကိုဒေသေတိကုဏာရှိစွာပညာဖြင့်ဟောကြားညွှန်ပြတော်မူခဲ့ပါပေတည်း ကိလေသာတွေဆိုတာမီးတွေပဲတဲ့ကိလေသာတွေကိလေသာတွေကိလေသာတွေတဲ့နေတော့ကိလေသာမီးမမသိဘူးပေါ့လေနေဘူးတဲ့မှာလောက်တိုင်းသွားလာနေရတဲ့ပုဂ္ဂိုလ်နေဘူးကပူမမသိဘူးဒီထဲကအေးတဲ့နေတဲ့ပုဂ္ဂိုလ်အနေနဲ့ကြည့်တော့ပူမသိတာပေါ့အဲ့ဒါတော့ပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေတော့ကိလေသာတွေနဲ့နေရတာကကသူကကောင်းတယ်လို့ဖြစ်ကိလေသာတွေမရှိရင်ဖြစ်ရင်၆တွေ့ဘူးလို့လို့ပဲလောဘလေးတွေနဲ့လောဘတွေဖြစ်ပြီးသားနေရတာ အောင်းတယ်လို့အောင်းမိနေတယ်ဒေါသဖြစ်တဲ့ပုဂ္ဂိုလ်လည်းသူဒေါသနဲ့သိဆိုးနေရတာကိုကောင်းတယ်လို့ဖြစ်အဲမာနနဲ့လည်းသူဟာသူချင်းချင်းကြည့်နေရတာကောင်းတယ်လို့ဖြစ်အဲဒီကိလေသာတွေနဲ့ကောင်းတယ်လို့အောင်းမိဗိသဒိဋ္ဌိဆိုတဲ့ဒိဋ္ဌိကလည်းကိုယ်ယူလေးနဲ့ကိုယ်ဟာတယ်အောင်မဲသူကလည်းကောင်းနေတာပဲသူယူနေသူကောင်းနေတယ်ဒါလေးဒါလေးပြည့်တော့မှကိုယ်ကသိုးရင်အဲဒီကိလေသာတွေဟာအပူမီးတွေပဲတဲ့လောင်းတာလောကတွေလည်းပဲသူကကူမမသိကူးနေတယ် နောက်သာနေရာဘဝတွေမှာလည်းပင်ငရဲတို့ပြစ်ချပြီးတကလည်းအမှန်ပူလောင်စေတတ်တဲ့နေရာတွေတဲ့အမှန်ဆိုးတဲ့နေရာတွေအဲဒီကိလေသာပုံပြီးတဲ့မြတ်စွာဘုရားအကုန်လုံးငြိမ်းအောင်ကျင့်လို့ငြိမ်းရည်ပြီအကုန်လုံးငြိမ်းလို့အပူပြီးတဲ့ငြိမ်းလို့ဖတ်တော်ရီမှာမိတွေတဟုံးဟုံးလောင်နေကြတဲ့မျက်စိကလည်းအရိဒသုံးပါလာတဲ့အတိုင်းပေါ့လေမျက်စိကလည်းပဲမိတွေလောင်နေတဲ့ဇာကဒေါသမောဟမိတွေဂရိဇာတရိမရဏအစိုက်တဲ့၁၀ပါးသောမိတွေလောင်ပြီးတော့နေအဲအသင်းအာယုန်တွေအကြောင်းပြုပြီးတော့လောင်နေတဲ့မြင်မှုအကြောင်းပြုပြီးတော့လောင်နေတဲ့စသဖြင့်ပေါ့ သွား၆ပါးကလည်းဆိုတယ်ဇာရောဓမောဟအစိုက်တယ်ဆက်တသိမိတယ်တနည်းနည်းတော့တောက်လောင်ပြီးတော့နေတယ်လောကကြီးမှာအဲဒီဇာရောဓမောဟအစိုက်တယ်ကိရိတာမိငြင်းအေးအောင်လို့မြတ်စွာဘုရားဟောထားခဲ့တာကိုအဲဒီဟောထားခဲ့တဲ့ဆက်တသိဆက်တသိတော့မိတို့ငြင်းရမှာပြိဋိဘံကိုသင်ညာသာရောက်ပါစေလို့ဒီလက်ချတဲ့ဟောဆရာတော်တွေကလည်းဆက်ကြသွားပါတယ်အဲဒီငြင်းအေးအောင်လို့မြတ်စွာဘုရားဟောတာ သောဘဂဝါတို့မြတ်စွာဘုရားသည်တန်တော်ကိလေသာပူမိနေတော်မူပြီးဖြစ်၍သမထာယငါတို့အားလည်းလာတူစွာညီကြပါစေကျုံငါဓမ္မသစ္စာလေးရန်တရားမှန်ကိုဒေဒေတိကရုဏာစေသောပညာဖြင့်ဟောကြားညွှန်ပြတော်မူခဲ့ပါပေတည်း ဒိဏောသောဘဂဝါတရဏာယဓမ္မတေတိတိသောဘဂဝါထုမြတ်စွာဘုရားသည်ဒိဏောသံဃာဝဆင်းရဲ့ဝေဟောကရေရင်ကိုကျော်လွန်ကူးမြောက်တော်မူပြီးသည်ဖြစ်၍ရဏာယငါတို့အားလည်းလာတုစွာကူးမြောက်နိုင်ကြပါစေခြင်းကြောင့်ငါဓမ္မသစ္စာလေးတော်တရားမှန်ကိုတေတိတိကုဏရှိသွားပညာဖြင့်ဟောကြားတော်မူခဲ့ပါလေ၏သံဃာဝဆင်းရဲ့ ကိလေသာတွေမကင်းသေးရင်တန်တရားတဲ့ခဏခဏဖြစ်ရမယ်ဖြစ်ရဟောမှာဥရနာရသေးရအကြောင်းမြင်လို့ရှိရင်ဘယ်လေးပါးကြားနေတဲ့ဒိဋ္ဌံဒိဋ္ဌဒုက္ခတွေလည်းဟောအဲဘွယ်ဟောကရေရင်နဲ့တူတယ်တဲ့အဲ့ဒီဘွယ်ဟောကရေရင်ရေထဲကျနေတဲ့ပုဂ္ဂိုလ်ကြီးဘဝလွန်မြောက်ကုန်းပေါ်ရောက်လို့ရှိရင်အောင်မြင်သွားသလိုပဲသံဃာဝဆင်းရဲတွေကလွန်မြောက်ပြီးနိဗ္ဗာန်တည်းဟုတော့ကုန်းမြတ်စွာဘုရားရောက်တော်မူတယ်အဲ့လိုရောက်ပြီးတော့နေတဲ့မြတ်စွာဘုရားငါကဲသို့ပဲ ဝိနည်းသတ္တဝါပေါင်းတွေကသံဃာဝါကကြီးကလွန်မြောက်ပြီးတော့နိဗ္ဗာန်တရားခါသိဉ္ဇင်းနဲ့နိဗ္ဗာန်ရောက်ကြပါစေလို့ဒီပဲပြီးတော့ဒီတရားတွေဟောထားခဲ့တယ်အဲဒီဟောထားတဲ့တရားတွေငါတို့အခုလက်တွေ့အားထုတ်နေရတယ်လို့အောင်ပြီးတော့ဝင်ဝမ်းသာကြသိကောင်းပါလေဒီဒီပါမှုသာတွေရှင်းနိုင်ပါလေပရိနိဗ္ဗုဒ္ဓသောဘဂဝါပရိနိဗ္ဗာနာယဓမ္မတေတိသောဘဂဝါ သို့မြတ်စွာဘုရားသည်ပရိနိဗ္ဗူတောသင်္ခါသိငိမ့်တော်မူပြီသည်ဖြစ်၍ပရိနိဗ္ဗာန်ရာသင်္ခါသိငိမ့်ခြင်းကြောင့်ငါပရိနိဗ္ဗာန်ရာငါတို့အားလည်းအလားတူစွာသင်္ခါသိငိမ့်ကြပါသည်ကြောင့်ငါဓမ္မံသစ္စာလေးရန်တရားမှန်ကိုဒေဝတိကရုဏာစီသွားညာဖြင့်ဟောကြားညွှန်ပြတော်မူခဲ့ပါပေသည် အဲမြတ်စွာဘုရားကိုယ်တိုင်ရှင်းလို့ကိလေသာကျင်းတဲ့ခြင်းဘဝတန်ကြာရင်တော့မဖြစ်ရဘူးမဖြစ်ရတော့မဝရအောင်မနာရအောင်မသေးရအောင်အဲဗာမယာဝဆင်းရဲတွေရှိတဲ့ညတွေအကုန်လုံးငြိမ့်နေပြီအဲဘုရားကိုယ်တိုင်ငြိမ့်တယ်လို့ပဲကျုပ်သိချလိုက်တဲ့ပုဂ္ဂိုလ်ဝိညာဉ်သတ္တဝါတွေငြိမ့်အောင်လို့မြတ်စွာဘုရားကတရားတွေဟောထားခဲ့တယ်သတ္တဝါတွေသနာတော်မူလို့ဒီနိဗ္ဗာန်ရောက်ပြီးတော့တရားမဟောဘဲနဲ့တရားပြိဋိနိဗ္ဗာန်ပြုသွားတယ်ပြီးတာဟာကို အဲတော့အဲ့ဒါမဟုတ်ဒီလိုသက်သက်သာသာလေးနဲ့ပြိဋိနိဗ္ဗာန်ပြုသေးမယ်နဲ့45ဝါကာလပါတော့မှာတခါလေနေရောညရမပြတ်မဆက်တရားတွေဟောပြီးတော့အဲ့ဒါဟာဘာတဲ့တော့ဆိုလို့ချင်းကျွတ်တင်ချလိုက်တဲ့ပုဂ္ဂိုလ်တွေဒီလိုမှဘုရားတရားမဟောလို့ရှိရင်နိလမရတော့မကျင့်နိုင်ဘူးအဲဒီလိုပုဂ္ဂိုလ်တွေကနိလရပြီးကျင့်နိုင်အောင်လို့သက်သာဘုရား45နှစ်ကာလပတ်လုံးဟောသွားခဲ့တယ်အဲဒီလိုဟောသွားခဲ့တဲ့တရားတွေမိမိတို့ကိုယ်တို့လက်တွေ့ကိုကျင့်ရတာဒီနေ့ကဒီနည်းနဲ့တရားတွေ ဟုတ်လားတွင်းတွင်းယုံပြောဆိုယုံဒီလိုတည်းမဟုတ်သေးဘူးကိုယ်လေးလည်းတင်ကိုတကယ်လားရှင်းပြီးတော့နေရပြီတို့ရှင်းတဲ့အဆင့်ရောက်နေပြီတရားမတိုးတဲ့သေတာကတော့အဆင့်ဘယ်လိုတူတယ်မတိုးတဲ့သေးဘူးကိုသို့တော်လည်းတက်တဲ့လောက်ဆိုလည်းတက်နေမှာပါပဲအဲ့ဒါတွေတက်တဲ့လောက်ကလေးကလည်းပြန်စဉ်းစားလိုက်ဒီတရားတွေတို့ရှင်းရတယ်ညာလို့ဘယ်လောက်ပြောင်းလဲတိုးတက်လာပြီဘယ်လိုတော့ဖြစ်လာပြီအဲဒီလျှောက်ပြီးတကလားတရားတွေကတော့တိုးတက်သွားမှာပဲသင်္ခါတိကြီးနဲ့တရားတွေတို့တွေ့ရတော့မှာပဲလို့လူကြီးစိတ်ချပြီးတကလားဒီမှာအားထုတ်ရမှာပါ အဲဒီလိုနှလုံးသွင်းပိဋိပတ်မှုစတွေဖြစ်နိုင်ပါလေလားကြီးညိုပဲဖြစ်တဲ့သုဒ္ဓနေပဲအဲခုနကပြပိုက်ကိုဒီလိုစဉ်းစားပြင်ပါလေလို့အဲဒါမေးပြီးတော့မေးတဲ့အခါကလည်းကျွန်တော်မှဟောပြပိုက်ကနေပြီးမြတ်စွာဘုရားလည်းတောင်းပန်ပါတယ်တောင်းပန်ပြီးတော့မြတ်စွာဘုရားအာဘိတရားတွေလည်းဟောပါသေးတယ်အဲအာဘိတရားတွေကတော့ရှိနေနေတော့သူတို့အတူချုပ်ပြောရမယ်ဆိုရင်တော့ဟေတုဝိညုပုရိသောအတထောအမာယဝီကုစုဇာတိသောအတထော ဆင်းလဲခြင်းမရှိသောအမာယာဝီဒိဋ္ဌိကောက်ခြင်းမရှိသောသုစုဇာတိကောဖြောက်မှသောသဘောရှိသောဝိညုပုရိသပညာရှိပုဂ္ဂိုလ်သည်အေတုလာခဲ့ပါရတနုသိတံတထာပတိပစ္စမာနောငါဖျားဆုံးမသည့်အတိုင်းကျင့်ကြံခဲ့သည်ရှိသောယသထာယကုလဗုဒ္ဓအာဃာရသမဏဂါရယပပိသန္တိအရှင်အကျိုးမှာအမျိုးကောင်းသားတို့သည် ရှင်ဟာတိထောင်လူပေါင်းမှထွက်၍ရှင်ဟန်ပြု၍ရှင်သုံးညလေးကောင်း၏ဒရနုဒရဗြဟ္မစရိယာအလွန်ကဲအမြင့်မြတ်ဆုံးဖြစ်သောတို့မြတ်သောအကျင့်အဆုံးဖြစ်သောတရားကိုအလွန်ကဲအမြင့်မြတ်ဆုံးဖြစ်သောအကျင့်မြတ်ရဲ့အဆုံးဖြစ်သောအရဟတကိုတရားကိုဗျာဘိညာကိုယ်တိုင်သိ၍သစ္စိကတဝါမျက်မှောက်ပြု၍ဥပသမေသာဆက်ရောက်၍ သတ္တဟံခုအဲသတ္တဝတ္တန်ခုနှစ်အတွင်း၌သတ္တဟံခုနှစ်ရဲ့အတွင်း၌ဝိရိယတတိနေရပါလိမ့်မည်သစ္စာပြအာဝိဒိယဟောလာခဲ့ပါတဲ့အဘထောမကောက်ကြည့်မစင်းလဲရဘူးအမာယာဝိဒိဏီကောက်ကြည့်ခြင်းမရှိရဘူးလေမာယာနဲ့သရဇာနဲ့ကိုကြည့်ဟိုကောက်ကြည့်တယ်ဆိုတာကအဲစင်းလဲတယ်ဆိုတာကဘာလဲဆိုတော့ကိုယ်မရှိတဲ့ဂုဏ်တွေမဟုတ်ဘဲနဲ့ဂုဏ်လို့ကျင်တာကအဲဒါ ငါ့ကိုသင်နေတယ်လို့ပေါ့။ကောက်ကြည့်တယ်ဆိုတာကတော့ကိုယ်ကိုယ်မှာရှိတဲ့အပြစ်တွေကိုခုံကွယ်တာ။မရှိတဲ့ဂုဏ်တွေတော့ပေါ်ပြခြင်းနဲ့ငါကသထအဲကောက်ကြည့် S ဟုတ်ပြီ။အဲကောက်ကြည့်တာဟုတ်သင်လဲတာသင်လဲတာ။ဘွားကတော့လိန်ကြီးကောက်ကြည့်တာဘွားကမာယာဆိုတာကတော့ကိုယ်မှာရှိတဲ့အပြစ်တွေကိုခုံကွယ်တာ။ဒီကြည့်တာနဲ့ပြင်းမရှိအောင်ထောင်ပြီးအဲ့ဒီတော့ဟုတ်ပဲနဲ့ပေါ့။ ကိုယ်မရှိတဲ့ဂုံလည်းဟန်ဆောင်ပြီးတဲ့ကာလပြောလို့တဲ့စိတ်မရှိဘူးကြလို့တဲ့စိတ်မရှိဘူးကိုယ်ရှိတဲ့ပြည့်လည်းဖုံးကွယ်လို့တဲ့စိတ်မရှိဘူးအာအဲ့ဒါသုံးမှတဲ့ပုဂ္ဂိုလ်ပဲလားဒီဘောသုံးမှကြားတယ်ဒီလိုဟာဒါသူတော်ကောင်းတွေမှရှိတယ်လူတိုင်းလူတိုင်းရှိတာမဟုတ်ဘူးခရမနာကောင်းတဲ့ဥစ္စာတွေဒါနှစ်ခုပြည့်စုံလို့ရှိရင်ဒါသူတရားရမယ့်ပုဂ္ဂိုလ်တွေပဲလားအေးမဟုတ်တဲ့ဟာကိုကိုယ်မဟုတ်တဲ့ဂုံကိုဂုံလုံးပြီးတဲ့ကာလမပြလို့ဘူးဒီကိုယ်မှရှိနေတဲ့အပြည့်လည်းဖုံးကွယ်မထားလို့ဘူး ဇဲဇဲနဲ့လျှောက်ပြောလို့ပဲဖြစ်မလဲကိုနဲ့သတင်းသုံးပေါ်ကိုတင်သဘာဝပုဂ္ဂိုလ်ပြောရတယ်။ဟောရန်အပြစ်ပြုခြင်းတဲ့ပုဂ္ဂိုလ်သွားပြောလို့ရှိရင်ဒုက္ခဖြစ်ရောပေါ့ဒီမှာကိုအပြစ်တွေတရားတကာပြောရတာမဟုတ်ဘူး။အပြစ်ဝန်ခံဆိုတာကဟိုသူကြီးကကြောက်ဝန်ခံရအောင်။ကိုဆရာသမားတွေကိုမိတ်ဆွေတွေယဉ်ကျေးတဲ့ပုဂ္ဂိုလ်တွေဆိုတာဝန်ခံရတယ်။ဟိုရန်လုံးနေတဲ့ပုဂ္ဂိုလ်အပြစ်ကြုံရခြင်းတဲ့ပုဂ္ဂိုလ်သွားပြီးပြောလို့ရှိရင်ခက်ကြောပဲသတင်းစာတွေကဆက်လိုက်ရင်ပြီးပါတော့ပဲသုစားတော့ဒုက္ခလာသတင်းစာတွေကပေါ်ပါကြောက်ကြတာကောင်းတယ်ဆိုတာ။အဲဒီတော့ ဒါကဟိုဆရာသမားတွေသတင်းသုံးပေါ်တွေမိတ်ဆွေချင်းချင်းပြောဖို့ရပြောသိပြောလိုက်တဲ့ပုဂ္ဂိုလ်ပြောရမှာဒါကိုပြောတယ်သတင်းသုံးပေါ်တွေနဲ့ဆရာသမားတွေထာမှာပြည့်စုံရှိတာကိုပြောရတယ်မဟုတ်ရင်ဘုံလည်းမဟုတ်တဲ့အတိုင်းပေါ်လည်းအဲ့ဒါကိုခံရတယ်အဲ့ဒါဆောက်မှတဲ့ပုဂ္ဂိုလ်ပဲအဲ့ဒီဆောက်မှတဲ့ပုဂ္ဂိုလ်လာခဲ့ပါတဲ့မြတ်စွာဘုရားဆောက်မှတဲ့ပုဂ္ဂိုလ်လာခဲ့ဒီမှာကြည့်ကြည့်ပါတဲ့ယထာနုသိဋ္ဌငါပြဆုံးမတဲ့အတိုင်းနဲ့တခါပฏิပိစ္ဆာမာနောဆုံးမတဲ့အတိုင်းတသွေးမတိရှင်းကြည့်ပါရှင်းရင်ပါဖြစ်မယ်အေးအမျိုးကောင်းသားတွေက ရတမေရသဘောရည်ပဲပြီးတော့သာနာပေါ်ရဟန်းသူတရားကျင့်ရတယ်အဲ့ဒီရတမေရသဘောဆိုတဲ့တရားတို့တရားမြတ်တရားကြီးအကျင့်အဆုံးဖြစ်တဲ့အများဆုံးဖြစ်တဲ့တရားကိုကိုယ်တိုင်ရောက်ပြီးကိုယ်တိုင်တွေ့ပြီးတော့နေကြမှာတဲ့ဘယ်တော့ကြာပါသွားမလဲဆိုခုနှစ်နှစ်အားထုတ်ပါခုနှစ်နှစ်ဆိုတော့သူကကြောက်လိမ့်မယ်ခုနှစ်နှစ်မပြောနဲ့ကိုယ်ကမှအာသာရတရားတော်တော့တဲမလားကြောက်လို့ဆိုတော့အလုပ်တွေမအားဘူးဆိုပြီးတော့အဲလက်စားပြားလျှော့တယ်ဒီလိုလျှော့ခုနှစ်နှစ်မဟုတ်ရင်လည်း6နှစ်ပဲအားထုတ်ပါတော့ နောက်နေ့လည်းများသေးတော့၅နှစ်တော့၄နှစ်တော့၃နှစ်တော့၂နှစ်တော့၁နှစ်တော့ကျော့လာပါတယ်။နောက်ကဈေးကလည်းဖြစ်တယ်ကွာ။ဒါကလည်းနည်းနည်းကြီးဆော့ဖြစ်တယ်လည်းကျော့ပြီးတော့မပေးနဲ့။အဲတစ်နှစ်ဆိုရင်အများကြီးပြေးလာပါများတယ်9လ6လ5လ4လ3လ2လ1လတလားလည်းများပါသေးတယ်ဆိုတော့ဘုရားကတော့15ရက်ကျော်15ရက်တော့များသေးတယ်ဆိုတော့9ရက်ပါပဲ9ရက်ပြင်ပါတော့9ရက်9ရက်တော့သိမများပါဘူး ကိုရက်တော့မမြောက်အဲ့ဒါခုနှစ်ရက်တည်းမှာပဲရပြီးတကလည်းနေနေပါတယ်တဲ့ဘုရားကဒီသာသနာမှာတရားကျင့်လို့ရောပရဝိတ်တွေအတွက်ဖိတ်တာပေါ့ပရဝိတ်တွေသူတို့ပရဝိတ်ကျင့်ဝတ်တွေနဲ့ကျင့်တာတော့ကြားကြလာမယ်ပဲတချို့ဒီပေါင်းများစွာကြားနေဘာမှလည်းဖြစ်တာမဟုတ်ဘူးကိုယ်တိုင်လည်းဘာမှတွေ့တာမဟုတ်ဒါပေမဲ့လို့ငငယ်လေးကစပြီးတော့ကိုဆရာသမားချင်းနဲ့ကိုယ်ွယ်လာယူဝါဒတွေကလည်းဆွဲလန်းလာပြီဆိုတော့ခရင်ပါလေတောက်ဖွေအမှန်ခရင်တဲ့ဥစ္စာမျိုးကဆွဲလာမိမှတော့ယူဥစ္စာနဲ့ကြောက်ကြကောင်းတယ်သူက သူကစပြီးတကလားငငယ်လေးကနေပြီးဆွဲလာမိရင်တော့ကိုဖြောက်လို့မရဘူးနှစ်ကြောက်ဆယ်ကောင်းတဲ့ဥစ္စာမိစ္ဆာတိပေးကြီးဆိုနှစ်ကြောက်ဆယ်ကောင်းတယ်အဲ့ဒီပုဂ္ဂိုလ်တွေမြတ်စွာဘုရားခொနည်းကျင့်ကြည့်ပါတဲ့ခொနည်းကျင့်ကြည့်လို့ရှိရင်ဒီတရားရောက်နိုင်ပါတယ်ဒါကြောင့်မဲ့ပုဂ္ဂိုလ်ပေါ်လေပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်တွေနဲ့ခொနည်းကြမှာတော့မဟုတ်ပါဘူးဟာဒါပေမဲ့လို့အဲ့ဒီပရိသတ်ထဲတော့မြတ်စွာဘုရားဟောတဲ့တရားတော်တွေဘယ်သူမှထွက်ပြီးအားထုတ်မဲ့ပုဂ္ဂိုလ်တော့မရခဲ့ဘူးအဲ့ဒီပရိသတ်ထဲမှာတော့မရဘူး မရရင်လည်းသူတို့ထဲမှာဆွေးမြေ့တာတော့ကြံတော့တာပါဒီလိုလိုတရားတွေဆိုရှိတယ်ဆိုတော့ဒါတော့ဝါသနာပါရမီကဖြစ်သွားပါတယ်အဲ့ဒါကြောင့်ပြည်မြတ်စွာဘုရားဟောမြတ်စွာဘုရားဒီတော့မှသူတို့သူတို့စိတ်တွေအတွင်းစိတ်ဓာတ်တွေကိုဆင်ခြင်ကြည့်လိုက်တော့ဒီသတ္တဝါတွေကတော့ကိလေသာမှကိလေသာမှဖြင့်သူတို့မှသွမ်းဖို့နှိမ့်ဆက်နေတာပဲကိလေသာမှနေဆိုတာကာမတိပထမသေနာစသဖြင့်တဲ့အဲဒီမှန်နေပေါ်တယ်ကိလေသာ ကာမသစ္စာတွေကသာပြီးကိလေသာတွေကိလေသာအားကြီးနေလို့ရှိရင်တရားဆိုတာကမသက်ဝင်နိုင်ဘူးအဲဒီမန်သစ္စာတွေကိလေသာမန်တွေကသောမောနှိမ့်ဆက်ပြီးတော့နေတယ်တဲ့ဒီသတ္တဝါတွေကတကယ်ဆိုတော့ခုနှစ်ရက်လောက်ဟာဘာမှမကြဘူးတဲ့ခုနှစ်ရက်လောက်ပြင်တို့စမ်းကြည့်အောင်မယ်သူတို့စိတ်ကလေးတော့သူတို့ဖြစ်ကြဘူးတဲ့မြတ်စွာဘုရားဟုတ်လားဆိုပြီးတော့မြတ်စွာဘုရားတကုတ်ပြရီရတယ်ကြာပြီးတော့ကျောင်းတော်ကိုပြန်သွားပါတယ်အဲဒီလိုမှလာတယ်အဲတော့ အခုဒီမှာတရားအားထုတ်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့စဉ်းစားတော့ဒီပထမကတည်းကအယူအဆတွေဒီမျိုးတမီဖြစ်သွားလို့ရှိရင်မြတ်စွာဘုရားကိုတော်တိုင်းရဲရဲချင်းချင်းဝန်ခံပြီးတော့ဟောတဲ့တရားကျမ်းနာရတာတော့မှအာမထုတ်နိုင်ကြဘူးခုနှစ်ရက်လောက်တော့မှအသံသဘောအာမထုတ်နိုင်ကြဘူးဒါတော့တို့မှအမှန်တန်ကံကောင်းနေတာပဲ ဘယ်သူမှဘုရားကိုယ်တိုင်လည်းမတည်တွန်းရအောင်ဘယ်သူမှမတည်တွန်းရဘဲနဲ့ကိုယ့်အကူအားထုတ်လို့တဲ့စိတ်ဆန္ဒတွေလည်းဖြစ်လာတယ်။စိတ်ဆန္ဒတွေဖြစ်အောင်မို့တကယ်လည်းအားထုတ်နေရပြီ။သင်္ကန်းကိုကံကောင်းတာပဲတဲ့ဆိုတော့ဘုရားကြံလည်းကောင်းတာပေါ့တရားထုတ်တဲ့ပုဂ္ဂိုလ်ကြီးစဉ်းစားလိုက်ရင်သိအားရကြကောင်းတယ်။ဒါကြောင့်အဲဒီလိုကြီးညိုဝယ်သေးတဲ့သုဒ္ဓန်တွေဆင်ခြင်ပါတဲ့ဟုတ်လား။ညိုသေးတဲ့သုဒ္ဓန်တွေကတော့မကုန်သေးဘူးတော့လည်းပြောအောင်မဖြစ်။ဒါကြီးအောင်မှတင်းနိုင်တော့ဆွဲသွား။ဆရာသိမ်းမှဆင်းမယ်။အဲကဲခဏတော့သိမ်းမှပဲ။ ဒီမျိုးပဲညွန်ကြသုတ်တာများစဉ်းစားဆင်ခြင်ပါဒီမျိုးပဲညွန်ကြတဲ့သုတ်တာတွေကိုပိဋိပါမုဇ္ဇဖြစ်နေဖြစ်နေနေတဲ့အခါမှာလားဆင်ခြင်ကြည့်ပါတဲ့ဆင်ခြင်လိုက်လို့ရှိရင်ပိဋိပါမုဇ္ဇတွေဖြစ်ပြီးတော့ဒီအားထုတ်တဲ့စိတ်ဆန္ဒတွေတက်လာပါလိမ့်မယ်တက်ကြမနာကောင်းပါနဲ့ကဲဟုတ် ဒီညိုွယ်ညွန်ကြသုတ္တမြာသင်္သာဆင်ញင်မှာဒီညိုွယ်ညွန်ကြသုတ္တမြာသင်္သာဆင်ញင်မှာဒီညိုွယ်ညွန်ကြသုတ္တမြာသင်္သာဆင်ញင်မှာ ဒီရောက်တော့မလာအောင်လည်းမရောက်ဘူးဒီကိုယ်ကလည်းနေသိဥမှာဒီပိဋိတံဘုဇင်တရားယူသေသနာကမသာဓမ္မသဝနာဥက္ကဋ္ဌနိနလသာကုသစေတနာကိုင်းရဲ့ဆွမ်းအနုဘောရကြောင့်ယခုတရားနာပရိသဘောသူတော်ကောင်းတို့သည်မိမိတို့သာနာ၌ဘုဇင်တရားတို့ကိုပွားများအားထုတ်နိုင်ကြ၍သင်္ခါသိနေညဉ့်ရသည်နိဗ္ဗာန်ချမ်းသာမြတ်ကုန်ကြီးတို့အလိုရှိရသောမညာပူညာတို့ဖြင့်ပညာသာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေကုန်သတည်း